ဒီနေ့ကဗီဒီတံမှုစဉ်ကိုဟောစပြီးတော့ဗီဒီတံမှုစဉ်ကသူကလည်းမှတ်သားစရာတွေတော်တော်ကောင်းပါလေဒါဒီကနေ့လည်းပြီးပြင်မှာပြီးအောင်မယ်ဒီနေ့အဲ့ဒီဗီဒီတံမှုစဉ်နဲ့ဆက်ပြီးတော့ဟောရအောင်သန္တံဝါဣဇာတံပိတိတမုဇင်ကံအာတိမေဣဇာတံပိတိတမုဇင်ဟောတိပသနာတိ

ဒါကတော့လူတိုင်းလူတိုင်းတို့ထိုက်တရားလို့ဆိုဖြစ်ကြည့်ကြတာပါပဲသူကကိုယ်ရင်အားနဲ့ကိုကိုယ်အကြောင်းအားလျော်စွာပြည့်စုံတာလေးတွေကရှိတာ။ဥမာကလေးပဲဆိုတော့စားရမုံလေးရလာရင်သူ့မှာဒီဒီပြရတာပဲသူ။သူကကလေးကမုံလေးတစ်ခုရလဲစားရရသူဒီဒီပြရဒီလိုဟာတွေအများကြီးရှိပါတယ်။အဲဒါလောကကြီးရနဲ့စပြီးအောင်မြင်ထားမြောက်လို့ပြည့်စုံလို့ကိုလိုရှိတာလေးတွေရလို့ ဝမ်းမြောက်ဝမ်းသာဖြစ်ပြီးပီတိတရားတာတွေကတော့အများကြီးရှိပါတယ်အဲဒီပီတိတွေကတော့ဒါပီတိသမုဇဉ်လို့မဆိုရဘူးသူကကုသိုလ်တရားရဲ့လည်းမဟုတ်ဘူးဒါတွေကတော့အကုသိုလ်တရားပဲများဆိုတော့အပြစ်ကြီးတယ်လို့တော့မဆိုရပါဘူးသူကအပြစ်ကြီးတာကတော့သူတော်ဘာတွေဒီကြီးပစ္စည်းသားတွေနဲ့စပြီးတော့အာရဝန်တာတွေပြင်အဲ့ဒါကတော့ပြင်းကြီးမှလာတော့ဒီကို လိုအပ်တဲ့ကိစ္စလေးတွေတရားသဖြင့်အောင်မြင်မှုလေးတွေကတော့ဒါကတော့အပြစ်တော့သိမကြီးလာပါဘူးအကုသိုလ်ပဲမဲ့လို့သိပြင်းမကြီးဘူးဘုရားတရားသံဃာနဲ့စပြီးကုသိုလ်အမှုကိစ္စတွေနဲ့စပြီးအောင်မြင်ထားမြောက်လို့ဝမ်းမြောက်ဝမ်းသာမှုလေးတွေပီတိလေးတွေဖြစ်ဒါကတော့ကုသိုလ်တရားတွေပဲဒါပဲမဲ့လို့ပိဋိသံဘုရင်အစ်စ်တော့မရှိသေးဘူးလို့ဆိုရမှာပါ ဒီသမိုးစဉ်စိတ်ကဥရိယပြညာကစပြီးတော့ဖြစ်တယ်လို့သက္ကရာကပြရတယ်။သို့တော်လည်းအဲဒီဥရိယပြညာမရောက်သေးခင်လဲယရနာသုံးပါးနဲ့စပြီးတော့ဖြစ်တဲ့ဥစ္စာတွေတော့ဒီထဲထည့်သွင်းရမှာပဲအလျော်အားဖြင့်သွင်းမှာပဲဖြစ်မသွင်းလို့ရှိရင်ဥရိယပြညာရောက်တဲ့ပုဂ္ဂိုလ်အကြာသာပိဋိသမိုးစဉ်ဟောကြတော့တော်တော်နည်းအာရုံပြုကြတော့နည်းသွားလိမ့်မယ်။တရားထုတ်ဘူးလို့ဥရိယပြညာရောက်တဲ့ပုဂ္ဂိုလ်တွေမှ

တရားတော်လိုကောင်းတဲ့အခါကာလနှစ်သိမ့်အာရမှုပီတိလေးတွေဖြစ်တယ်တဲ့အဲဒီပီတိသမုစဉ်လေးတွေကိုယောဂီပုဂ္ဂိုလ်ကသိသူကမသိလို့လည်းမသိဘူးသူအထင်ရှားကြီးဖြစ်တာပီတိမသိမသာလေးဖြစ်တာမဟုတ်ထင်ရှားရှားကြီးဖြစ်လာတာသူဖြစ်လာတော့သူကမသိလို့မသိဘူးအဲကြောင့်ညဇတံကိုယ်တွင်သာနာ၌ဖြစ်သောသာနာနေကြစီသောပီတိသမုစဉ်၅ပါးပီတိသမုစဉ်တရားကိုလည်းမင်္ဂလာဣဇတံကိုယ်တွင်သာနာ၌ ပိဋိတမောဇဉ်ကောနှစ်သိမ့်အာရမှုပိဋိတမောဇဉ်သည်အတ္တိရှိဣတိရောပဇာနာတိပိခုလောလောဆယ်မကောင်းလို့အာရဝန်းတာဖြစ်နေတဲ့ပုဂ္ဂိုလ်တွေလည်းရှိမှာပေါ့။ခြေကအမကောင်းတဲ့ဘူးတော့ကဖြစ်ခဲ့ဘူးတဲ့ပုဂ္ဂိုလ်တွေလည်းရှိ။အဲဒါပိဋိတမောဇဉ်နေတယ်လို့ပိဋိတမောဇဉ်ဖြစ်ရင်ပြင်မှန်းသိရမယ်။ ဒါတွေရှိရတယ်ဒီဒီပြင်ဒီဒီပြင်ဒါလေးနေတယ်ရင်နေတယ်တဲ့သဘောကျရင်သဘောကျတယ်ဝမ်းမြောက်ရင်ဝမ်းမြောက်တဲ့ဒါလေးရှိရတယ်ဒါလေးကတဲမရှိရင်ရောပျောက်သွားမှာဆိုလို့ဒီပဲနေနေတာရှိရတယ်လို့အဲဒီတော့ရှင်ရင်ရှင်ရင်နဲ့သူကပျောက်လဲသွားရတယ်ပျောက်သွားလို့လည်းဝမ်းမနေရဘူးပျောက်သွားရင်လည်းသူ့တဲ့ကောင်းတဲ့ဥစ္စာဖြစ်လာမှာပဲလို့သိတယ်အောင်းမိတာမှားလိုက်ရင်ပျောက်သွားရင်မှားလိုက်ရင်ပျောက်သွားရင်ပြီးတော့ပြန်ပေါ်လာရင်ဒီလိုလည်းရှိပါတယ်

ဒီနာမိုးစဉ်မရှိရင်လည်းမရှိမှန်းပြီးတယ်သောသောပိုင်းကမှမကောင်းသေးရင်ပုံကိုယ်တွေကတော့မရှိပဲဖြစ်နေတာပါပဲသူကတော့ပီတိကိုမတွေ့ရသေးဘူးအဲမကောင်းလာတဲ့အခါမှာပီတိလေးဖြစ်ဖြစ်ပြီးတော့အားနေလို့ရှိရင်လည်းပျောက်သွားတာပျောက်သွားရင်မရှိရင်လည်းမရှိမှန်းပြီးတယ်မှားလိုက်လို့ရင်လည်းပျောက်သွားတာမှားလိုက်လို့ပျောက်သွားရင်လည်းပျောက်သွားမှန်းပြီးတယ်များကြီးဖြစ်တဲ့ဥစ္စာကြတော့တော်တော်နဲ့လည်းမပြောနိုင်ပါဘူးဒါပေမဲ့လို့အဲ့ဒီဟာ

အားရကျင်နာပြီးတော့နှစ်သိမ့်ဝမ်းမြောက်ခြင်းသဘောရှိပါတယ်သရဏရတာရုပ်ကောင်းရုပ်သားတွေကိုပြန့်နှံ့စေခြင်းကိစ္စရှိပါတယ်တဲ့ပိဋိဆိုတာသူဖြစ်လာလို့ရှိရင်ကိုယ်တွင်းတဏ္ဍာမှာရုပ်ကောင်းရုပ်သားတွေပြန့်ပြီးတော့သွားတယ်တဲ့အခုနိုင်ငံခြားကလာတဲ့ထိုးသေးတွေများရှိတယ်။ဒါလည်းဖေးထိုးလိုက်လို့ချင်းဒီကုလုံးစားတယ်၊နိုးရင်းနဲ့ပဲမလို့စားပြန့်သွားတာဒီကုလုံးဖေးထိုးပြီးတဲ့ပုံပုံမှပြီး ဒါလည်းယုံနဲ့မကြအဲ့ဒါနဲ့လိုပဲပီတိဖြစ်တော့ကိုယ်ထဲမှာသိုးပြင်းနေတခါလဲကြံ့သွားတာအောက်ဘက်ကနေဒီအထက်ဘက်တက်လာတာလည်းရှိတယ်တစ်ဘက်ကနေအောက်ဘက်ကိုစုံချလိုက်တယ်လို့ကြောက်လို့လည်းရှိသိုးပြင်းနေနေတာလေကိုယ်ထဲမှာစင်စင်ငင်းငင်းငင်းငင်းနေတာအကောင်းနေပါပဲလို့ပြည့်လာတယ်ဒီလိုလုံးပြန်ပြီးတော့ခါလဲကြာပြီးတော့ထွက်လာအဲဒါကြောင့်ဗရဏရာတာ ယူကောင်းယုတ်သာပြန့်နှံ့စေခြင်းကိစ္စရှိပါတယ်။ဩတကိယဘာဝပစ္စုပ္ပဌာနာတက်ကြွနေတဲ့သဘောတရားပဲကြွတက်နေတဲ့သဘောတရားပေါ့တက်နေတဲ့သဘောတရားပဲလို့ယောဂီပုဂ္ဂိုလ်ညာထဲမှာသင်ရပါတယ်တဲ့ပိဋိဖြစ်တဲ့အခါမှာကိုရောစီရောပေါ်ပါပြီးတော့ကြွနေတယ်ဒီနေ့ကလည်းပြောပြီးပါပြီအခုကနည်းနည်းအစ်စ်တွေပါလာမှာ အပြစ်တွေတရားနာတဲ့ပုဂ္ဂိုလ်တွေအပြစ်တွေပြစ်တွေပါနေနည်းနည်းနည်းနည်းပြန်ပြောနေကြွတယ်နေတယ်လို့ကိုယ်စီထဲမှာတခါလဲတကယ်လဲကြွတာလည်းရှိတယ်တကယ်မကြွတော့မှစီထဲကကြွပြီးပေါ့နေတယ်လို့ထင်ရတယ်ပေါ့ပေါ်လေးဖြစ်ဒီလိလန်လာမဟုတ်ဘူးနားချောင်းရင်လည်းပေါ့နေတာပဲအောင်မြည်ကြီးများမရှိဘူးလို့တော့သူကထင်ရတယ်ဒီမွေးရပေါ်များမှာသပလိန်ပေါ်များမှာနင်းပြီးတော့သွားတယ်လို့တခါလဲอืม ပေါ်ပေါ်ပြီးဒီကလာတက်တာကျွံကြသွားတယ်လို့လည်းခါခါထင်ရတတ်တယ်ဒီဒီအသွမ်းတတ်ပြီးတယ်အဲဒါဩဒကရဘောပြစုပ္ပန္နာတက်ကြွသောသဘောတရားနေရာဖြင့်ကြွတက်နေသောသဘောတရားနေရာဖြင့်ယောဂီပုဂ္ဂိုလ်ညာထဲမှာသင်ပါတယ်တဲ့အဲဒီလက္ခဏာရတာပြစုပ္ပန္နာကိုသူတို့နဲ့မှတ်ရအောင်လို့ဒီမှာဆောင်းမှုဝေးတွေပေးတာဟိုဘာလို့လာကြည့်ရတဲ့စာရုပ်လေးကြိုက်ပြီးထတာပါပဲကုံတော့လို့အခုကနောက်ထပ်တစ်ခါကြိုက် နောရတကကြည့်ရပြီးတော့ကုသကပေးတာနောက်တော့ဒီတရားမဆုံးမခြင်းဟာဒီတာယုတ်ကလေးယူလာမှခြင်းတယ်အဲအဲ့ဒီမှာဆောင်းမှုကလေးရှိပါတယ်နှစ်သိမ့်ရောင်ရဲဝမ်းလည်းမြောက်ပြီတဲ့ဒါလက္ခဏာပဲဒီတိဆိုတာနှစ်သိမ့်ရောင်ရဲခြင်းသဘောဝမ်းမြောက်ခြင်းသဘောပါပဲအဲလောကီယာနဲ့စပြီးတော့ခုနပြောတဲ့နှစ်သိမ့်ရောင်ရဲဝမ်းမြောက်တာတွေလည်းပဲ ပီတိတွေပဲဒါပေမဲ့လို့ဒီမှာဘုဇင်ထဲမှာထည့်မိပါဘူးဘုဇင်ကတော့ကိုတရားနဲ့စားပြီးတော့မှတ်ရင်မှတ်ရင်တခါတည်းမှတ်တိုင်းမှတ်တိုင်းမှတ်တိုင်းမှတ်တိုင်းကနေကျိုးနဲ့ဆင်းနေတယ်နိဗ္ဗာန်အာရဝမ်းမြောက်ဝမ်းသာတွေဖြစ်လာရတော့ရတော့သမတတိခန္ဓာနာဥရိယပြန်လပတိပီတိပမုဇ္ဇမတန္တဝိဇာနာတံအဲ့ဒီဒေသနာတော်အတိုင်းယုံဖို့ကပဲဖြစ်ဖြစ်နာဖို့ကပဲဖြစ်ဖြစ်ဘယ်ကပဲဖြစ်ဖြစ်ပေါ့မှတ်တိုင်းမှတ်တယ်မှတ်ရကနေဒီကလား ကျိုးတဲ့ပြင်းနေဖြစ်ပြီးတော့ကိုယ်ထဲမှာကနေတဲ့အာရမှုတွေဟောမြောဝါနာမှုတွေဖြစ်လာတာလက်ကလေးကိုယ်ရတာမှလည်းအဲဒီကနေဖြစ်တာပဲကိုယ်လှုပ်ရတာနေမှလည်းဖြစ်တာဖောင်းရပင်ရနေမှလည်းဖြစ်တာအဲလမ်းကြောင်းနေကြွတယ်လှမ်းတယ်မှကြွတယ်မှလည်းဖြစ်တာလှမ်းတယ်မှလည်းမှတ်တိုင်းမှလည်းမှရကနေပြီးတော့သူလိုက်ပြီးတော့ဖြစ်နေအဲဒီနှိမ့်သိမ့်ရောင်ရဲဝမ်းလည်းမြောက်ပြီးတဲ့ဒါကပီတိရဲ့အထဲကိုသဘောရင်းလက္ခဏာပဲကြိုက်ဆိုရမယ် နေသိမ့်ရောင်ရဲဝမ်းလဲမြောက်သည်ရုပ်ကောင်းရုပ်တံပြန့်နှံ့စေသည်ဆို ကြီးဖြစ်လာတဲ့အခါမှာကိုယ်ထဲမှာစားတဲ့ပြိုးစင်းရင်းနဲ့ယူကောယုတ်မှနဲ့ပြန့်သွားတာ။ဒါကြောင့်တောင်းတောင်းယောဂဝေဒနာတွေကပျောက်တယ်။တချို့အမှန်ကြီးကျယ်တဲ့ယောဂဝေဒနာတွေလည်းပျောက်တာပဲ။ပျောက်သွားတယ်လို့။မြတ်စွာဘုရားမြတ်ပြိဋိဘသံဃာနည်းနှစ်မှာဟွာတွင်ရတယ်ဝေသာလီမြို့အနီး

ဟိုလောကဝါနဲ့ပြောလို့ရှိရင်သေယုံပဲရှိရတာပေါ့လေသေတိတိသူကသိထလာမယ့်ယောဂဝေဒနာကြီးအကြီးကျယ်ပဲဒီလောက်တဲ့ယောဂဝေဒနာလို့ဆိုလိုပါတယ်ဒါပေမဲ့လို့စောစောကလည်းပဲတတိပရိသတ်တွေပြိဋိဘာပြုမယ်အကြောင်းလည်းပဲအကြောင်းကြမထားသေးဘူးတရားဆိုတော့စောစောကတည်းကတင်ကြူပြီးပြောထားအောင်ပါဘုံပြောမနဲ့ပြောမနဲ့ဘူးမသိပါမသိပြိဋိဘာသံပါလို့လည်းပဲမလျော်ပေဘူးသူကအဲဒါကြောင့်ဒီယောဂဝေဒနာ ကြောက်ကင်းသွားတရားနဲ့ဖြေပြအောင်ပါပဲတကယ်ဆိုတရားဝိပဿနာပြုတာပါဝိပဿနာအခါတိုင်းလည်းဘုရားဆိုဝိပဿနာမြဲပြုနေတာပါဝိပဿနာလေးမြဲတာဝိပဿနာရှုဘလသမပဝင်စားအဲနေ့စဉ်နေ့စဉ်ကလေးပေါင်းများစွာနှစ်သိန်းလေးတောင်းလို့ဆိုတာပဲသူစားကလည်းအဲဒီကလေးပေါင်းများစွာသမာဓိဝင်စားပြီးတော့ဝိပဿနာတွေစားအများအားသူရှုနေတာပါလေးလာနေတာကြည်နေတာ ဒါပေမဲ့လို့အဲ့ဒီခါမှာတော့အထူးသဖြင့်ပဲရှိပါတယ်ဘုရားအလောင်းတော်ဘောရိမြောက်ယရနာပလင်ထဲမှာဘုရားဖြစ်မဲ့အခါကာလတုန်းကရှိတဲ့အနေမျိုးပေါ့အကျဲအကျဲဝိထာရာအားဖြင့်ဝိပဿနာရှုရဲအဲဒီလိုဝိပဿနာရှုတာရှင်ရင်ရှင်နေတဲ့ခါလေယုံနာဖြစ်ဖြစ်တွေမြင်ပြီးယုံနာဖြစ်ဖြစ်တွေအစားရတယ်မြင်တော့မြင်နေတာပါအရှုတော့ပို့ပြီးတော့ဝင်ပြတာပေါ့အဲဒီပီတိပါဒရီတွေ ရှိအဲဗလာသမပတ်တွေရောက်ပြီးတော့လည်းပီတိပါဒတွေပြင်မှာပါပဲအဲဒီပီတိပီတိတရားတွေဖြစ်တော့ရုပ်ကောင်းရုပ်တန်တွေတကူတည်းပြန့်လာတာအဲဒါနဲ့ကျမ်းမာသွားတယ်သောဘဝဒနာတူအတူပြောက်သွားတယ်အခုတချို့တချို့ပုဂ္ဂိုလ်တွေမှာတရားအထုတ်လို့ယောဂကြောက်တယ်ဆိုတာဒီပုံဒီနည်းနဲ့ကြောက်သွားတာလေဒီပီတိတွေပြန့်သွားလို့ဒါရုပ်ကောင်းရုပ်တန်ပြန့်နှံ့စေသည် ကြောင်းညွှန်ရင်ကြောက်တတ်တယ်အကြောင်းညွှန်ရင်လည်းပဲမပြောက်ဘူးပေါ့ယောဂဝရဏအာကြီးနေတယ်ကိုယ်ဖြစ်တဲ့ပီတိကမပြောပါတော့ဘူးဆိုရင်တော့ကြောက်ဘူးလားတော့ကိုယ်ကပီတိအားနေနေတာကိုဟိုကကြာကြာစီသူသာကြာတော့ကြာတတ်တာပဲဘုံမလို့သူအကျိုးစားနဲ့ကြောက်အောင်လို့စားမှကြောက်ဒီဒီနေ့သုံးရင်စားမှနှစ်ကြိမ်လောက်စားလို့ကြောက်ကြောက်တာမဟုတ်ဘူးဒီကြိမ်လောက်ဆိုရင်တော့ဘယ်ကြောက်မလဲလို့မပြောက်ဘူး နေရာသုံးရက်ဆက်စားမှကြောင့်မဥစ္စာတရက်လောက်စားရုံနဲ့ဒီလိုလည်းမပြောက်ဘူးအဲတော့သူအကျိုးစားတိုင်းပြည့်စုံမှသူကြောက်တယ်ပီတိကယောဂဝေဒနာကြောက်လောက်အောင်လို့ထက်ထက်တန်တန်ဖြစ်လို့ရှိရင်သူကြောက်သွားတာပဲထက်ထက်တန်တန်မဖြစ်တဲ့ပုဂ္ဂိုလ်တွေမှမကြောက်ဘူးယုတ်ကောင်းယုတ်တန်ပြန့်နှံ့စေသည်ဟောကိုယ်စိတ်ပေါ်လျက် ကြွတဲ့ထင်ပြီကိုယ်နဲ့စိတ်ကိုယ်ရောစိတ်ရောဟာပေါ့ပါပါလေးဖြစ်ပြီးကြွတဲ့နေတယ်လို့ထင်ရတယ်တကယ်လဲကြွတဲ့နေတတ်တယ်သူပုဂ္ဂိုလ်အဟုတ်ကိုကြွတဲ့တာအမြင်ကြီးတော့ကြွတဲ့နေလို့ဟာရှိပါတယ်တဝူးတလေကသူသူချာချာဖြစ်တတ်တယ်အမြင်ကြီးကြွတယ်အဲတကယ်မကြွနိုင်အောင်လို့စိတ်ထဲမှာတော့ပေါ့ပြီးတော့ကြွတဲ့နေတယ်လို့ထင်ရတတ်ပါတယ်သူက ကိုယ်စိတ်ပေါ့လျက်ကြွတဲ့ခြင်းသည်မြတ်ပီတိမှတ်သိဘုဇင်ဤမြတ်ပီတိမှတ်သိဘုဇင်ဤ ဘုဇင်ပဲလို့ဒီလိုဖြစ်တဲ့ပီတိကရှိရင်မှရင်နဲ့ယုံနာဖြစ်ပြကလေးတွေကိုသိပြီးတော့အာရဝန်သာဟောမြဝန်သာတွေဖြစ်ကိုယ်နဲ့ကျိုးပြင်းပြင်းညင်းညင်းညင်းဒစိမ့်စိမ့်နဲ့ပေါ်ပါပြီးကြွတက်နေတဲ့သဘောမျိုးတွေကိုယ်နဲ့တွေ့ရတဲ့ဥစ္စာဟာပီတိတန်မှုစဉ်တွေပါပဲယောဂီပုဂ္ဂိုလ်တွေတကယ်အတရားထုတ်လိုက်လို့ချင်းသိမကြဘူးတချို့ပုဂ္ဂိုလ်တွေ၃ရက်ဆိုပြီးမိတိနဲ့တွေ့တာပဲတချို့လည်း၄-၅-၆ရက်နေမှတွေ့ ကျိုးစားအားထုတ်ရင်ခုနှစ်တည်းတော့မကြပါဘူးခုနှစ်အတွင်းနဲ့တွေ့တတ်ပါကျိုးစားအားထုတ်လို့ချင်းရော့နေတဲ့ပုဂ္ဂိုလ်တွေတော့ဇလင်းကားရဲ့အရက်20လုံးမတွေ့တဲ့ပုဂ္ဂိုလ်လည်းရှိသေးရဲ့ကျိုးစားတော့ဒါရော့ရော့ရော့လေးအားထုတ်နေတာလို့ဒီနေ့အားထုတ်လို့ရှိရင်တော့ခုနှစ်ရဲ့အတွင်းကလည်းဒီပီတိတွေ့ပါတယ်ဒီပြီးလားတွေ့လဲတွေ့ပါဒါလောက်ဒါလောက်ကလေးမှမတွေ့လို့ရှိရင်လည်းရှိတိုးတက်ဖို့ရတဲမလွယ်ဘူးသူကအမတန်တန်ဝိဇ္ဇာနာနဲ့ ယုံနာအဖြစ်အပျက်ကိုသိမြင်တဲ့ဝိပဿနာယောဂီပုဂ္ဂိုလ်တို့ရဲ့အမြိုင်းနိဗ္ဗာန်ကြီးပဲတဲ့ဒီပီတိလေးတွေ့ရင်ရှိကိုတရားထုတ်ဖို့ရတယ်ကစိတ်တွေအသစ်ဖြစ်ပြီးတော့ထက်တာတော့အားကောင်းတာဉာဏ်ဉာဏ်ကြတယ်လို့အဒီပီတိကအဲဒီပီတိစစ်ချင်းရဲ့အကြောင်းကိုလည်းယောဂီပုဂ္ဂိုလ်ကသိရတယ်ယထာစခြင်းအကြောင်းကြောင့်လည်းအနုပါဏာယာ အနုပါဏသာမဖြစ်သေးသောပိဋိတံဘုဇင်ကသာပိဋိတံဘုဇင်ဥပါရောအသစ်ဖြစ်ပေါ်လာခြင်းနိယောတိတိတင်္စာတို့ကြောင့်လေပဇာနာတိပြီးပိဋိတံဘုဇင်ဘာကြောင့်ဖြစ်တယ်ဆိုတဲ့အဲ့ဒီကြောင့်လည်းပြီးပါတယ်ပိဋိတံဘုဇင်ကဘာကြောင့်ဖြစ်တတ်သလဲဆိုရင်ပိဋိတံဘုဇင်ဒီကြောင့်တရားတွေရှိတယ်တဲ့အဲ့ဒီတရားတွေကိုနိလမှန်ကန်စွာနှလုံးသွင်းရင်ပိဋိတံဘုဇင်ဖြစ်တာပဲတဲ့ဆိုတော့ဘုရားကဒီလိုဟောပါတယ် ယောနီတော်မစီကာရနိလမင်္ဂသာနှလုံးသွင်းနိလမင်္ဂသာနှလုံးသွင်းဆိုတာဘာလို့လဲပီတိဖြစ်လာအောင်လို့ဝိပဿနာရှုရတယ်ပါပဲရှင်းဖို့ကနေဝိပဿနာရှုပီတိဖြစ်အောင်နှလုံးသွင်းအဲဒီဥစ္စာမျိုးပီတိဖြစ်ဆိုင်တဲ့ပီတိဖြစ်ကြောင်းဖြစ်တဲ့အာယုန်နဲ့နှလုံးသွင်းပေးလို့ရှိရင်လည်းဖြစ်တတ်တယ်ဝိပဿနာအချိုးရကျရှုလို့ရှိရင်လည်းဖြစ်တယ်အဲဒီဥစ္စာယောနိတော်မစီကာရတွေပဲအထာဂထာဆရာကတော့ပီတိဖြစ်ကြောင်းတရား30နဲ့တပါးထုတ်ပြထားတယ်။ဒါတွေကတော့မှတ်သားကြရည်ကောင်းပါလေ။ ဒါတွေကအာထုတ်ရတဲ့တရားတွေပါပဲအဲ့ဒါတွေကိုဒီမှာလွယ်လွယ်မှတ်ရအောင်လို့နေရာဆောင်ဖို့စအစတဲ့ဗုဒ္ဓနည်းကပြောတယ်ပြီးသေးဘူးစေတနာ၃စုံသီလကုန်စွန့်ကုန်အောင်မေပါဗုဒ္ဓနုဒတိမြတ်စွာဘုရားဤဂုဏ်ကျေးဇူးတွေကိုဖန်တလဲလဲနှလုံးသွင်းဆင်ခြင်ရမယ်တဲ့ဒါလည်းကမ္မထမ်းတစ်ခုပဲဓမ္မာနုဒတိတရားတရားတော်ရဲ့ဂုဏ်တွေကိုလည်းဖန်တလဲနှလုံးသွင်းဆင်ခြင်ရမယ် သံဃာနုဒတိသံဃာတော်ရဲ့ဂုဏ်တွေလည်းပဲဗာလည်းလုံးလို့ဆင်ကြမယ်။သီလာနုဒတိမိမိသီလဂုဏ်ကိုလည်းဗာလည်းလုံးလို့ဆင်ကြမယ်။ဇာဂာနုဒတိစွန့်ကြဲခြင်းရဲ့ဂုဏ်ကိုလည်းပဲဗာလည်းလုံးလို့ဆင်ကြမယ်။ငါးခုဒီပုဂ္ဂိုလ်ငါးခုပါ။အဲဒီငါးခုစပြီးတော့ခုကြအောင်လေဆိုပြီးမှဒီပါ ယရနာသုံးစုံသီလကုံသွန့်ဘုံဆင်ញင်ပါအဲယရနာသုံးစုံသီလကုံသွန့်ဘုံအောင်းမိပါ ၃စုံယတနာ၃ပါးကိုဆရာတရားသံဃာယတနာ၃ပါးအဲဒီဂုဏ်ကိုလည်းအောင်းမိပါတဲ့ဗုဒ္ဓနုပ္ပတိဓမ္မနုပ္ပတိသံဃာနုပ္ပတိပါဠိလိုတော့ဒီဥစ္စာပါသီလဂုဏ်ဆိုသီလနုပ္ပတိသီလဂုဏ်ကိုလည်းအောင်းမိပါသွန့်ဖို့သွန့်ကျဲပေးကလှူဒါန်းခဲ့ဖို့အောင်းမိပါအဲဒါတွေကိုအောင်းမိနှလုံးသွင်းဆင်ခြင်ရင်ဒါကကမ္မထာနေပဲ ဘယ်လိုခါများအာထုရတယ်လဲဆိုကိုတရားကအာထုရတာကလည်းနည်းမတိုးတက်ပဲနေတဲ့ခါတွေရှိတတ်တယ်။တရားထုတာကမတိုးတက်ထောက်ကြည့်ပြီးဖြစ်အာရဇေဝန်သားဇေယဘာမှမတွေ့ရတော့မတိုးတက်ဘူးပေါ့။အဲဒီလိုခါမှာပီတိဖြစ်အောင်လို့အာထုရတယ်တဲ့ပီတိလေးညံ့ညံ့မဟုတ်တော့နည်းနည်းပါးပါးတော့ဖြစ်မှာပေါ့လေနှလုံးသွင်းရင်ဘုရားကုံကိုဆင်ញင်ပါတဲ့တရားကုံသံဃာကုံကြီး ကိုပြီးတဲ့နေရာနှလုံးသွင်းခြင်းရင်မှာနောက်ဘီလာတို့သာကတို့ဒါတွေဒါတွေကတော့ကုသနာဖြစ်တဲ့ဥစ္စာတွေမျိုးဒါတော့မသိကြဘူးအဲ့ဒါကတော့ဆင်ញင်လို့ဥပါတော့ပေါက်ပါတယ်လို့အဲ့ဒီနေ့ကဘုရားကုံဆင်ញင်မှုဒီနေ့ကနည်းနည်းစပြီးဘုရားကုံဆင်ញင်မှုမြတ်စွာဘုရားရဲ့ဂုဏ်ကျေးဇူးတွေတဲ့ဘုရားဂုဏ်ကျေးဇူးတွေသာနာကျေဝန်းနေကိုသိတဲ့များဆင်ញင်ရမှာပဲဘုသူတများတဲ့ပုဂ္ဂိုလ်တွေများများသိတာပေါ့ မဲတဲ့ပုဂ္ဂိုလ်လည်းနည်းနည်းပဲပြီးတချို့ဖျားဆိုလို့သာပြီးတယ်ဘာမှမဘာမှမမှန်ကုန်ဖျားဆိုတာဘယ်လိုဟာတော့ဆိုရင်အဲသိကြမပြောတာဘူးဘုသူတာတချို့ပုဂ္ဂိုလ်ဘာမှသိကြတာမဟုတ်ဘူးမိဘတွေကဖျားဆိုလို့ဒီလိုအောင်းမိထားတာပဲယုံကြည်ထားတာအဲဖျားဆိုတာဘယ်လိုဟာလို့ကိုကောင်းသိရတာမဟုတ်ဘူးအဲကြောင့်အတော်တန်တော့ဘုရားအကြောင်းကိုပြီးထားကြတော့ကောင်းတာပေါ့လေ အဲ့ဒါသိအောင်လို့ဘုန်းကြီးကပြေးပြေးချင်းပြောနေတာကိုဘုရားအကြောင်းကိုဟိုဒီမှာတရားလာနာတဲ့ပုဂ္ဂိုလ်တွေကတော့အများအားဖြင့်ပြီးတဲ့ပုဂ္ဂိုလ်တွေပါပဲဒါပေမဲ့လို့အဲဒီဟာဘုဒ္ဓတရားရီကိုတစ်ဆင့်မပြီးသေးတဲ့ပုဂ္ဂိုလ်တွေလည်းတစ်ဆင့်ပြောရတာပေါ့ပြောဟောရတာဘုရားကုံတွေဆိုတာ၃မျိုးရှိတယ်တဲ့သင်မြင်ရတာ သရိယဂုံနေတဲ့ဆရာအလောင်းတော်ဘွားကစာပြီးဆရာဖြစ်အကြောင်းနေကျင့်ဆရာဖြစ်ခြင်းအကြောင်းဒီနေ့ကပြောခဲ့ပြီသူမိတာရေပေဖြစ်ကနေပြီးတော့ပါရင်ရေဖြစ်လာကုန်ချင်းကျုပ်အဲဒါတွေကတော့ဇဝုထုကြောင်းနေညိုကြမနာကောင်းပါတဲ့တချို့တချို့ဝုထုကြောင်းနေမှာမြတ်စွာဘုရားအမှန်တန်ကိုဆင်းရဲခံပြီးတော့ ပါရမီတွေကြီးကျင့်ရတယ်အမနာနင်းလာခံပြီးတော့ကျင့်ရအာထုကလောကထသရိယလောကဤအကျိုးစီးပွားလူများလူများအတွက်အများသောပုဂ္ဂိုလ်တွေချမ်းသာအောင်ဆိုပြီးတော့အကျိုးရှိအောင်လို့ဆောင်ရွက်ရတယ်ညာတတသရိယဆွေမျိုးတွေမိမိနဲ့စတဲ့ပုဂ္ဂိုလ်တွေဆွေမျိုးတွေမိစတဲ့ပုဂ္ဂိုလ်တွေချမ်းသာအောင်လို့ဒီလိုကျင့်ရတာတွေလည်းရှိတယ်ဗုဒ္ဓတသရိယ ဘုရားဖြစ်ဖို့ရာအတွက်ကျင့်ရတယ်ရှိတယ်သုံးသုံးမျိုးရှိတယ်အဲဒီသုံးမျိုးလုံးဟာဘုရားအလောင်းတော်တချို့တချို့သောဘဝတွေမှာအများအတွက်အမနာနဲ့နာခံပြီးသွန့်စားစားကျင့်ရတယ်သိအပ်ထုတ်ရတယ်အဲတချို့ဇာဝတ္ထုတွေကြတော့ကိုမိမိဆွေမျိုးတွေအတွက်သွန့်စားကျင့်ရတာရှိဘုရားဖြစ်ရာဖြစ်ကြောင်း ကျင့်ရတာတွေကတော့လေဘဝတိုင်းဘဝတိုင်းတို့အထင်ရှားနေတာပါပဲ။တရားပြဒီကြောင့်နေသူတခုဒါနာပါရင်ဖြစ်စေသီလပါရင်ဖြစ်စေနေကမပါရင်ဖြစ်စေသူကျင့်သူတို့ချွညွန်ကျင့်တော်တာတွေဟာသာဝုဒ္ဓတိုင်းလိုပဲထင်ရှားနေပါတယ်။အဲဒီမြတ်စွာဘုရားပါမီဖြစ်ခြင်းရဲ့ဘုံတွေကိုကြောက်ပြီးစဉ်းစားလိုက်လို့ရှိရင်အမှန်တကယ်ညွှန်ကြကောင်းတယ်။နောက်ဆုံးဘဝမှာလည်း ဒီနာစည်းစိမ်လေးစွန့်ပြီးတော့ထွက်တော်ထဲမှာတရားတွေကျင့်သုံးအားထုတ်ပြီးတော့ဆောင်းနေပါလုံးကြားချပြီးတော့နေဒါလေးလည်းမနာကြည့်ညိုစရာကောင်းတာဒီနေ့အတူတူပြောပြီးပါအဲဒီလိုကျင့်လို့သစ္စာ၄ပါးတရားလုံးစုံ ကိုယ်တိုင်ပြီးပြီးဘုရားဖြစ်ရောက်လာတဲ့မြတ်စွာဘုရားကိုအဲဒီမြတ်စွာဘုရားဟောကြားထားတဲ့တရားတွေကိုငါတို့ကျင့်နေရတာပဲဆိုတော့ အားရတယ်သိကောင်းတယ်သောသာယောသာပုဂ္ဂိုလ်ဟောတဲ့တရားမဟုတ်ဘူးလေးသိင်ချင်းတဲ့ကဘာသိင်ကာလပတ်လုံးမရေမတတ်နိုင်သောဘဝတွေမှာပါရမီ10ပါးအပြာ30သုရိယ3ပါးဆိုညီ5ပါးတွေကိုကျူးကျူးဆဆအထုတ်ပြီးကျင့်သုံးလာလို့သစ္စာလေးပါးတရားလုံးစုံကိုယ်တိုင်ပြီး ဘုရားဖြစ်လို့ရောက်အဲဒီလိုကိုယ်တိုင်ပြီးဘုရားဖြစ်လို့ရောက်ကိုယ်တိုင်ပြီးပြီးမှဟောတာတဲ့တရားတွေမိကောင်းလမ်းကောင်းတွေအဲဒီကိုယ်တိုင်ပြီးပြီးဟောတာတဲ့တရားတွေကိုဒီကအလွယ်တကူပဲသူများချက်ပြုတ်လို့ခူးပေးပြီးသားသမင်းပွဲပြင်ပြီးသားလေးကိုလက်သေးပြီးတော့စားရုံလိုပဲအခုပုဂ္ဂိုလ်တွေအနန္တလွယ်နေတာပဲအနန္တတတတာလေး ဘုရားလောင်းတော်မှာဒီတရားတွေကိုဟောနိုင်မှုရာဘုရားဖြစ်မှုရာတဲ့အများကြီးကျင့်သုံးလာခဲ့ရနောက်ဆုံးဘုရားမှာကိုယ်ပဲဆောင်းနှစ်တိုင်နဲ့အနန္တဒုက္ခရောက်ပြီးတော့ကျင့်လာတယ်တော်တော်လေးမဟုတ်ဘူးအဲဒီလိုကျင့်ပြီးတော့ကိုယ်တိုင်တွေ့ပြီးတော့မှတကယ်ဤကောင်းလမ်းကောင်းတွေကိုထုတ်ပေါ်ပြီးဟောတာအဲဒီဟောထားတဲ့နီလာအတိုင်းလိုက်ပြီးတော့ကျင့်ရတာလေအမှန်တန်ကိုဝန်တာပြေကောင်းအားရပြေကောင်းတယ်ဒါတော့10ရက်လောက်15ရက်လောက် စသည်ချင်းအားထုတ်လို့တရားမတိုးတက်သေးပြီမယ်လို့ဘာမှအားငယ်စရာမရှိဘူးဟိုကဘုရားလောက်ကျင့်ရတာလည်းနဲ့သာလို့ရှိရင်သူ့အသက်သာကြီးရပဲလွယ်ကူလေးအလွယ်ကူလေးကိုကျင့်နေရတာမနာကြဘူးဒါတော့မြတ်စွာဘုရားရဲ့သရိယဂုံတွေကျင့်ငယ်ပုံတွေကိုပြန်ပြီးတော့ဆင်ញင်လိုက်လို့ရှိရင်ကိုယ်တခါလဲတရားတွေတက်လာတယ်ပြီးဒီမောင်းမြောက်ဝါသာတရားတွေတရားတက်စရာတွေဖြစ်လာပါတယ်တရားတို့ရဲ့ပုဂ္ဂိုလ်ကြီးကရဟန်းတော်တစ်ပါးချင်း မြတ်စွာဘုရားကဒုက္ခရစီက6နှစ်ကျင့်လို့သူလည်းပဲ6နှစ်ပါလုံးတခါလဲသိရတယ်မအိဖဲနဲ့ကျင့်နေတယ်ဆိုတာကိုလို့မအိမြတ်စွာဘုရား6နှစ်ပါလုံးဒုက္ခရစီကကျင့်တာပူဇော်သောအားဖြင့်သူလည်းပဲအိရတယ်မအိဘူးတခါလဲထိုင်နေအဲဈဉာလျှောက်တယ်ရက်တယ်ဒီရက်ကို၃ပါးနဲ့ပဲသူတရားအထုတ်ဉာဏ်ရတယ်ပါအဲဒီပုဂ္ဂိုလ်ရဟနာဖြစ်သွားတာပါပဲနောက်ဆုံး

အတော်တန်တူမှာပေါ့လေဒီဘုံကလည်းပဲပြည့်ပြည့်စုံစုံပဲဖြစ်နိုင်မလဲမဖြစ်နိုင်ဘူးလားကတော့မဖြစ်နိုင်ဘူးလို့အဘောကမင်းကြီးရဲ့ဒီဒီမှာဘောကမင်းကြီးရဲ့မိဖုရားကြီးအတ္တန်ဒီမိတ်တာဆိုတာရှိအတ္တန်ဒီမိတ်တာတဲ့အတ္တန်ဒီနိမိတ်တာလို့လည်းပဲအချို့စာမူတွေကရှိတယ် သန္တိဆိုတော့အသက်အဆက်တွေကိုတောင်စစ်တို့အဲလက်စစ်တို့လက်ကဝအစစ်တို့အဲဒီလိုအစစ်တွေသန္တိအာသန်သန္တိနိမိတ်အာသန်နိမိတ်နိမိတ်ဆိုတော့ကိုအရေးအယောင်ပေါ့အသက်ရဲ့တောင်စစ်တို့အသက်တွေအရေးအယောင်ဖုနေတာတော့ မညီမညွတ်ဖြစ်နေတာတော့ဥစ္စာတွေအရေးကြောင်နေအဲဒီလိုအရေးကြောင်ကိုမကြည့်တော့အဲဒီမိဖုရားမနာသောမောပြည်ပြည်တဲ့မိဖုရားနဲ့တူပါတယ်မိဖုရားဆိုတော့သောမောပြည်ပြည်ရမှာမဟုတ်လေနော်အတ္တနိမိမိတ်တာတဲ့လက်များဆန့်ထားလို့ရှိရင်ဘယ်နာအဖြစ်ရှိမှမသိရဘူးဆိုတဲ့ခါကျတော့ကိုယ်တိုင်းမှာအော်ဒီနာအဖြစ်ကိုဆိုတာသိရတယ်အတ္တနိမိမိတ်တာအာသနိမိတ်တာလို့သာရိအရှင်များ ပြီးပြီးမှသောကမင်းကြီးရဲ့မိဖုရားပဲအဲဒီမိဖုရားကြီးကတခါတော့ကိုအသောကမင်းကြီးကသူကကျွေချေခြင်းများနဲ့စေလွတ်ပြီးတော့ကာလနဂါကြီးကိုသူကခေါ်ယူတယ်လို့ဆိုတာပေါ့ စာတွေကပါတဲ့အတိုင်းအခုကာလအတွင်းနဲ့ဆိုရင်တော့ဒီမှာဘယ်လိုလုပ်ညာပေါ်ပါလိမ့်မလဲလို့စဉ်းစားကြရရရှိတယ်ဒါတော့ဒါတော့အခုကာလအနေနဲ့တွေးလို့လည်းမဖြစ်ဘူးအဲဒါတော့ဆိုဟိုတုန်းကကာလကဟာဟိုတုန်းကကာလတစ်မျိုးကိုအခုကာလအခုကာလတစ်မျိုးချင်းဟိုတုန်းကကာလအနေနဲ့အခုကာလဟာတွေတွေးလို့လည်းမဖြစ်ပေဘူးဟိုတုန်းကအနေနဲ့အခုကာလလို့စက်မှုကရိယာတွေကြောက်တွေးလို့ရှိရင် ယုံကြည်ရရှိမှာမဟုတ်ဘူးတော့ဘာမှမရှိသေးတာဘူးအဲအခုအနေကတော့လည်းပဲဟိုခြေတုံးကခြေတုံးကအခြေအနေတွေကိုစဉ်းစားလိုက်မယ်ဆိုရင်ခြေတုံးကအခြေအနေတွေကတစ်မျိုးပဲခြေတုံးကပုဂ္ဂိုလ်တွေကတရားပီလအစရှိသောဂုဏ်ကျေးဇူးတွေကသူကတစ်မျိုးပဲလူတွေရဲ့စိတ်နဲ့သိထားတွေတစ်မျိုးဟွန်းဟိုတုန်းကတရားပီလအစရှိသောဂုဏ်ကျေးဇူးတွေကအမှန် ထက်သန်တဲ့ခေတ်ခါကာလကြီးဖြစ်ပါတယ်ကုသိုလ်ကောင်းမှုကျိုးဝေးတွေကလည်းပဲထူးခြားတဲ့ပုဂ္ဂိုလ်တွေမှာအမှန်ထူးခြားနေတဲ့ခေတ်ခါကာလကြီးဖြစ်တယ်ဒါကြောင့်အသောကမင်းကြီးရသူသူကုသိုလ်ကောင်းမှုရဲ့စွမ်းအားဖြင့်အထက်ကောင်းမှုမှလည်းတယူဇနာလောက်ဆိုးရတယ်ဆိုတာကိုမြည်ကြီးတဲ့နောက်တယူဇနာလောက်အဆိုးရတယ်အဲဒါဒီကာလန်ကားကြီးကသူ့နယ်ပယ်တန်းဖြစ်ပြီးတော့နေလို့ကာလန်ကားကြီးလာအောင်လို့သူအဲ တွေ့ချင်ချင်းနဲ့သေလွတ်ပြီးတော့ခေါ်လိုက်တဲ့အခါကာလနာဂကြီးကလာရတယ်။လာတဲ့အခါကာလကြမှာဒီကာလနာဂကြီးကလည်းပဲအသက်ကြီးတယ်ဆိုတော့ဘုရားလေးစုလုံးအကုန်လုံးမြည်တယ်လို့ဆိုတယ်။အဲကြီးတယ်နော်။ငကားကလည်းငကားဆိုမူရပဲကောင်းတော့မကောင်းဘူးလို့ဆိုတာအသက်ကြီးတယ်ငါသွားနေသူမတော်ညံ့နေလားကောင်းတဲ့ဥစ္စာတော့မဟုတ်ဘူး။ငွေကြီးပဲ။အဲဘုရားလေးစုလုံးသူကကိုယ်တိုင်တွေ့ရတယ် ကိုယ်တိုင်တွေ့ရတယ်တွေ့ရတာရှိတာပါပဲငကားမူကြီးဆိုတော့ကြိုလည်းမကြိုပါဘူးတွေ့ရတာရှိတာပဲဒါသိပြီးတော့ဘယ်လိုမပြုပါဘူးအားရကြတော့သိမရှိတာဘူးသို့တော်လည်းပဲသူမသိရှိတာပဲအကြီးကျူးစရာရှိတယ်အဲ့တော့အဘဂမင်းကြီးကငကားကြီးကိုတောင်းပါနဲ့အတင်ငကားကြီးဟာတဲ့ဘုရားလေးသူတို့ကြီးဘုံသာနာတွေကိုမြင်ရတယ် ဘုံသဏ္ဍာန်တွေကိုမြင်ရကိုယ်တိုင်မြင်ရတော့အဲ့ဒီဘုရားပုံပုံစံများဖန်ဆင်းပြီးတော့ပြပါလို့ပြောတော့ငကားကြီးကသူတတ်နေနေရဖန်ဆင်းပြရမှာပဲသူလိုဖန်ဆင်းတော့တကိုးလည်းရှိတယ်ကိုနာငကားဆိုတော့အခုဒီကဒီကမူတွေလို့တော့မဟုတ်ဘူးမူတွေကတကိုးမရှိဘူးဖန်ဆင်းပြီးတော့ပြတာကသူဖူးကြရညခုနမီဒီယာကြီးကသူကဖူးရတယ်ဆရာရုပ်ပုံတော့မြင်ရ မြင်တော့ဘုရားစင်မတွေ့ရတော့လည်းပဲအတုပတွေ့ရတော့သရာတရားဖြစ်စရာပေါ့လေပီတိတွေပါလေဖြစ်စရာပီတိတွေပါလေအာတော်တော်များများဖြစ်မှာပေါ့လေသူသန်းသန်းနေမြင်ရတော့ဟိုတဲ့ကတရုတ်တရုတ်ဟိုတဲ့ဒီသာသနာပြုဆရာတော်ကြီးတစ်ပါးသွားမှာပေါ့လေယုဂသာနာပြုပထမပါဠိယနောက်တစ်ခါ အဲဒီဆင်လို့လည်းခေါ်ဟိယဆင်လို့လည်းခေါ်တဲ့ဒီသာသနာ့ကြီးဆရာတော်ကြီးတစ်ပါးရှိသူကတော်ပါတယ်မနာတော်တဲ့ကိုယ်တော်ကြီးပါပဲအဲမနာကိုသက်ဆွန်ကြိုးပမ်းတဲ့ခါတဲ့အိန္ဒိယသွားပြီးတော့ဘုရားဘာသာစာပေတွေသူလေးလာတယ်ဒါလည်းတတ်တယ်တဲ့ဉာဏ်ဉာဏ်ကောင်းတယ်ဘုရားဉာဏ်ဉာဏ်ကောင်းတယ်လို့သူကတော့မဟာယာနပဲမဟာယာနစာပေတွေရောဒီယသီရဝါဒစာပေတွေရောသူအကုန်လုံးတတ်တယ် ဟိုဗြဟ္မဏစာပေဟိန္ဒူတွေပါလေအကုန်လုံးဒါတွေလည်းလောကစာပေသူဒါတွေလည်းအကုန်လုံးတက်သူပြိုင်ဆိုင်ကြောင်းမယ်ဆိုသူအကုန်လုံးနိုင်တာပဲသူကတော့သူအကုန်လုံးသူဘယ်သူမှမဆက်ပြိုင်နိုင်ဘူးအနန္တတဲ့ကိုယ်တော်ကြီးပါပဲအဲ့ဒါသူသူ့မှတ်တမ်းထဲမှာရေးတာအိန္ဒိယအနောက်မြောက်ဆွယ်မှာဘုရားရုပ်ပုံတော်ဘုရားကထားခဲ့တယ်ဆိုတာကိုသူတို့ဟိုခေတ်တုန်းကဒီလိုပဲဆွဲလန်းရှိတာပဲအဲ့ဒီနေရာသူသွားပြီးတော့ခူးတာကိုလူကြီးတဲ့ဝင်ပြီးတော့ခူးတာ ကူကြီးတဲ့ဝင်ပြီးတော့သူကသူခဲခဲခဲသွားပါတယ်သူသွားတာတွေမသိဝင်စားကြတော့ကောင်းပါတယ်ဘယ်သူမှလည်းအဲ့ဒီခါတုန်းကအဲ့ဒီနေရာမကောင်းဘူးလေလမ်းမှာသခိုးရမြလူတို့သူတို့တွေကလည်းတဲပေါ်ဆိုတာကိုဟိုတုန်းကလည်းပဲစီးမကားမယ်တွေပဲလူတွေဗမုဒ္ဒန်လည်းပဲတတ်ပြီးတော့ပြည်စည်းယူတာကြောက်ကြတော့ကောင်းတာအဲဒါသူစွန့်စားသွားတော့လမ်းမှာတည်းမြတွေနဲ့တွေ့လမ်းမှာတည်းမြတွေနဲ့တွေ့တော့တည်းမြတွေကသူ့ဖမ်းဖမ်းပြီးတော့ လူကိုရဖို့ရဖမ်းတော့ဖမ်းပြီးတော့သူ့မေဘာလို့ဒီလားလာတယ်လဲလို့မေသူဘုရားဖူးကျင်လို့ပဲတဲ့ဒီမှာဘုရားရိတ်တော်ရှိတယ်လို့ဆိုရဲဖူးကျင်နော်ဒီမှာတ냐တွေရှိတာမသိဘူးလားဟောမေသိပါတယ်တ냐တွေရှိတာသိပြီမဲ့လို့ဘုရားဖူးကျင်လို့သေးသေးဆိုပြီးစွန့်လာတာဒါနဲ့သူပြောကောင်းတာနဲ့ဟိုကတ냐တွေကလည်းသူတို့လည်းပဲဘုရားဖူးဆိုတော့ရိတ်တော်ရှိတယ်ဆိုသူတို့လည်းကြည့်ကျင်လာတာကိုယ်တိုင်ကြွားကြဆိုဆိုလိုက်တယ် ဟိုကြတော့ငူကြီးတဲ့ဝင်သူအကြာကြီးသူကြောတယ်သူလည်းဒီလိုကြောရမယ်ဆိုလို့တခါဝေချလိုက်ကြည့်လိုက်ဝေချလိုက်ကြည့်လိုက်လို့လည်းတဏှာကြီးလုံးလုံးလာလည်းပဲဆရာမပေါ်ဘူးကြီးကသူကမနာငါကမကောင်းတာပဲဆိုပြီးဝင်နေပလက်ကြည့်ပြီးတော့ဒါလည်းစိတ်မကြောက်ဘူးနောက်ထပ်ကထပ်ကလောက်တော့မှလည်းမဆရာရုပ်ပုံတော့ရိပ်ပေါ်လာတယ်ဆိုရင်သူ့မှတ်တမ်းနဲ့ရေးတယ်အဲဒါကူရတယ်ဆိုသူတော့စူးစမ်းတာပဲနတ်တွေပါတွေကပြရတာပြောရပါဘူး အဲဒါလည်းပဲပိဋိပံမှုသာဖြစ်เสียပါပဲဘုရားမတူဘူးတဲ့ပုဂ္ဂိုလ်တွေဒီလိုရေးရအောင်တွေ့ရလို့ရှင်ဘူးပိဋိပံမှုသာဖြစ်เสียနောက်တစ်ခါတော့အသောကမင်းကြီးကအသောကမင်းကြီးကကြိုင်ကိုငှက်တွေထဲတဲ့ကြိုင်ကိုသေလို့ပြီးတော့ကရဝိငှက်ဟိမွန်တာကရဝိငှက်ကိုသူကဆင့်ခေါ်ပြီးယူတယ်တဲ့ ဒီကြိုက်ကုန်ကိုသူ့ကသွားပြီးထားပါလိမ့်မယ်လည်းဒီပါလေအဲအဲဒီမှာထားတော့ဒီကရုင်းငယ်ရှိတတ်တဲ့နေရာသွားပြီးတော့ထားလို့နေမှာပေါ့အဲဒီမှာထားတော့ကရုင်းငယ်ကအင်းအဘောကမင်းကြီးငါခွန်တို့သင်ခေါ်တာပဲလို့ဆိုပြီးအဲသူဘုံကအားလျော်စွာပဲပုံပဲနည်းနဲ့ပြီးတယ်လို့တော့ပြောတာဘူးလားသူပြီးတာနဲ့ဒီမှာဂျိုင်ထဲဝင်ပြီးတော့နေတော့ဒါယူလာတယ်တဲ့ယူလာတော့နန်းတော်ရောက်တဲ့ခါကျတော့ ကရုဏာသာတန်တယ်ကောင်းတယ်ပြောတာကိုသူစားရဲပါတယ်ညမဘုရားကြည့်ကြည့်တော့ကရုဏာတန်နဲ့တူတယ်လို့ကြည့်ကြည့်တာကိုသူတောင်းတဲ့ပုဂ္ဂိုလ်တွေကလည်းအရေဝသိဆိုလို့ရှိရင်ဘယ်လိုလှရပါလို့အတန်ဆိုလို့ရှိရင်ဖြင့်အဲ့ဒီကရုဏာအတန်ကတော့ကောင်းရပါလို့စတယ်သူသူတောင်းနေသူတောင်းသူတောင်းတာလည်းရွေးချယ်ကောင်းတဲ့ပုဂ္ဂိုလ်တွေအဲ့ဒီလိုပဲအဖွဲအနွယ်တွေနဲ့သိပြီးသူတောင်းနေလို့ဆိုတော့လေကရုဏာဆိုတာစာထဲမှာသာရှိတယ်ဘယ်သူမှလည်းတွေ့ကြတာမဟုတ်ဘူးကရုဏာဖောင်ကြီးတွေပါတယ်ကဗမာပြည်လောက်ကြတယ် ဒါလည်းမှန်းဆလို့သာဘယ်သူမှလည်းမြင်မှုတာမဟုတ်ဘူးအဲ့ဒါဘယ်လိုနဲ့လဲတော့မပြောတော့ဘူးဒီနေ့ကအဲမှန်ကောင်းတယ်လို့ဆိုဘယ်လောက်ကောင်းတယ်လဲဆိုတော့ဒီနေ့အပန်ကောင်းတာကတော့သရွေးညံ့ညံ့သူတို့တရားပြီးတော့အဲ့ဒီကောင်းတဲ့အပြီးတွေစပြီးတော့တခါလဲအာရဝန်တာဖြစ်ပြီးတော့ညီလိုက်တဲ့အခါဒီမှန်များကြားလို့ရှိရင်ဒီ သားကောင်တွေရှင်သေးတို့ကြားတို့ကလိုက်လို့ပြင်းနေရတဲ့သမင်းတွေရှိအဲဒီပြင်းနေရတဲ့ရှိကသမင်းတွေဟာလည်းပဲမပြင်းနိုင်ဘူးတဲ့ဒီကံဒီတန်ကြားလို့ရပ်ပြီးနားထောင်နေရတယ်ဆိုတော့နောက်ကလိုက်တဲ့ကောင်တွေကလည်းရှိကိုမလိုက်နိုင်ဘူးဒီတန်ရနားထောင်နေရတယ်ဆိုအဲဒါတော့ကောင်းတယ်တဲ့တန်ကတော့မနကောင်းမဲ့တန်နေမှာပေါ့လားဒီတန်တော်တော်ကိုစိတ်ကိုဆွဲဆောင်နေတာအဲ့ဒါဒီတန်ကို ကြားကျင်လို့ဘုရားအတန်တော်ကဘယ်လောက်ကောင်းလဲဆိုတာကြားကျင်တာနဲ့လားမသိကရဝိနှစ်ကိုအဘောကမင်းကြီးကသင်ခေါ်ပြီးတော့ယူတော့နန်းတော်ရောက်နန်းတော်ရောက်တော့ကရဝိနှစ်ကမမီဘူးမမီတော့မာကြီးတွေမေးတော့မာကြီးတွေကသူ့ခေါ်မကြည့်လို့ပဲတဲ့သူ့ခေါ်ကြည့်မှမီမှာဆိုတော့လည်းခေါ်ကြည့်အောင်ဆိုပြီးတော့လေးပဲလေးတာကနေပြီးတော့မှန်နေထောင်သားမှန်နေထောင်သားမှလည်းမှာအရေးကတွေ့ရတော့မှဒီမှာစိတ်ထဲပြောလာတာကငါကအဖော်တွေပဲဆိုပြီးအောင်းမိပြီးတော့ အဲဒီမှာလည်းသတိနဲ့ကညီလိုက်တာကျဲကောင်းတယ်ဆိုတာကိုအမှန်အဲဒီအတန်ကြားတော့မှခုနကအတ္တနိမိတ်တာဆိုတဲ့မိဒီယာကြီးဒီငှက်တောင်မှဘလောက်အတန်ကောင်းတာပဲမြတ်စွာဘုရားဟာဒီငှက်အတန်ကဲလို့ကောင်းတယ်ဆိုတော့တရားအတန်တော်ကတော့ဒါလည်းပိုးပြီးအများကြီးကိုသာသာရပြီးကောင်းမှာပဲလို့အာယုံပြူရင်းတဲ့တခါလေဘုရားရဲ့ဂုဏ်ကြီးပေါ်လာတာ

ပီတိလေးမှတ်လိုက်ရင်ပျောက်သွားရင်ပီတိလေးမှတ်လိုက်ရင်ပျောက်သွားရင်အဲ့ဒီပျောက်သွားရင်သွားရင်လည်းဒါပြီးရင်ပြီးရင်လည်းအရိယာမေဖို့ကဒီခဏလေးတွင်းလည်းဖြစ်သွားနိုင်တယ်။ဒီကဒီလိုဖြစ်မှုတွေအများကြီးရှိတယ်။ဟုတ်တာဒေဝမထေတဲ့ဒီဟိုကျွန်းမှာကတကန္တကာရဝါပီဆိုတာကတကန္တကန္တကတကန္တကာရအရမှန်နေခေါ်ရခဲ့တယ်သူရကဒီဝနာမေတွေသူကခေါ်ရခဲ့မှာကတကာရကာရ အရမှန်နေတဲ့ဘုဒ္ဓဒေဝမထေရဘုဒ္ဓဒေဝမထေရကမြတ်စွာဘုရားစေတီတော်ရှိတော်ကျောင်းကြီးပါစေတီနဲ့တူပါတယ်သူကဘယ်စေတီရလို့တော့မပါဘူးကျောင်းသားစေတီနေမှာအဲဒီကံကတကနာကရာကလည်းဘယ်နာရလို့ဆိုတာအခုတော့မပေါ်နိုင်တော့ဘူးစားတဲ့ရှိတယ်အဲဒီစေရီရင်မြင်တော်မှာသူကတနေစည်းလဲတာကိုတနေစည်းလဲ တကယ်စည်းလဲတော့နေ့စဉ်နဲ့သူကတကယ်စည်းလဲတကယ်စည်းလဲပြီးတော့ဘုရားအာရုံပြုဒီလိုလုပ်တာကိုဒီလိုလုပ်တော့သူတကယ်စည်းလဲပြီးကရှိတယ်ဟိုကနွားကဝင်လာနောက်ကြည့်တယ်တခါတည်းဟိုဟိုဟိုချတော့ချတာနဲ့ဘရမသားမြတ်မသားမချင်းဖြစ်တာလေကျုံပြရတာနဲ့မှလည်းပြင်ဆင်ကုန်ပြီးတော့ဆုံးမသွားခြင်းရောက်ကြားနှလုံးမသွင်းနိုင်ဘူးကိုယ်တွေသူကစိတ်မကြည်မနိုင်ပဲဖြစ်ဒါကနောက်တနေ့လဲဒီလိုပဲဒီနွားလာပြန်တာဒီကမှိုက်မှိုက်လဲပြီးတော့သွားချင်းကြီးဖရာအောင်ပြုမလို့ဒီအလောက်ကကြီးဒီဟိုကနွားဝင်လာ အဲနောက်ကြီးတွေချသွားမလို့အဲနွားလည်း၆လို့လည်းမရဘူးမတလည်းမတနိုင်ဘူးဒါနဲ့ဒါတွေကျုံပြရတာနဲ့ဗာနဲ့သူ့မှာအလုပ်တွေအချင်းကြာပြီးတော့ကလာသူနှောက်ရက်ပြက်နောက်တည့်တော့လူတယောက်ပေါ်လာတဲ့ခါလဲသူကမိုက်လဲပြီးတော့သနာရှင်ရှင်လို့ဤကာကြီးတွေလူတယောက်ကတခါလဲအဲကူကူကွာကွာနဲ့ခြေတော့ခွင်ခွင်နဲ့အဲအမြင်ကလည်းဆိုးဆိုးဘယ်လောက်ယူဆိုးတဲ့ပုဂ္ဂိုလ်ကြီးဘူးဆိုတာပဲဒီသနာပါဝင်နေမှာ အဲတော့တော့သိုးဝင်ရပါလေအဲဒီလိုလူကဘယ်တော့မှသူမမြင်ဘူးတဲ့ဗျာဒီတော့ဒီဝရင်းကအဲဒီဘုဒ္ဓတရားမထေရစဉ်းစားတယ်တဲ့ဟောဒီဥစ္စာကတော့လူဟုတ်မှာဟုတ်ပါဘူးငါစိတ်မကြည်လင်အောင်လို့တရားနှလုံးသွင်းတာတွေအလုပ်ပြအောင်လို့မာနလာနှောက်ကြတာနဲ့တူပါရဲ့အောင်းမယ်ပြီးတော့ဟိုအရင်နေ့တွေကနွားတွေကလည်းပြီးနေမှာပါပဲစဉ်းစားပြီးတော့မေးဟိဟိမင်းကမာနမဟုတ်လားလို့မေး အဲ့တော့မနကလည်းဒီဒိန်းတော့မပြောဘူးဟောမှမယ်ဟုတ်ပါတယ်လို့ပြောတယ်အာဟုတ်ရင်မင်းဒီလားမအောင်လေဒီမာနကဖရာတူဘူးတာပဲမြတ်စွာဘုရားတူပြီးတော့ဘုရားရုပ်ပုံတော်တွေပါလေလည်းတော်တော်မှတ်မိမှာပေါ့တဲ့အဲ့ဒီရုပ်ပုံတော်မျိုးခံသိပြီးကြားသမ်းပါဘူးကြည့်ကျင်လို့လို့တောင်းပန်တော့ပြောတော့မာနကဘုရားပုံတော်မျိုးတော့ဘယ်ဖန်သိနိုင်မလဲတဲ့တော်သူမှာပေါ့တဲ့သူကဟုတ်တော်သူမှာပဲတဲ့ သူလည်းအကုန်လုံးတူအောင်တော့ဖန်ဆင်းနိုင်ဘူးဒီလိုပြောတယ်ဒါကြောင့်ခုရှိတဲ့ရုပ်ပုံတော်တွေဘာတွေကတော့ဘုရားပုံတော်နဲ့တော့အတိအကျတူလိမ့်မယ်တော့ပဲဟုတ်မလဲတော်ရုံတူမှာပဲခုပါလေမြင်နေမြင်မှုကြတာမဟုတ်လက်ကလည်းပဲမြင်မှုတောင်မှလည်းလက်မြောက်မှဖြစ်တာတူအောင်လုပ်ဖို့စတော်မလွယ်ဘူးအဲ့တော့တော်ရုံတူမှာပဲဒါချင်းလည်းတူတာလည်းညပါကိုတန်းနိုင်လည်းညပြပါဖန်ဆင်းပြီးပြပါလို့ဆိုတော့အဲ့ဒီမှာသူကဖန်ဆင်းပြီးပြတာဖန်ဆင်းပြီးပြတော့ မာနဆိုတော့နတ်ဆိုတော့တော်တော်ကောင်းပါလိမ့်မယ်အခုလည်းသမားတွေတရားနေတဲ့တော့ပုံမဲ့တာပါလိမ့်မယ်သူကအယောင်ဝါတွေနဲ့ကျောင်းကြီးတော်၆တွေနဲ့တခါလဲအမှန်တည်းနေတဲ့ဘုရားကိုယ်တော်မြတ်ကိုသူကမြင်ရတာကိုမြင်ရတာတခါလဲအင်းမာနပန်စင်းတဲ့ဘုရားယုတ်ပုံပဲတဲ့ဒီမာနဟာသူຢာကဒေါသမောဟကိလေသာမကင်းတဲ့ပုဂ္ဂိုလ်အစင်းပြတဲ့ပုံပဲညသာဘုရားကိုယ်တော်မြတ်မှာတော့ຢာကဒေါသမောဟကိလေသာတွေလည်းကင်းပြီးတော့နေတော့ ဒီခုခန္ဓာပြတဲ့ရုပ်ပုံတော်တဲ့ပဲအများကြီးသတ်ပေတော်မူမှာပဲဒီညူကိုရပြုံးမှာပဲလို့နှလုံးသွင်းပြီးကြည့်တဲ့အခါဝမ်းမြောက်ဝမ်းသာပီတိတွေဖြစ်လာတာကိုဒါရင်ထဲကနေပြီးတော့အဲ့လိုလည်းဖြစ်တတ်တယ်ပီတိဆိုတာပီတိဖြစ်တာတော့တမျိုးပဲကိုအခုနှစ်သိမ့်ရောင်ရဲဝမ်းလဲမြောက်ပြီဆိုတဲ့အတိုင်းပဲဒီဘဝရုပ်တာပြန့်နှံ့နေဒီကိုယ်လုံးမှာပြန်ပြီးဖြစ်လာ အဲဒီလိုဖြစ်လာဒီမတိကလည်းဝိပဿနာရှင်ကြီးပြီးထားတဲ့ပုဂ္ဂိုလ်မျိုးပေါ့လေဝိပဿနာရှင်ကြီးမသိရင်လည်းပီတိဖြစ်ဖြစ်ရုံရှိတာပဲဘာမှတရားတက်ကြရတော့မရှိဘူးအဲဝိပဿနာရှင်ကြီးပြီးထားတဲ့ပုဂ္ဂိုလ်ကပီတိဖြစ်လာလို့ဒီပီတိမှားရတယ်ပီတိတွေကလည်းတို့ချင်းဖြစ်လာရင်နှစ်သိမ့်နဲ့နှစ်သိမ့်နဲ့အဲဒီလိုဖြစ်တယ်ဘလို့ဖြစ်တယ်လို့ရင်လို့ရင်တော့ပြီးုံပြီးုံလေးပါတော့နောက်ကလိုက်ရုံပါအမိမတတ်တာလို့ချင်းနောက်ကလိုက်ပြီးတော့လို့ဖြစ်တယ်ဟိုလိုဖြစ်တယ်ဆိုဖြစ်တဲ့တိုင်းတစ်ခါတည်းလိုက်ပြီးရှုလိုက်ရုံပါပဲအဲလိုရှုတော့ဒီပီတိလေးတွေက အပြပြတွေဖြစ်ပြီးတင်တာကိုဝိပဿနာမရှိတတ်တဲ့ပုဂ္ဂိုလ်တော့ပီတိရဲ့အပြပြပဲဟုတ်မလဲငါနှစ်သိမ့်အားရတယ်ငါဝမ်းမြောက်နေတယ်ငါကောင်းနေတယ်ဒီလိုဖြစ်မှာပေါ့ဒီလိုဆိုလို့ရှိရင်တရားတော်မတည့်ဘူးကုသိုလ်ရရုံနဲ့ရှိမှာအခုတော့နောက်ကနေဝိပဿနာမှလိုက်တော့အဒီပီတိနှစ်သိမ့်အားရမှုလေးတွေအပြပြဖြစ်ပြီးတော့ပြလိုက်ကြောက်သွားလိုက်ကြောက်သွားလိုက်ကြောက်သွားလိုက်မမြဲတာလေးတွေပြီးရင်ပြီးရင်တဲ့အခါဝိပဿနာညာသင်နေတဲ့ပြီအဲဒီဘုရားတွေကမထေရဟန္တာဖြစ်သွားတယ်ရဟန္တာဖြစ်သွားတော့မာနကပြုတ်ကုန်တယ်ဆိုသူ ရိပဂရိဒီဖာစင်းနဲ့ဖာစင်းနဲ့ဘုရားဖာစင်းထားတဲ့ပုံဖြောက်ပြီးပဂရိနတ်ပုံစံပြန်ရောက်ပြီးတော့ပြောတယ်တဲ့သင်ပြတယ်ပြီးတော့လိန်တာပဲလှည့်သားတော့တာပဲလို့ပြောတယ်လှည့်သားဆိုချမ်းမဟုတ်ပါဘူးရုပ်ပုံပြပါဆိုပြီးတော့တရားနှလုံးသွင်းပြီးဟိုကတရားတွေတက်သွားတာကိုတရားတွေတက်သွားတော့သူကအဲ့ဒီကမဖြစ်စီရင်တဲ့ဥစ္စာတွေဖြစ်ကုန်တာကြောက်ပြီးတော့အဲသူ့ကိုလှည့်သားတယ်လို့ပြောတော့ညာတော်ကအဲ့ဒီမတရားပြန်ပြော

ဒီနေ့ကပြောခဲ့တဲ့တန်တဲ့မြတ်အာရုံပြုပေါ်တယ်မြတ်စွာဘုရားဘောရီမြောယရနာပလင်ထဲမှာထောက်ဖို့ပဲထိုင်နေပြီးဘုရားဖြစ်တော်မူပုံကိုနှလုံးသွင်းပြီးရတယ်ဘုရားရုပ်ပုံတော့နှလုံးသွင်းရမှာပါအဲ့ဒါနဲ့စပ်ပြီးတော့အထူးမှတ်သားရစဉ်းစားရလည်းရှိပါတယ်ဘုရားရုပ်ပုံတော်ဆိုတာကတော့ ဟိုမြတ်စွာဘုရားလက်ထက်တုန်းကလည်းပဲဘုရားကိုယ်တော်အထင်ရှားကြည့်နေတော့ဘုရားရုပ်ပုံတွေဘယ်သူမှမလုပ်ကြပါဘူးလေဘယ်မှလုပ်ပြီးကိုယ်ကိုယ်တော်မဟုတ်ပါဘူးမြတ်စွာဘုရားရှိတဲ့ခါမှာဆိုမြတ်စွာဘုရားကိုကိုယ်ကိုယ်ရပူဇော်ကြတာမရှိတဲ့ခါလည်းဘုရားအာရုံပြုပြီးတော့သူတို့အယူသိပြုကြမှာပေါ့တော့ကြည့်မှာပါပဲဘုရားပြိဋိဘာစာမီသွားကစားတုန်းကလည်းပဲဒီဘုရားရုပ်ပုံတွေတော့မရှိသေးဘူးနောက်ဘယ်တော့ကစားပြီးတော့ဖြစ်လာတယ်လို့အဲ့ဒါအတိအကျတော့မသိဘူးဓမ္မတော့ကမင်းလက်ထက်တိုင်အောင်လို့ဘုရားရုပ်ပုံတွေတော့မရှိသေးဘူး အဲ့ဒီကနောက်ကြမှာဖြစ်လာတယ်ဘုရားပုံတော်တယ်နောက်ကြမှာအနည်းသာသနာတော်နှစ်သုံးလျက်လောက်ကမှစပြီးတော့ဘုရားပုံတော်တွေဖြစ်လာပုံရပါတယ်အဲဒီတော့အဲဒီဘုရားပုံတော်တွေကိုအာရုံပြုတဲ့ခါကာလမှာမှန်ကားတော့လွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကာလတုန်းကလောကမှာသင်ကြားဝင်ထွန်းပေါ်ပေါက်ပြီးတော့သွားတော်မူတဲ့မြတ်စွာဘုရား၏ဘုံတော်ပဲ။ မြတ်စွာဘုရားဟာဒါနဲ့အတိအကျမတူတော်လည်းပဲသင်္ကန်းတော်ကင်ပုံအချိုးစအနေတိုင်းတော်တန်သူနဲ့မြင်ရတော့ဒီပုံစံမျိုးပဲလို့အာယုံလည်းပြုနိုင်ဖို့ဘုရုံးကရှိတဲ့မြတ်စွာဘုရားကိုမှားပြီးတဲ့ကလာအာယုံပြုနိုင်မှုကဒီပုံစံလေးတွေလောက်ထားရတယ်အဲ့တော့ဘုရားရှိခိုးတဲ့ခါကလာဒီမှာဟိုဘုရားကိုအာယုံပြုရတယ်ဒီဘုရားဒီအယုတ်တယ်ပြီးတော့ဒီရင်ရတာလို့တော့သူကသိပြီးမပြည့်စုံဘူးသူက ဒါဆိုလို့ချင်းဟိုတချို့ချို့ရုပ်ပုံကိုရုပ်ပုံရှိခိုးတဲ့ခေတ်ကကြာလာပြီအမနာရှိတုန်းကတည်းကတည်းကမှဟိုအမနာရှိကြတဲ့ခေတ်တွေကရုပ်တွေမျိုးမျိုးတွေရှိခိုးလာကြတယ်ရှိတယ်ဘာသာတွေမျိုးမျိုးတွေအဲနာယုတ်တွေရှိခိုးတာရှိတယ်အဲသင်ယုတ်တွေရှိခိုးတာရှိတယ်နင်းယုတ်တွေရှိခိုးတာရှိတယ်နွားယုတ်ရှိခိုးတာရှိတယ်ခွေးယုတ်ရှိခိုးတာရှိတယ်မျိုးမျိုးရှိတယ်ယုတ်တွေရှိခိုးလာကြတဲ့ခေတ်ကအဲ့ဒါတွေကိုတိုက်ဖြစ်တဲ့ဘက်ကလည်းပဲရှိတာပဲဒီယုတ်တွေရှိခိုးတာလည်းကားပဲဆိုပြီးလည်းရှိတဲ့ဘက်ကရှိတယ်ပြီးတော့ အဲဒီအယုတ်တွေချစ်ခိုးတဲ့ဟာကိုမုန်းတဲ့ဘာသာယူဝါဒရှိတဲ့ပုဂ္ဂိုလ်တွေကဘုရားဘာသာတွေလည်းရုပ်ရှိခိုးနေတာပဲလို့ဒီလိုအောင်မိတာကဲသူပုဂ္ဂိုလ်တွေကလည်းအဲဒီလိုလည်းဟုတ်တယ်လည်းဟုတ်နေမှာပြောလို့တော့မရဘူးသူကဒါပေမဲ့အမှားရှိခိုးရမှာကတော့ဘုရားစစ်ကိုအောင်ပြောဘုရားစစ်ဘုရားစစ်တဲ့တော်တယ်ဗျာရှိတော်မူတဲ့ဟိုနှစ်ပေါင်း2500ကျော်ကာလတုန်းကသစ္စာလေးပါးတရားတွေကိုယ်တိုင်သိသွားတဲ့တရားတွေကိုဟောကြားပြီးတော့ထားခဲ့တဲ့

ဆင်းရဲနေရတဲ့ယောက်ျောက်ဖြစ်တဲ့အကျင့်ကလည်းပဲအာထုံနေတော့ကိုယ်တိုင်ကတွေ့ပြီးတော့ပြီးသစ္စာလေးပါးတရားတွေကိုယ်တိုင်ပြီးနေတာပြီးတော့ဒါတွေပြီးပြီးတော့စိတ်ညစ်ကြေးကင်းတယ်ဆိုတာလေကိုကိုတရားစင်တားလျော်စွာကိန်းနာမရကင်းငိမ့်နာမရငိမ့်ပြီးတော့သွားတယ်အဲ့ဒါတွေကိုယ်တိုင်တွေ့ရပါတယ်ဒါကြောင့်မြတ်စွာဘုရားကြီးနာမကာယဂုဏ်တော်တွေကတော့ယခုပုဂ္ဂိုလ်တွေလည်းပဲတွေ့ရပါတယ်ဒိဋ္ဌောမေသောဘဂဝါ ဟိုတင်ကမိတို့တော့ဘာလို့မြင်လဲဆိုတာပြကြောက်တယ်ဗန္တိမြတ်စွာဘုရားသောဘဂဝါထိုဘုန်းတော်၆ပါး၌ပြည့်စုံတော်မူသောမြတ်စွာဘုရားကိုမေကျွန်တော်သည်ဒိဋ္ဌောအတွင်မြင်ရပါပြီရှင်ဘုရားအင်းမြတ်စွာဘုရားတတိတော်တွေ့ပြီတဲ့တွေ့ပြီးပါပြီဆိုကြောက်တယ်ဒါလောကဘက်ကနေကြည့်ရင်ဘာထူးဆန်းမလဲမိတို့တော်ဂေါရမီဟာဒီပိဋကမင်းသားလေးမွေးကာသားတွေကသူအင်း မေရောမာယာအမိရင်းကခုနှစ်ရက်ခုနှစ်ရက်ရှိတဲ့ခါမှာကွယ်လွန်သွားတော့မေရောဂေါရမီကမေရောမာရဲ့ညီမကိုအဲသူကယူပြီးတကလားသားချင်းနဲ့သူပဲနှုတ်နှုတ်တိုက်ပြီးတော့မွေးလာတာပဲမွေးလာတော့တည်းကြီးရင်တဲ့ခါကလားဒီနာစည်းစိမ်တွေသုံးဆောင်ခါစားနေတယ်ဒါလည်းပဲအမေ မေတော်ရဲ့သားမေတော်ရဲ့သားတော်ရဲ့လို့ဒီလိုအချင်းချင်းအပြီးမှပြုပြီးရတွေ့နေတယ်ပြီးနေတယ်နောင်တော့ထွက်သွားနောက်ဘုရားဖြစ်လာအဲ့ဒါမြတ်စွာဘုရားတကယ်တော့တွေ့ပါပြီလို့ဆိုတာဘာမှလောကနေရာချင်းဘာမှမထူဆောင်သူတွေ့နေတာကြားကြားသားမယ်အဲ့ဒီတွေ့တာကိုဆိုတာမဟုတ်ဘူးဘုရားစေဘုရားမှမယ်ဆိုတာတတိတော့တွေ့ပါပြီလို့ဒီလိုကြောက်ထားတာပေါ့ဒါကတရားတွေ့မှတွေ့တယ်တရားမတွေ့လို့ရှိရင်တော့ဘုရားမှမဘယ်သိမလဲ ဒီသတော်ရရာရဲ့ဖခင် သုဝဗုဒ္ဓဆိုတာရှိတယ်အဲလူတော်ကအနေနဲ့ပြောမယ်ဆိုရင်ဖြင့်ဘုရားအလောင်းတော်ရဲ့လူရောက်ခမဘောသွားသုဝဗုဒ္ဓဆိုအရှင်ဒေဝရဆိုတာရှိတယ်သတော်ရရာရဲ့မောင်းမယ်သူကရောက်ပါတယ်ဆိုဘုရားအလောင်းတော်ရဲ့ရောက်ပါသူတို့ကဘုရားအလောင်းတော်ငငယ်တွေကသိနေတာပဲသိပေမဲ့လို့အဲ့ဒါဘုရားပဲဆိုတော့သူတို့ ကိုယ်တိုင်မတွေ့ဘူးတရားမတွေ့တော့ဘုရားစိတ်ပဲဆိုတော့ကိုယ်ကိုယ်တိုင်မတွေ့ဘူးပုဂ္ဂိုလ်တော့ပုဂ္ဂိုလ်နေရာချင်းတော့မြင်တွေ့နေတာပေါ့တို့မဘုရားစိတ်မှတို့မသိဘူးမသိတော့တို့မယုံမသိတွေပြုကြပြင်မှားကြပြင်မှားကြတော့တို့ရှင်ဒေဝရကလည်းပဲမြင်မြူပြီးတော့ဝီပင်းရဲ့ကြတော့သုဘဗုဒ္ဓကလည်းဒီလိုပဲမြတ်စွာဘုရားဆုံးမကြွတယ်လားပိတ်တာလို့အဲ့ဒါလည်းပဲသူလည်းပဲခုနှစ်ရက်ကြာတဲ့ခါကာလမှာ သူလည်းမြင်ညူပြီးတော့ငရဲကြတာအဲဒါသူဘုရားမတွေ့တဲ့ပုဂ္ဂိုလ်တွေကဗဂတိမျက်စိနဲ့မြင်နေပေမဲ့လည်းတွေ့တာမဟုတ်သေးဘူးဗဂတိမျက်စိနဲ့မမြင်တော့လည်းမြတ်စွာဘုရားတရားကိုတွေ့လို့ရှိရင်တွေ့ပါတယ်တဲ့ဓမ္မဟိပတ္တနာမပတ္တိဓမ္မတရားကိုပါသနာတွေ့မြင်သောပုဂ္ဂိုလ်သည်မာငါဘုရားကိုပတ္တိတွေ့မြင်တရားကိုတွေ့မြင်ဘုရားတွေ့တာပဲအခုတရားထုတ်တဲ့ပုဂ္ဂိုလ်တွေကအဲတရားထုတ်လို့ယုတ်တရားနာတရားတွေကိုကိုယ်တိုင်တွေ့ရတယ်ဆိုရင်ဒီကစတွေ့လာတာပထမတော့က ယုတ်ရနာတရားဆိုတာပြောတာများပဲရှိသေးတာကိုစာပေကျမ်းဂန်နဲ့သင်ထားလဲပြောတာများပဲကိုယ်တိုင်တွေ့တာမယုံနေတာနဲ့အဲယုတ်တရားက28ခုရှိတယ်ဒီဒီအတွက်ပြတာပါပဲဟုတ်လားမဟာဘုလေးပါပတာရ5ပါစသည်ဖြင့်ရှားပြီးဒီဒီအတွက်ပြီးတော့ပြတာပါပြောလဲပြောတာပါခေါ်လဲခေါ်တာပါယုတ်ကလာတွေဖွဲ့မယ်ဆိုလဲဖွဲ့ပြီးတော့ပြတာပါအဲနန္တရားမှာလဲစေတကု90တို့စေတသိက်ဒုပညာသား52ပါးတို့အဲ့ဒါတွေလည်းပဲ သင်ကြားထားလို့ရှိရင်ဒါတွေပြောလဲပြောတတ်ပါတယ်ဟောလဲဟောတတ်ပါတယ်အဲဒီဝိသိကြပုံတွေပါတယ်လည်းပဲဒီလိုလေးလာထားလို့ရှိရင်ပြီးပါတယ်ဒါပေမဲ့လို့ဒီကိုယ်တဲ့ယုံနဲ့နာနဲ့နှစ်ခုတွဲပြီးတော့ဖြစ်နေယုံနဲ့နာနဲ့နှစ်ခုပဲဆိုတာကတော့တရားအထုံးမှပဲပြီးတယ်ကိုယ်တဲ့အာထုံးမှမထုတ်ဘဲနဲ့ဒီတိုင်းဇာတင်ယုံနဲ့ကဒီလိုသိနာမဟုတ်သေးဘူးမသေးကြဘူးဇဝေဇွာပဲရှိနေတာပဲအဲဒီမြင်ကြတွေ့ပြီးတော့နေတဲ့ဥစ္စာတွေဟာငါကောင်းလို့လို့အသက်ကောင်းလို့လို့ ငါကောင်တက်ကောင်ကတကယ်ဟုတ်တာလေလားဒါတွေကပြောတယ်ယုံနာနှစ်ခုမြတ်ရှိတာဟုတ်လေသလားမဟုတ်လေသလားဆိုတာသိပြီးတော့မကွဲပြားဘူးအဲဝိပဿနာရှုလို့ဖြစ်တိုင်းဖြစ်တဲ့ယုံနာလေးတွေရှုတော့မှမြင်မှသူကယုံနာနဲ့ကွဲလာမှတ်တိုင်းမှတ်တိုင်းမှတ်တိစီယာယုတ်ကတမျိုးမှတ်တိနေတဲ့စိတ်နာလေးကတမျိုးဒါတော့ဟုတ်ပါဖောင်းတယ်မှတ်လိုက်တယ်ဖောင်းတက်လာတဲ့ယုတ်လေးကတမျိုးဖောင်းတယ်လို့ပြီးတဲ့နာလေးကတမျိုးဒါလေးတစ်ခုရှိပြင်းဘာမှမမြင်ဘူး အစတုန်းကတော့ဖောင်းတာနဲ့တကွတကူလုံးကလည်းငါပဲနှလုံးသွင်းနေပြီးနေတာကလည်းငါပဲဖောင်းတာတကူလုံးနဲ့ပြီးနေတဲ့နှလုံးသွင်းပြီးနေတာနဲ့ဟာလည်းအတူတူတယောက်တည်းပဲတကူတည်းပဲဒီလိုထင်နေတာပဲဒီတရားကောင်းကအမှုကုတဲ့ပုဂ္ဂိုလ်တွေမွေးခြင်းအဲ့ဒီတိုင်းဖြေမှာပဲဒီတိုင်းပဲဖြေတယ်ကွရိုးရိုးဆိုရင်အဲ့ဒီတိုင်းပဲဖြေအဲ့ဒါရုံးနေတာနဲ့မကွဲပဲဖြစ်နေတာအဲ အခုရှုမှတ်တဲ့ပုဂ္ဂိုလ်မှာတော့ဖောင်းတယ်လို့မှတ်လိုက်တာနဲ့ဖောင်းတယ်လာတာလေးကတကူဖောင်းတယ်လို့ပြီးတာလေးကတကူသူတို့ကရောလို့လည်းမရဘူးသူကလည်းခုနဲ့ဘာမှမတူဘူးတခြားစီပဲသူကဖောင်းတယ်လာတာလေးကအာယုံမပြီးတတ်တဲ့တရားအဲရှုမှတ်လိုက်တဲ့စိတ်ကလေးကသူအာယုံပြီးတတ်တဲ့တရားဒါလေးနှစ်ခုကသူတူရဲ့ခြင်းပိန်တယ်မှရင်လည်းဒီတိုင်းပဲထိုင်တယ်မှရင်လည်းဒီတိုင်းပဲထိတယ်မှရင်လည်းဒီတိုင်းပဲကိုယ်တယ်မှရင်လည်းဒီတိုင်းပဲကိုယ်တဲ့ယုတ်ကတခြားပြီးတဲ့စိတ်ကတခြားဘယ်ကမှမစိုးကိုယ်ယုတ်ကတခြားပြီးနေတဲ့စိတ်ကလေးကတခြားပဲ မကုရောလို့ကိုမရဘူးကိုယုတ်ကတရားသိကိုနဲ့ကိုယုတ်နဲ့စိတ်ဒီသိနေတာလေးနဲ့ရောရသေးတယ်ဆိုရင်အဲ့ဒါမကွဲသေးဘူးဒါမကွဲသေးလို့ရောနေသေးတာအဲဝိပဿနာရှုမှလို့ဒီယုံနာကွဲလာတဲ့ပုဂ္ဂိုလ်ကြရောလို့ကိုမပြုဒါလေးတစ်ခုကွဲနေပါလေအာသိကြကွဲနေအာမထုတ်ဘူးတဲ့ပုဂ္ဂိုလ်တွေတချို့ကတော့သူတို့ထင်နေတဲ့ငါကရမ်းရမ်းပြီးစူစဲတာရှိတယ်ညံပြီးတော့သူစဲတယ်ဒီလိုပြုလို့တကယ်နာရုပ်တော့မကွဲဘူးဆိုတော့ကြွတော့ဘယ်ဟုတ်မလဲသူတို့ပြီးမှမပြီးပဲနဲ့ ဘယ်နဲ့မကွဲရမလဲနာယုတ်ကတည်းကနာယနာယုတ်တစ်ခုပဲရှိမှာနာယုတ်တစ်ခုမကွဲလို့ပဲဖြစ်မလဲသူကအဲသိစရာအာယုံနဲ့သိတဲ့စိတ်နဲ့ကိုယ်ယုံနဲ့သိတဲ့စိတ်ကဒါတစ်ခုကတည်းကထေချာရှိတဲ့ပုဂ္ဂိုလ်နှစ်ရက်သုံးရက်နေကွဲတာပေါ့ဒါတွေတခြားကွဲလာတာอืมဘာသာမှပဲမတတ်တတ်တဲ့ဥစ္စာကွဲတယ်တချို့ကသာမတရင်ဖြစ်ပါမလားလို့ဒီလိုလည်းပဲမေးကြကြည့်ဖြစ်ပါတယ်သာရတာကတခြားပဲအထုတာကတခြားပဲဘုရားလက်ထက်တုန်းက မြတ်စွာဘုရားဟောလို့တရားနာပြီးကြိုတရားရတဲ့ပုဂ္ဂိုလ်တွေစာတတ်တဲ့ပုဂ္ဂိုလ်တော်နည်းပါလိမ့်မယ်ဟုတ်လားအိန္ဒိယနိုင်ငံအခုလက်ရှိပဲစာတတ်တဲ့ပုဂ္ဂိုလ်မှန်နေနေတာပဲဘုခေတုံးကဆိုရင်စာတတ်တဲ့ပုဂ္ဂိုလ်သိနေမှာပေါ့စာတင်ကြောင်းတို့ပါလို့စာတဲကြည့်ဖို့မရပါဘူးနည်းနည်းပါးပါးတော့ရှိတယ်နဲ့တူးတဲ့ကုန်ဒါလည်းပဲမနာပြည့်စုံစာပြည့်စုံကြော်ရတဲ့ပုဂ္ဂိုလ်တွေလောက်ပဲသင်္ခေတနဲ့တူပါတယ်။များသောဖြင့်ဆင်းရဲသားတွေကတော့ဟိုလူခွေးသမားဘာမှစာတတ်ပုံမရပါဘူး။ရေးကိုရေးတတ်ပုံမရပါဘူး။စာမတတ်တဲ့ပုဂ္ဂိုလ်တွေများဝင်ရပါတယ်။ဒီလိုမြတ်စွာဘုရားကလည်း နောက်မှပွင့်လာတော့တရားကအဲ့ဒီမှာဟောရတာပဲအခုကာလလိုသင်္ညိုတို့ဘာလို့ပြီးဓမ္မတွေပဲရှိတယ်ဥမာတို့ဒီသင်္ညိုတောင်မှသိကြတယ်ဥပေါ်လာတာဆရာပရိနိဗ္ဗာန်သံပြီးတဲ့နောက်ဒီဟိုကျွန်းကြမှာဟိုမှာဒီကျွန်းသာသနာထွန်းကားတဲ့တော်လင်းနောက်ပိုင်းကြမှာရေးထားတာပဲဗျအဲ့တော့တရားလက်ထက်တုန်းကပုဂ္ဂိုလ်တွေအများသောနဲ့သံတတဲ့ပုဂ္ဂိုလ်တွေများပါတယ်ဒါမြတ်စွာဘုရားဟောတဲ့တရားတွေကြားနာနှလုံးသွင်းအားထုတ်ပြီးယုံနာနေကွဲနေသဒုက္ခအနာတ္တတွေသိမြင်ပြီးတော့ မေတ္တရားဖို့တရားတွေရတော့ရတာပဲအခုဒီမှာယောဂီတွေလည်းပဲဒီလိုပါပဲတရားထုတဲ့ပုဂ္ဂိုလ်တွေအဲဇာတရင်တော့ပူကောင်းတာပေါ့လေမတလည်းပဲဟောတော့ဖြစ်တာလည်းသူကျူးစားထုတ်လို့ချင်းမှတ်တိုင်းမှတ်တိုင်းရတခါလည်းမှတ်ပြီးရတဲ့အာယုံကလည်းကြားမှတ်ပြီးနေတဲ့စိတ်ကလေးကလည်းကြားကိုယ်ယုတ်ကတရားပြီးတဲ့စိတ်ကလည်းကြားမှတ်တိုင်းမှတ်တိုင်းဒါလေးနှစ်ခုပဲဒါကားလည်းလက်နဲ့ကင်ကြည့်လို့ပဲဟိုကတစ်ခုဒီကတစ်ခုဟိုဘက်တစ်ခုဒီဘက်တစ်ခုကိုကွဲပြောလို့ကိုမရဘူးအဲဒီလိုနဲ့ယုတ်လေးကွဲပြီးတော့ပြီးလာတာဒါနာမယူပါပိစ္ဆာညာခေါ်တယ် အဲဒီကစပြီးတော့တရားတွေ့လာတာမြတ်စွာဘုရားကနာနဲ့ရုပ်ရှိတယ်လို့ဟောတယ်ဟောတဲ့တိုင်းဟုတ်တာပဲနာနဲ့ရုပ်ရှိတာဒါတဲ့ပုဂ္ဂိုလ်သားတော်မရှိဘူးဒီလိုပြီးလာတာပေါ့ဒီလိုပြီးတော့ဒီတရားဟာမှန်တယ်ဒီတရားဟောတဲ့မြတ်စွာဘုရားဟာလည်းပဲဒီတရားတွေကိုကိုယ်တိုင်သိပြီးဟောထားတာမှန်တယ်အလုံးစုံပြီးတဲ့ဘုရားဆိုတာဟုတ်ပါပြီတဲ့ဒီကစပြီးနည်းနည်းပြီးတာနည်းနည်းပဲဝိရဝါဒပဲရှိသိမကြကြသေးဘူးဟောပြီးတော့ဒီယုံနာတွေကမှတိုင်းမှတိုင်းပေါ်ပြီးပြောက်သွားရင်မမြဲတာတွေတွေ့လာတယ် ဘယ်မှာတီးနေတာမဖြစ်စတုန်းကတော့တခုတည်းတီးနေအောင်နေတာကိုခုတီးနာမို့ဖောင်းတာလေးလည်းပေါ်ကြီးကျော်သွားတာဘီနာလေးလည်းပေါ်ကြီးကျော်သွားတာပြီးတာလေးလည်းပေါ်ကြီးကျော်သွားတာကိုယ်ရဆန္ဒလေးလည်းသူ့ခိုက်တာနဲ့သူဖြစ်ပြီးကျော်သွားတာပဲဒီကုစဉ်းစားကြံနေတာလေးလည်းသူ့ခိုက်တာနဲ့သူဖြစ်ပြောသွားကိုယ်ထဲမှာမာကျင်ကြိုက်ခဲမှုအစရှိတော့ဝေဒနာလေးတွေရှိတယ်ဒါလေးတွေလည်းပဲသင်းသင်းရင်းပဲနားလည်းရင်ကြောက်လည်းနားလည်းကြောက်တစ်ခုစီတစ်ခုစီပဲဘယ်ဟာမှဒီရတဲ့နာမရှိဘူးအဲဒီတော့ဖြစ်ပြီးကြောက်သွားလို့မမြဲတဲ့တရားကြီးတွေပဲဒီမှန်ရင်ဟောယောဂီပုဂ္ဂိုလ်ကသူ့အတူသဘောကျတယ် အဲမမြဲလို့စိတ်ကြည်ကြည်နဲ့ဆင်းရဲကြည်တယ်ပဲပုဂ္ဂိုလ်သတ္တမဟုတ်တဲ့သဘောတရားကြီးတယ်ပဲတွေးမှန်ရင်သဘောကျတယ်ပြီးအဲဒီတော့သိရတော့တရားကိုပို့ပြီးတော့သူတွေးလာတာပေါ့မြတ်စွာဘုရားကမမြဲတဲ့တရားကြီးပဲဟောတယ်ခဏမစဲဖြစ်တဲ့ယုံနာတရားတွေကြီးတယ်ပဲဟောတယ်သာဝေသင်္ခါရအိစ္ဆာယရာပညာယပတ္တိသာဝေလုံးစုံသောသင်္ခါရယုတ်တရားနန္တရားသင်္ခါရတရားတို့သည်အိစ္ဆာမမြဲကုန် ဣတိဒီလိုရာခြင်းခါကာလနဲ့ပညာရပညာဖြင့်ဝိပဿနာပညာခြင်းပတ္တိတွေ့မြင်၏သုံးသောတရားတွေမြဲဘူးလို့တွေ့ရမယ်လို့မြတ်စွာဘုရားဟောတာဟောတဲ့သူတွေ့လာတာအိဇာဝတ္တသင်္ခါရဥပါဒဝရဓမ္မိနောသင်္ခါရသင်္ခါရတရားတို့သင်္ခါရယုတ်တရားအနန္တရာသင်္ခါရတရားတို့သည်ဥပါဒဝရဓမ္မိနောဖြစ်ခြင်းပြခြင်းသဘောရှိကုန်သည်ဖြစ်၍အိဇာဝတ္တမမြင်လေကုန်စွာတကားဖြစ်ပြနေတဲ့တရားတွေပဲမမြဲတဲ့တရားတွေပဲ သက်သာပြဟောတယ်อืมအဲဒီဟောတဲ့အတိုင်းခုယောဂီပုဂ္ဂိုလ်ကသူတွေ့လာတာကိုပြစ်လိုက်ပြစ်လိုက်ပြစ်လိုက်ပြစ်လိုက်တစ်ပိုင်းတစ်ပိုင်းလေးတွေမမြဲတာလေးတွေတွေ့လာတော့ဒီတရားဟောထားတဲ့မြတ်စွာဘုရားဒီတရားတွေသူကိုယ်တိုင်သိပြီးဟောထားတာပဲမြတ်စွာဘုရားအလုံးစုံတရားတွေသိတာမှန်ပါပဲဟုတ်ပါပြီလေလို့ဘုရားစစ်ဘုရားမှန်ကိုယုံကြည်မှုတရားတွေဟာတိုးတက်ခိုင်မြဲလာတာဘုရားတွေ့လာတာပဲလား အဲနောက်ဒီကဝိပဿနာဉာဏ်နဲ့စဉ်းတယ်ယုံနာသင်္ခါရဉာဏ်နဲ့နိဗ္ဗာန်တရားရောက်သွားတာကိုတွေ့ချာတွေ့တာပေါ့တွေ့ချာတွေ့တာဘုရားအလုံးစုံတရားတွေသိတယ်ဆိုတာဟုတ်ပါပြီလေဆိုတာခင်ခင်လေးလေးသိသွားအဲကြောင့်ဘုရားတရားလုံးစုံကိုအကုန်စင်သိမြင်တော်မူပေသောမြတ်စွာဘုရားတဲ့ဘုရားကိုအောင်ကြည့်ပါဟုတ်လားအေးတရားတွေ့ထားတဲ့ပုဂ္ဂိုလ်တွေတော့ကိုသိတဲ့အတိုင်းဒီတရားတွေမြတ်စွာဘုရားပြီးပြီးဟောထားခဲ့တာပဲမြတ်စွာဘုရားတရားစီဘုရားမှန်ကို ဟောဒီမြောက်ယရနာပလင်ပေါ်မှာထက်ွယ်ထောက်ခက်ွယ်ထိုင်နေပြီးတရားနှလုံးသွင်းလို့သစ္စာလေးပါးပြီးဘုရားဖြစ်ရောက်နေဘူးသူတို့ရရည်သားတွေမှာအဲသမဘဝင်စားပြီးတော့နေပုံသူတို့ရရည်သားတွေမှာပြိတ္တတိ၄ပါးအလဲကောင်းမှာအဲမမမမထိုင်နေတော်မူပြီးတော့တရားဟောနေပုံအဲဒီဘုရားပုံတော်တော့ဒီတဲကမှားပြီးတော့ဘုဒ္ဓ တရားလုံးစုံကိုကုံစင်သိမြင်တော်မူပေသောမြတ်စွာဘုရားဒီတရားတွေအကုန်လုံးသိပြီးတော့ဟောထားတာပဲအဲဒီသိပြီးဟောထားတဲ့မြတ်စွာဘုရားရဲ့ဤနေတရားတွေတို့ကျင့်ပြီးတော့နေရတာပဲလို့အောင်ပြုတဲ့အခါမှာသိအားတွေပြက်လာတယ်အခုလောကဘာသာတွေမျိုးမျိုးရှိတယ်ဘာသာတွေမျိုးမျိုးအရင်းမြစ်လိုက်ကြည့်လို့ရှိရင်အဲဒီဘာသာတည်ထွင်တဲ့ပုဂ္ဂိုလ်တွေရဲ့အခြေအနေဟာဘာမှယုတ်တိမရှိဘူးဘာမှယုတ်တိမရှိဘူး အဲ့ဒါလေ့လာဘူးတဲ့ပုဂ္ဂိုလ်တွေပြီးမှာပဲဘုန်းကြီးတွေပဲနည်းနည်းပါးပါးလေ့လာလေ့လာထားတယ်သူကသူကတရားတွေဟောနေတော့သူတို့ဘာသာတွေလည်းပြီးအောင်သိထားအောင်မှဆိုလေ့လာတာသူကပထမဘာမှကိုချီချင်းချင်းမရှိဘူးသူတို့ထင်တာလေးတွေမြင်တာလေးတွေသဘောကျတာလေးတွေနဲ့တခါတည်းသူကိုခေါ်ကြပြောကြတာပဲတချို့နေထွက်တာနေဝင်တာလေးနဲ့ကိုအဲ့ဒါကြည့်ပြီးတော့အဲအကောင်းတဲ့အဆိုငကူရှိတာပဲဒါဟာအကောင်းကောင်းကိုလည်းပဲကောင်းတဲ့ နတ်ကဖန်ဆင်းတဲ့ဖရာလို့သူခေါ်တာပေါ့လေမကောင်းတာလည်းမကောင်းတဲ့ဖရာကဖန်ဆင်းတဲ့ဆိုပြီးတော့အဲအကောင်းဆိုးတွေကိုနှမျိုးဖန်ဆင်းပြီးတော့ဒါပဲရှိတယ်ဆိုပြီးတချို့ကကိုထင်ရင်လည်းကြောက်ဟောတာကိုသူဖန်ဆင်းတဲ့နတ်လည်းသူတွေးတာလည်းမဟုတ်ဘူးဖန်ဆင်းတာလည်းတွေးတာမဟုတ်ဘူးကသူနေဝင်လာကြည့်ပြီးတော့သူဟောတယ်။အဟောကြတယ်တော့ကောင်းတာပါပဲသူ။ဒါပေမဲ့လည်းသူကလည်းသူတော့လည်းပဲတော်တော်ကြီးပွားတယ်သူကလည်း။အဲအဲဒီလိုပဲသူတို့စဉ်းစားလို့ရတာလေးတွေကိုမူတည်ပြီးတော့ဟောတော့ အဲ့ဒါလေးတွေကိုယုံကြည်ပြီးတော့နောက်ဘာသာကြီးတစ်ခုတစ်ခုပြည့်လာတယ်ဒါတွေကဘာမှမဟုတ်တဲ့ဥစ္စာတွေလိုက်နာပြီးတော့ကျင့်နေကြောက်ကြတယ်မှန်ကောင်းပါလေအမေရဲမှာကျင်းနေနေလို့ရှိရင်ဒီလိုဘဝတွေဒီလိုနေရာတွေရောက်ပြီးတော့ဒီလိုဟာတွေဘယ်တော့မှကျင့်တော်မှမသိသေးဘူးမနာကြောက်ကြကောင်းတယ်သူကအင်းကြီးကလည်းပဲအဲဒီလိုဘာသာယူဝါဒတွေနဲ့ဒီလိုဘာသာယူဝါဒတွေဘယ်တော့မှကျင့်လို့ဘယ်တော့ဒုက္ခရောက်ခဲ့ပဲလည်းမသိဘူးအဲ့ဒါနောက်လည်းပဲဒီတရားသာမရသေးလို့ရှိရင်အဲဒီလိုဟာတွေလည်းဘယ်တော့ဖြစ်တော်မှမသိဘူးကြောက်ကြမှန်ကောင်းတယ် အခုနေခါကာလဒီဘဝမှာဆိုတော့တခါတည်းမြတ်စွာဘုရားကြီးတရားတော်လေကြားရလို့ဘုရားကိုယ်တိုင်တွေ့ကိုယ်တိုင်သိပြီးတော့ထားတဲ့တရားတွေဟောလို့ဒီလိုဟောထားတဲ့တရားတွေကိုကျင့်ရလို့သူအမှန်ကန်ကောင်းတာပဲလို့နှလုံးသွင်းလိုက်ရင်တရားထုတ်တဲ့ပုဂ္ဂိုလ်သိပြီးတော့အားရကြကောင်းတယ်တချို့အာမထုတ်နိုင်နေဘူးအားထုတ်ခြင်းနဲ့စိတ်ကြည့်ပြီးမှအာမထုတ်နိုင်နေဘူးအဲ့ဒီပုဂ္ဂိုလ်တွေကငါတော့မကောင်းနိုင်ဘူးငါအမှန်ကန်ကောင်းနေတယ်ဟောနှလုံးသွင်းလိုက်ဒီဒီနေအများကြီးဖြစ်လာတတ်တယ်နာမ်ကောင်းပါတယ်တိုင်းကင်ဆိုရမယ် ဗုဒ္ဓသစ္စာ၄ပါးတရားလုံးစုံကိုအကုန်အစင်သိမြင်တော်မူပေသောမြတ်စွာဘုရားဗုဒ္ဓသစ္စာ၄ပါးတရားလုံးစုံကိုအကုန်အစင်သိမြင်တော်မူပေသော စွာဘုရားဘုဒ္ဓသစ္စာလေးပါးဘုရားလုံးစုံကိုအကုန်အစင်သိမြင်တော်မူပေသောမြတ်စွာဘုရားအေးမြတ်စွာဘုရားဆိုတာသစ္စာလေးပါးတရားလုံးစုံကိုသိတဲ့ပုဂ္ဂိုလ်ကိုဘုရားလို့ခေါ်ရတာပဲအဲဘုရားက ဘတ်တော်တွေကိုကောင်းအောင်ဆိုအောင်လို့ဖန်ဆင်းစီမံပြီးပြင်နေတာမဟုတ်ဘူးတရားလုံးစုံကိုသိယုံပဲရှိတယ်ပြီးတော့ဖန်ဆင်းစီမံပြင်နေတဲ့ပုဂ္ဂိုလ်ရဲ့လို့မရှိဘူးတကယ်၍ယုံကြည်တဲ့ပုဂ္ဂိုလ်ကရှိပါတယ်လို့ပြောလို့ရှိရင်ဆက်ပြီးသူစဉ်းစားဖို့ရလိုးလာပါတယ်အဲတရားကဖန်ဆင်းပေးတယ်ဆိုရင်အဲဒီဖန်ဆင်းတဲ့ပုဂ္ဂိုလ်ကြီးသူ့ကိုသူကဘယ်တော့ကပေါ်လာတာတော့ သူ့ကိုဘယ်သူကဖန်ဆင်းလို့သူကဖြစ်နေတာဖြစ်လာတယ်လေစဉ်းစားမှာလို့စဉ်းစားရင်အဲ့ဒီအဲ့ဒါခက်တယ်သူကတခါကဆရာတော်ကြီးတစ်ပါးကယထာပေါ်မှာခီးသွားရင်အဲ့ဒီလိုပဲဘာသာကြဆရာတော်ဆရာကြီးတူနဲ့တွေ့တွေ့တော့ဆရာတော်ဆရာကြီးကဒီဘုန်းကြီးကိုသူချွတ်မလို့ တရားဟောမယ်လို့စတယ်ဒီဆရာတော်ကြီးတို့ဘုန်းကြီးဘုန်းကြီးတို့ဘာသာမှာအဲတန်မြာများအစများရှိရလားလို့ဒါကစပြီးတော့လူတွေဘာတွေတတ်တော်တွေဖြစ်လာတယ်လေတရားဟောဆရာကြီးကမေးဒါဒီဆရာတော်ကြီးကလည်းပဲသာရပေတာကြီးပါပဲတရားဟောလည်းတရားဟောတရားလည်းဟောတာပါပဲသာရပေတာကြီးဘုသူတရှိတဲ့ပုဂ္ဂိုလ်ကြီးပါအဲ့တော့သူကဘာပြန်ပြောတော့လို့ ဘုန်းကြီးတို့ဘာသာမှာတော့ဒီလိုဘယ်ကစတယ်ဘာလဲလို့ဒီလိုမရှိဘူးမရှိလို့ရှိရင်မရှိတာနဲ့ရှိတာနဲ့ဘယ်ဟာကောင်းတယ်လဲဒါကတော့စာပေကလည်းမရှိဘူးပြောတာနဲ့ရှိအောင်လို့လည်းရှားလို့ကမရလို့မရှိဘူးလို့ထားတာပဲရှိရင်တော့ပိုကောင်းတာပေါ့သူကလည်းပြောတယ်ပြောတော့ဆရာဆရာကြီးကသူ့လိုတဲ့အကွက်တော့ရောက်လာပြီလို့ပြောအောင်မေ့ပုံရောက်ဘုန်းကြီး ကျုပ်တို့ဘာသာကတော့ရှိတယ်လို့ပြောတယ်အစရှိတယ်ဘယ်ကစတော့ကောင်းတာပေါ့အစရှိရင်ကောင်းတာပေါ့ဘယ်ကစကျုပ်တို့ဘာသာကဒီဘုရားသခင်ကဖန်ဆင်းတာပဲလို့ဘုံလုံးသတ္တဝါတွေရောလောကကြီးရောဘုရားသခင်ကဖန်ဆင်းလို့ဖြစ်လာတာအဲဒါဘုရားသခင်ကစတာပဲလို့ပြောပြောတော့ဘာဆရာတော်ကြီးကဟုတ်ကဲ့လားဟုတ်ပါတယ်ဒါနဲ့နေသမမဟုတ်အဲ့ဒီဘုရားသခင်ကြီးကတော့ဘယ်သူကဖန်ဆင်းတာသူကတော့ဘယ်ကစပြီးဖြစ်လာတာ ဆိုတာမေးတယ်ဆရာတော်ကြီးကဒါတော့တရားတော်ဆရာကြီးကဘုန်းကြီးအဲ့ဒါလည်းခက်ခဲပါပဲလို့ပြောတယ်သူကဟုတ်တယ်သူလည်းပဲအစမှမရှိပဲဟာဘူးအကယ်၍အဲ့ဒီဘုရားသခင်ကြီးဖန်ဆင်းတဲ့ပုဂ္ဂိုလ်တူရှိရင်အဲ့ဒီအဲ့ဒီဖန်ဆင်းတဲ့ပုဂ္ဂိုလ်လည်းလဲရအောင်မှသူဘယ်သူကဖန်ဆင်းတော့အဲ့လိုကြောက်လိုက်လို့ချင်းမိဘမစုံမစုံဘယ်ကမှစလို့မရဘူးသူကစလိုက်လို့ချင်းအဲ့ဒါဒုက္ခဖြစ်ရောက်ပဲသူကပြီးတော့ကိုအစကြာမရတာကိုမကြာတာပဲအေးတာပဲ ရှိသည်ဖြစ်စေမရှိသည်ဖြစ်စေမစားမချတာပဲအေးရှိရင်တော့ကောင်းတာတော့ဟုတ်တယ်ကွာကြားနေလို့လည်းပဲဘာကစပါတယ်ဆိုလို့လည်းပဲယုံကြည်မှုအခက်ကြီးဟာကိုဟိုအထက်ရမှာဆရာတော်တစ်ပါးရှိတယ်သူကဒီလိုပဲသူကလည်းအစမရှိတာမကောင်းဘူးဆိုပြီးအစရှိအောင်လို့သူကကြားတာပဲအစရှိအောင်လို့သူကကြားတယ်ပြိဿသမုပ္ပါနည်းနဲ့သူကအဝိဇ္ဇာဟာအနုနဲ့ငယ်နှစ်ခုရှိတယ်ဆိုပြီးသူကအဝိဇ္ဇာ အဝိဇ္ဇအနုကတခါတည်းကောင်းနေတဲ့အကုန်လုံးအပြည့်ရှိနေတာဝိဇ္ဇအနုတကဥပ္ပတိမရောက်သေးဘူးဆိုတာကိုသူသူသိကြီးနဲ့ပြကြတာသူကဥပ္ပတိမရောက်သေးဘူးသူအဲ့ဒီကအဝိဇ္ဇအနုကနေပြီးအဝိဇ္ဇကျင့်လာမှဥပ္ပတိပင်နဲ့ဝိဇ္ဇတွေဖြစ်အဲ့ဒီကနေပြီးမှဝိဇ္ဇပစ္စယသင်္ခါရဒီလိုဖြစ်လာမှလည်းမှာအဲဒီလိုဖြစ်ပြီးတော့လာတော့ဒီမှာတဖြည်းဖြည်းနဲ့သူကသင်္ခါရပစ္စယဝိညာဏပြိပ္ပိဖြစ်ပြီးတော့ဒီကဘဝတွေပါလေဖြစ်လာအဲဒီဝိဇ္ဇအနုတက တလောကလုံးအကုန်လုံးပြန့်နှံ့ပြီးတော့အစင်သာဝရရှိနေတယ်ဆိုပြီးသူကကြံတာအဲသူကဒီလိုကြံလဲသူ့ဝါဒကိုပြောတယ်ဘုန်းကြီးဟာစားတဲ့ပေတဲ့ကလည်းမရှိဘယ်ကမှလည်းမရှိတော့တော့အများကယုံကြည်ဖို့တော့ခက်သားပဲလေဘယ်လိုလုပ်မလဲဒါသူသဘောကျလို့ကြာထတာလေသူကဒါပြီးတော့အစားမရှိဘူးဆိုတာအစားချလို့ရှိရင်ဒုက္ခရောက်ရှိတာပဲဘာမှကျေးဇူးမရှိဘူးညဇာဗျာဟောတယ် အဲဒီအစရှားနေဖို့မလိုဘူးတဲ့လူသားကပါလဲဆိုအခုလောလောဆယ်ရှိနေတဲ့ဒုက္ခတွေငြင်းအောင်လို့ဟာလိုတယ်တဲ့ဥပမာအားဖြင့်ဘာတော့ဘာလို့တော့ဆိုလို့ရှိရင်လူတယောက်များမှန်တယ်ဒီတုန်းကတော့စစ်ပွဲတွေပါလေစစ်ပွဲမဟုတ်တော့မှလည်းပဲဒီလိုတဦးနဲ့တဦးနဲ့ဟာညာလူတွေပါတွေကပြင်းနေညာနဲ့လေးနဲ့ပြစ်တတ်ပါတယ်ကြီးကဥက္ကလာကဏတွေပေါ်တယ်ကြီးကလည်းလေးပဲအာကူရတာပါညာနဲ့ပြစ်လို့ညာမှန်ပြီတဲ့လူတယောက်ညာကလည်းပဲ အသိပါတယ်မြင်အဲ့တော့မြန်မာတော့ကိုမြန်မာခံရတဲ့ပုဂ္ဂိုလ်ကသူများကိုညာညာနှုတ်ပြီးအကုရာသူလိုးလာတာအဲဆရာကဆေးဆရာအကုမလို့လားညာနှုတ်ပြီးတော့ဆေးကုမလို့ကုမလို့လာတော့မြန်မာခံရတဲ့ပုဂ္ဂိုလ်ကပြောမဲတဲ့ ပြောင်းများကျုပ်ကိုခင်ဗျာဆေးကုမယ်ဆိုလို့ရှိရင်ကျုပ်မေးတာတွေအကုန်လုံးဖြစ်နိုင်မှာကျုပ်ကုခံနိုင်မယ်တော့မဟုတ်လို့ရှိရင်ကျုပ်သိမချဘူးခင်ဗျာဥစ္စာကျုပ်သိမချဘူးဒါညာကျုပ်ကိုမှန်တယ်မြားဟာအဲ့ဒါဟာဗာမြားလဲဗာလောက်ထားတယ်မြားလဲအဲ့ဒါသိနေတယ်ဒီထဲမှာထဲတဲ့အစိတ်ကလည်းပဲဘယ်ကနေပြီးထုတ်လာတဲ့အစိတ်လဲဘယ်တော့ကလည်းအဲမြားကဥမာဝါလောက်တယ်ဆိုလို့ရှိရင်အဲ့ဒီဝါကဘယ်ကပေါက်တဲ့ဝါလဲဘယ်ကဝယ်ယူ ဘယ်ရက်ကဖြစ်တာလဲဒီဝါကဘယ်နာကနေဒီပေါက်တယ်လဲအဲ့ဒါကျုပ်ကြည့်နေနောက်ဒီများကိုဒီများကိုလှုပ်တဲ့လူကလည်းပဲဘာတော့လူမျိုးကလည်းပဲခတ္တိယမျိုးလားဗြဟ္မဏမျိုးလားဝိသမျိုးလားဘယ်လိုမျိုးလဲဘယ်သူကလှုပ်တာလဲအဲ့ဒါကျုပ်သိရင်ပြီးတော့အဲ့ဒီဒီညပြစ်တော့ကိုသူ့မှာလေးလေးကျိုးပါအောင်မယ်ဒီလေးကျိုးကလည်းပဲခြီကျိုးလားသုံးမို့သေကျိုးလားအဲ့ဒါကျုပ်သိကျင်တယ်ဒါတော့အဲ့ဒီ ခြေကျိုးဆိုလို့ချင်းလည်းဒီခြေကလည်းဘယ်ဘယ်ကနေပြီးဘယ်ဝါကင်းကထွက်တယ်ဘယ်သူကလှုပ်တယ်အဲ့ဒါလည်းကျုပ်သိရင်လည်းလုံးစားအဲဒီရဲ့လူရဲ့အမျိုးအမည်တွေပါလေအကုန်လုံးသိရင်အဲ့တော့သေရလောက်တဲ့ဆိုရင်လည်းဒီသေရဟာဘာသေရတော့နွားသေရလားကျွဲသေရလားဘာသေရလဲအကျုပ်သိရင်လည်းဗျာဒီသေရဘယ်သူကလှုပ်တယ်လဲဒါလည်းသိရင်လေးကိုင်းကလည်းပဲဘာလဲဝါကိုင်းလားသေသားကိုင်းလားအဲ့ဒါကျုပ်သိရင်လည်းဒီဝါသေသားကလည်းပဲဝါဆိုရင်လည်းဝါသေသားဆိုရင်သေသားဒါဘယ်တော့ကပေါက်တယ်လဲဘယ်ကလဲဆိုအဲ့ဒါကျုပ်သိရင်လည်း အဲ့ဒါတွေခင်ဗျာအကုန်လုံးပြောနိုင်မှာကျုပ်ဒီဥစ္စာသိကုခံနိုင်မယ်လို့ပြောမယ်တဲ့ပြောလို့ရှိရင်ဒီဆရာပြောနိုင်မှာမလားတဲ့ပြောနိုင်ဘူးတဲ့ဥစ္စာတောင်းမခံနိုင်ဘူးဥစ္စာတော့ဟုတ်လားဆရာဒါတွေပဲလိုက်ပြီးတော့သုစားပြောနေနိုင်မလဲတဲ့ပြောနိုင်ဘူးမပြောနိုင်လို့သိကုမခံလို့ရှိရင်ဘာဖြစ်မလဲသိကုမခံလို့ရှိရင်အဲ့ဒီညမှန်တဲ့ပုဂ္ဂိုလ်သေုံရှိတာပဲတဲ့ဘယ်နဲ့မှမတတ်နိုင်ဘူးလို့ဒါတော့အဲအရေးကြီးတာကဘာလဲဆိုရင်ညမှန်တာကအခုမှန်တာဟုတ်ပြီညလည်းမှန်နေပြီဒီကသားထဲမှာ အစိတ်တက်တက်နေပြီအဲ့ဒါကြီးမှားနေပြီပြီးတော့မြားနှုတ်ရမယ်နှုတ်ပြီးဒီစိတ်ကြည်တဲ့သိထည့်ပေးရမယ်ဒီအနာပြောက်စင်နေတဲ့သိထည့်ပေးရမယ်ဒါကလိုနေတာလေလိုတာဟိုဟာတွေကမြားဘာနဲ့လုပ်တယ်အဲလေးဘာနဲ့လုပ်တယ်လေးကျုပ်ဘာနဲ့လုပ်တယ်ဘယ်သူကလုပ်တယ်ဘယ်သူကပြစ်တယ်ဆိုတာတွေဒါတွေကအပူတွေပဲတဲ့ဒါတွေလိုက်နေလို့လဲစိတ်ကူကလည်းအကွက်နဲ့ဘာမှမဆိုင်ဘူးတဲ့တော့ကအဲ့ဒါလိုပဲတဲ့ခုသတ္တဝါတွေမှာလောလောဆယ်ရှိနေတာဘာလို့ယုံနာတရားတွေမပြတ်ဖြစ်နေတာရှိတယ်ဒုက္ခတရားတွေပဲ ဒီယုံနာတရားတွေမပြတ်ရှင်းတာဘာကြောင့်လဲဆိုတော့ယုံနာတရားတွေမှာပါရမှုလေးရှိနေတယ်တဏှာရှိနေတယ်တဲ့သမှုတရားသစ္စာရှိနေတယ်အဲဒီသမှုတရားသစ္စာကြောင့်ဖြစ်နေတယ်အဲဒီသမှုတရားသစ္စာကြောင့်ဖြစ်နေတဲ့ဒုက္ခသစ္စာတရားတွေငြင်းအောင်လို့ဟာငြင်းဖို့ရတရားအထုတ်ဖို့လိုတာပဲတဲ့ဟိုရှိရှိသောဘဝတွေကဘာတွေဘာတွေဖြစ်လာခဲ့တယ်ဘယ်ကစလာခဲ့တယ်ဘာဘာညာညာဆိုတာတွေဟိုလိုက်လို့စမ်းလို့မမှီတဲ့ဥစ္စာတွေအကယ်၍ဒုတိယောက်ကမှီလို့ပြီးတယ်ဆိုတော့ဟိုတခြားပုဂ္ဂိုလ်ယုံကြည်ဖို့ကခက်တာဘောသူစား မြတ်စွာဘုရားက "तू အသိလို့ပဲဟောကြအောင်တော့တခြားပုဂ္ဂိုလ်တွေယုံမဟုတ်ဘူးခဲဘူးလားသူကဘုရားဟုတ်မဟုတ်ကြလား तू ကသူသူတော်သလိုဟောတော်တာလားဒီလိုလည်းထင်မှာပေါ့ तू ကဟောလို့ဒါတော့ဟိုလက်လမ်းမမီတာတွေဘုရားကမသိတာတွေကြောက်ဟောလို့ဖြစ်ဘူး तू ကအဲဒါကြောင့်အရေးကြီးတာကရှင်းဟာတွေလိုက်နေဖို့မလိုပါဘူးတဲ့ရှင်းကအကြောင်းကတော့ရှိတော့ရှိရမှာပေါ့ခုနပြောတဲ့လေးတို့မြားတို့ဒီလုံးတဲ့ဥစ္စာတွေကရှိတော့ရှိတာပေါ့သူကရှိပြီမလို့အဲ့ဒါတွေလိုက်ခွေရမလိုဘူးတဲ့အဲ့တော့အခုလိုသားပါတော့ဆိုလို့ရှိရင်မိမိတဏ္ဍာဖြစ်နေတဲ့ ဒုက္ခသစ္စာတရားတွေတဲ့ဒါကလည်းငင်းရှိနေပြီတဲ့မြတ်မှန်တယ်လို့ပဲဒီဒုက္ခသစ္စာတရားတွေဆင်းရဲတရားတွေငြင်းမှုရရေးကြီးရဲ့တဲ့ဘဝထက်ကပြင်ပြရဘဝမှာဥရမယ်နာရမယ်ပြရမယ်သွေးဘူးသွေးရမယ်ငူကြည့်ရမယ်ကိုဆင်းရဲစိတ်ဆင်းရဲတွေတွေ့ရမယ်အဲ့ဒါတွေရေးကြီးရဲ့တဲ့ဒါတွေကိုသိဖို့ရေးကြီးပါတယ်ဒါတွေကိုသိလို့ရှိရင်တဏှာတာယာမှုတွေမဖြစ်ဘူးတဏှာတာယာမှုဖြစ်လို့ရှိရင်ဘဝအပင်မဖြစ်ဘူးဒါရေးကြီးတယ်အခုလောကမှာလည်း ဒီစုံတစ်ခုကိုညှက်သက်သာလို့ရှိရင်အဲဒီညှက်သက်သာပဲအာယုံနဲ့စပ်ပြီးတော့ကြောင်းကြဆက်ရတာညှက်သက်သာတဲ့အာယုံမရှိရင်တော့ကြောင်းကြမဆက်ရဘူးမြတ်စွာဘုရားလက်ထက်တုန်းကလူတယောက်ကတက္ကတယောက်ကမြတ်စွာဘုရားကြောက်တယ်တတိတော်ဘုရားတဲ့တတိတော်ခုဒီထိုင်တွင်းမယ်ရှင်ဘုရားဒီဆင်းရဲဆင်းရဲနဲ့ဆင်းရဲဖြစ်ကြောင်းတရားတွေတတိတော်ကသိကျင်တယ်တဲ့အဲ့ဒါဟောပါဆိုတော့ဘုရားက ဒကာတဲ့ငါအတိတ်ဘဝတွေအကြောင်းတွေကြောက်ပြီးတော့ဟောရင်မင်းမသိဘူးတဲ့ငါအတိတ်ဘဝမင်းဘယ်ဘယ်ကအတိတ်ဘဝဘယ်လိုဘယ်လိုဖြစ်လာတဲ့ငါကြောက်ဟောလို့ရှိရင်အဲ့ဒါတွေမင်းမသိဘူးတဲ့ဒီဥစ္စာမသိတော့ငါဟောလို့မင်းဂျုံမလည်းမဟုတ်ဘူးတဲ့အဲ့ဒါထားလိုက်မှရှင်ပါလေနောက်တစ်ခါအနာဂတ်ဘဝတွေမင်းဘာဘယ်ဘယ်အကြောင်းကြောင့်ဘာဖြစ်သွားလိမ့်မယ်ဘာဖြစ်သွားလိမ့်မယ်ငါကြောက်ဟောလို့ရှိရင်ငါသိပြီမဲ့လို့မင်းကဂျုံမမဟုတ်ဘူးအဲ့ဒါတွေလည်းဟောလို့မဖြစ်ဘူးတဲ့ပြီးတော့ဘယ်တိုင်သွင်းနားလဲတာငါဟောမှပဲဆိုပြီးတော့သူဟောတယ်သူ သူမင်းအိတ်ရှင်မရှိရဲ့တဲ့မင်းသားကလေးရှိရဲ့အဲတော့မင်းအိတ်ရှင်မနဲ့မင်းမတွေ့ခင်တော့ငါတဲ့အဲ့ဒီမင်းအိတ်ရှင်မကိုမင်းချစ်ချင်းခင်ချင်းတတ်မဲ့ချင်းသားချင်းမင်းရှိရလားမရှိပါဘူးကြတော့သူ့မှမသူသေးပဲလူမှမသူချင်းမှမသူရတယ်ပဲရှိမလဲတဲ့ဥစ္စာကတော့อืม အဲ့တော့နောက်တွေ့တော့တဦးနဲ့တဦးနဲ့ချစ်ကြခင်ရတယ်တဲ့ချစ်ခင်ပြီးတော့ယခုနေခါကာလမှာဆိုလို့ရှိရင်အဲ့ဒီအချင်းမတစုံတရာဆင်းရဲဒုက္ခရောက်သွားမယ်လူတွေကတခြားသောလူတွေကနိုင်တဲ့လူနှိမ့်ဆက်ပြီးတဲ့ကလာညှိစေကြမယ်တတ်ကြမယ်ဆက်ကြမယ်ဆိုလို့ရှိရင်မသိရင်ဘယ်နဲ့နေမလဲအဲ့ဒါပြရမယ်။ညာတဲ့ဒါအမြဲတည်းတော့အများကြီးဒုက္ခရောက်မှာပါလေဘုံတော်အသက်တော်မှာပြေပါလိမ့်မယ်တဲ့ဥစ္စာမျိုး။ဒီအဲ့ဒါမင်းဘယ်ကလာတော့လဲ သင်ပေးရတာမင်းစတော့ကပတိမင်းအိတ်ချင်းမနဲ့မင်းမတွေ့ခင်တော့ဆိုရင်ဒီလိုဖြစ်ပါမလားတဲ့အဲ့ဒါမဖြစ်ဘူးလေအခုဘာလို့ဖြစ်လဲဒါသူသင်မင်းတွေ့တာမှုရှိလို့ဗျာအေးအဲ့ဒါအကြောင်းပဲလေသင်မင်းတွေ့တာမှုရှိရင်ဒုက္ခဖြစ်တယ်တဲ့ဗျာဒါလက်ကင်းဟောတာပေါ့လက်ကင်းဟောတာဒါအရေးကြီးတယ်သူကဒီသင်မင်းတွေ့တာမှုလေးပြုတ်ဖို့အရေးကြီးနေတာလေအဲမင်းသားလေးရှိတယ်လေမင်းသားလေးရှိလို့ရှိရင်အဲ့ဒီမင်းသားလေးဟာစတော့ကမင်းသားလေးကမရသေးဘူးတဲ့မရသေးခင်ကမင်းသားလေးနဲ့အကြောင်းပြုမင်းချစ်ခင်တွေ့တာမှု ဖြစ်ရလာတယ်ဟုတ်လားသားမရသေးခင်ကသားကြောင့်ပြုပြီးငါသားငါဖြစ်တယ်လို့ပဲရှိမလဲဟုတ်လားမရှိနိုင်ဘူးသားမရှိမှမရှိသေးပဲနဲ့အဲဒီသူအိမ်ရှင်မနဲ့အိမ်တော်မကြသေးခင်ကဆိုရင်အိမ်တော်လည်းမရှိဘူးသားလည်းမရှိဘူးသူတို့ကသားချစ်ကြပဲရှိမလဲဘာမှမရှိသေးဘူးသူကနောက်သားလေးရတာသားလေးရတော့အဲဒီသားလေးမချစ်ခင်တော့ဟိုပြူလာတယ်ငါသားလေးဆိုပြီးတော့ရှိပါတယ်အဲဒီသားလေးယခုနေခါကာလမှာအကြောင်းမသိလို့ဒီ သူတော်ဘာကနေပြီးသလို့ချလို့အတိဒုက္ခရောက်ပြီးတော့သွားမယ်မင်းရှင်မျက်မှောက်မှာပဲနိုင်နေသီးနေနှိမ့်ဆက်ကြမှာဒါတွေများတွေ့ရတယ်ရှင်မင်းဘယ်နဲ့နေမလဲဒါပြားတဲ့အများကြီးဒုက္ခရောက်မှာပါလေတတိတော်တော့ပြီးကောင်းပြီးပါလိမ့်မယ်လေအေးအဲ့ဒါဘာကြောင့်လဲဒါချစ်လို့ပဲတဲ့လို့ဆိုတာအဲ့တော့အဲချစ်ချစ်ချစ်ချင်းခင်ရင်းဤဟူသောပါရခြင်းတတ်မဲ့ခြင်းဤဟူသောအကြောင်းကြောင့်ဆင်းရဲတွေဖြစ်တယ်ဆိုတာနဲ့ဒါသင်ကြားရောပေါ့တယ်လို့ကြားတယ်နောက်တော့ ဒီမင်းရရွာထဲမှာတဲ့ချစ်ခင်ရင်းနှီးတဲ့ဆွေမျိုးမိတ်ဆွေတွေလည်းရှိတယ်တဲ့မချစ်ခင်မရင်းနှီးတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်မချစ်ခင်မရင်းနှီးတဲ့ပုဂ္ဂိုလ်တွေအစုံတရားဘေးဒုက္ခဖြစ်လို့သေးကြီးကုန်လို့ရှိရင်မသိတဲ့ဘယ်နဲ့နေမလဲတဲ့ဘာမှဖြစ်လာပါဘူးတဲ့ဥစ္စာတော့နေတာထင်တယ်ရှိပါတယ်အဲချစ်ခင်ရင်းနှီးတဲ့ပုဂ္ဂိုလ်တွေအစုံတရားဘေးဒုက္ခရောက်သွားမဲ့သိနေစေဘယ်နဲ့နေမလဲ အဲ့ဒါဗျာတဲ့ဒါကတော့အများကြီးတစ်ခါရောက်မှာပါအများကြီးဆင်းရမှာပါပဲတဲ့ကိုယ်နဲ့သက်သက်လို့အဲ့ဒါဘာကြောင့်လဲဆိုတော့ဒါလည်းပဲချစ်ခင်မှုရှိလို့ပဲဆိုတာမြတ်စွာဘုရားကဟောရတာအဲ့တော့ခင်မင်တွေ့တာမှုရှိနေတဲ့ညကာလပတ်လုံးကဘဝမှာသက္ကတကဖြစ်ပြီးတော့အိုခြင်းနာခြင်းသိခြင်းစိုက်တော့ဆင်းရဲတွေပါတွေ့နေတာအဲ့ဒီအိုခြင်းနာခြင်းသိခြင်းစိုက်တော့တန်မြာဝင်ဆင်းရဲတဲ့ညီးမှုရအလုံးအရေးကြီးအရေးကြီးလို့တာဘာလဲဆိုပြီးခင်မင်တွေ့တာပါရမှုကိလေသာမဖြစ်အောင်လို့အထုတ်ခွေရည်ကြည့်တာကိုအဲ့ဒါ ဘာ၆ပါးဖြစ်ခဲ့ဖြစ်ခဲ့ဖြစ်ခဲ့ယုံနာနေကိုမရှိလို့ဖြစ်ခဲ့ဖြစ်ခဲ့ယုံနာနေကိုအနိစ္စဒုက္ခအနာတ္တလို့မသိလို့ရှိရင်ဖြင့်အဲဒီတရားတွေနဲ့စပ်ပြီးတော့ခင်မင်းတွေ့တာမှုတွေဖြစ်နေတယ်မရသေးတာတွေရခြင်းတွေရပြီးတာတွေပါနှစ်သက်တယ်လို့ဖြစ်နေတာအဲဒါကြောင့်ဒီတရားတွေကိုသိအောင်လို့ဝိပဿနာရှိရတယ်ဝိပဿနာရှိတော့ကိုရှိတိုင်းမှတိုင်းဟာဟုတ်လားယုံနေတာလေးပိုက်ချပြီးတော့သိတယ်ဖြစ်ပြီးတော့ပြည့်သွားတာလေးသိတယ်ဆိုတော့ဖြစ်ပြီးပြည့်သွားတာလေးသိကြတဲ့က ဒီဖြစ်ပြီးပြတ်သွားတာလေးတွေဟာဖြစ်စရာလားမုန်းစရာလားအာကိုးစရာလားအာမကိုးစရာလားစဉ်းစားကြည့်ပေါ့အခုလူတွေကချစ်ခင်နေတဲ့ตายရနေတာတွေကအမြဲတည်နေတယ်ထင်လို့ပြစ်ပြီးကြောက်သွားရင်မရှိတော့ဘူးဆိုရင်တော့ဘယ်ตายရမလဲဥပမာညလျှက်စည်းလက်တယ်ဘိုးရတဲ့ကလျှက်စည်းလက်တယ်အဲလက်တော်သားလေးတော့လက်တုံးတော့သူကကောင်းသားပါပဲလင်းသွားတာသို့တော့လက်တော်သားလေးလက်ပြီးတော့ကြောက်သွားတယ်ကြောက်သွားတော့ကို အဲဒီခုနကလက်သွားတာလေးကိုကိုယ်သိမ့်ပိုက်ထားတာလည်းမရှိတော့ဘာမှသာစရာမရှိဘူးလားငါဒီလင်းလာလက်သာလေးရှိနေတာပဲလို့အောင်ပြုပြီးတော့ဂုံစရာလည်းမရှိဘူးဝမ်းမြောက်စရာလည်းမရှိဘာမှမရှိဘူးဆွေရာစရာမရှိဘူးအဲလိုပဲဒီနိဗ္ဗာန်ဖြစ်နေတဲ့ယုံနာတရားတွေဖြစ်ပြနေတယ်ဆိုတာမသိတော့အများအားဒီနည်းပဲထင်တော့ကိုဒါတွေအောင်ပြုပြီးတော့ငါလက်ပဲငါခြေပဲငါကိုယ်ပဲငါသားပဲအဲငါသမီးပဲငါပစ္စည်းပဲငါဥစ္စာပဲစသည်ဖြင့်ဒါတွေဟာသင်္သာဝရရှိတယ်အောင်မေ့ပြီးတော့ဒါတွေအာကုနေကြတာပဲ အခုလည်းရှိနေတယ်နောင်လည်းရှိနေဦးမှာပဲအဲနောက်ဘဝနောက်ဘဝတွေဒီလိုရှိပြီးခံစားနေရအောင်မှာပဲဆိုတော့သာယာဇာနှိမ့်သက်စရာတွေအာကိုစရာတွေဖြစ်နေဒီတိုင်းဒီတိုင်းတော့အားကြောက်ပါပေါ်တရားတွေဖြစ်ပြီးရင်ကြောက်တိုင်းဖြစ်ပြီးကြောက်တိုင်းမမြဲဘူးဆိုတာကိုယ်တိုင်တွေ့ပြီးတော့သိရင်ဖြစ်တဲ့စရာသာကြမရှိဘူးအခုဝိပဿနာရှိတော့အဲ့ဒီဖြစ်ပျက်ကလေးတွေတွေ့တဲ့ခါကျတော့ဖြစ်ပြီးကြောက်တာဆင်းရဲတရားတွေပဲဖြစ်ပြီးကြောက်သွားတာတွေမသိလို့ရှိရင်သာယာတာကဒါဆင်းရဲကြောင်းတရားကိုခုနခင်မင်းတို့ကသာယာမှုဒုသမှုရဆိုတာတရား အေးဖြစ်ပြီးပြောက်သွားတာသိတဲ့ဖြင့်ဒီပါမှုငြိမ့်သွားတာဟာတည်ငါအရင်ငြိမ့်တာပဲအဲဒီတော့ငြိမ့်သွားတဲ့နောက်ဆက်ဒီဖြစ်ပြမှုနဲ့စပ်ပြီးတော့တွေ့ရတဲ့အာယုန်နဲ့စပ်ပြီးတော့ကောင်းစားအောင်ကြိုးစားအထုတ်မဲ့အမှုတွေကံနေမဖြစ်ရဘူးဒီကံကနေပြီးဆက်ပြီးကြိုးပေးမဲ့ဘဝတွေမဖြစ်ရဘူးအဲ့ဒါတွေလည်းပဲအစင်သာဝရငြိမ့်ပါအစင်သာဝရသာတွေငြိမ့်ပါဒါတွေကတည်ငါအရင်ငြိမ့်ပါလားအဲဒီခြေတိုင်းမှာတိုက် ဖြစ်ပြနေလို့မမြဲဘူးဆင်းရဲတွေကြီးရပဲလို့သဘောကျနေတာကသူကဝိပဿနာမေဃသစ္စာပဲသစ္စာလေးပါးတရားတွေကမှတ်တိုင်းမှတ်တိုင်းသိနေတာအဲ့ဒါသစ္စာလေးပါးတရားဘယ်လောက်သိရင်ကိုမြတ်စွာဘုရားဒီတရားတွေဆင်းရဲတရားတွေကိုလည်းသိတယ်ဆင်းရဲကြောင့်ဖြစ်တဲ့ဗာနှစ်သက်မှုကိုလည်းသိတယ်ဗာငြိမ်းတဲ့တရားကိုလည်းသိတယ်ငြိမ်းကြောင့်ဖြစ်တဲ့ဒီပြုမှုသိမှုအဲဒီညာမျိုးတွေလည်းပဲမြတ်စွာဘုရားကိုယ်တိုင်သိတယ်ဒီသစ္စာလေးပါးတရားတွေကို ကိုယ်တိုင်သိပြီးတော့မြတ်စွာဘုရားဟောထားတာပဲဒီတဲ့အာထုတော့တို့တောင်မှနည်းနည်းအာထုလို့နည်းနည်းသိလာပြီနောက်ဆက်အာထုလို့ရှိရင်အများကြီးသိအောင်မယ်ဆိုတာဟောသိတဲ့မှာညာထဲမှာတခါလေးရှင်းပြီးတော့သဘောပေါက်လာအဲလိုသဘောပေါက်လာတာဒါဘုရားတွေ့တာပဲကြိုက်ကဲဆိုရမယ်ဘုဒ္ဓသစ္စာ၄ပါးဘုရားလုံးစုံကိုဘုံအစဉ်သိမြင်တော်မူပေသော ဗုဒ္ဓောသစ္စာလေးပါးတရားလုံးစုံကိုဘုံအစဉ်သိမြင်တော်မူပေသောမြတ်စွာဘုရားဗုဒ္ဓောသစ္စာလေးပါးတရားလုံးစုံကိုဘုံအစဉ်သိမြင်တော်မူပေသောမြတ်စွာဘုရား အလုံးစုံပြီးတဲ့မြတ်စွာဘုရားအရင်မြတ်စွာဘုရားရဲ့ဤနေတရားအတိုင်းတို့အားထုတ်နေရပါမယ်လို့နှလုံးသွင်းလိုက်တဲ့အခါမှာကိုအားထုတ်ရတာလေးဆိုတာစိတ်ထဲမှာတော့ကိုညာမျိုးစရာဖြစ်ပီတိပါမှုစားတွေဖြစ်တတ်တယ်တဲ့ဒါကြောင့်မို့ဒီမှာယရနာသုံးစုံသီလဂုံသွန့်ဘုံအောင်းမိပါတဲ့ယရနာသုံးပါးရဲ့ကောင်ဘုရားကုံလေးအောင်းမိဘုံနော်ဒါဘုရားကုံအောင်းမိဘုံကမပြီးသေးဘူးသူက အဲဘုရားဘုံအောင်မှုလို့နောက်ဒီနေ့ကပြောတဲ့ကိလေသာကင်းခြင်းပုံလေးမြတ်စွာဘုရားဘုရားကျင့်သုံးပြီးတော့ကိလေသာတွေကင်းခြင်းမျက်မှောက်မျက်ွယ်တခါလေဘယ်ခါမှလောဘမဖြစ်ဘူးဒေါသမဖြစ်ဘူးမောဟမဖြစ်ဘူးမာနမဖြစ်ဘူးဒိဋ္ဌိဝိသိကိစ္စအစရှိတဲ့စိတ်ညစ်ကြီးတွေဘာမှမဖြစ်ဘူးတတ္တဝါတွေဟာအများအားဖြင့်နှိမ့်တဲ့စရာရှိရင်နှိမ့်တဲ့ကြတာကြတာပဲမုန်းစရာရှိရင်လည်းသိဆိုးကြတာပဲဒေါသဖြစ်ကြတာပဲ အဲခုံကြီးပြချင်းလည်းမာနဖြစ်ကြတာပဲအဲဒီလိုလောကကြီးထဲမှာမြတ်စွာဘုရားနှိမ့်သက်စရာတွေဘလောက်ကောင်းကောင်းသာနှိမ့်သက်မှုမရှိဘူး။မျက်မှောက်အများရှိမှလည်းနှိမ့်သက်သားမှုမရှိဘူး။အများမျက်ွယ်မှလည်းကိုယ်တကူနဲ့နေတဲ့ခါလည်းသာမှုဖြစ်ကုန်မရှိဘူး။မဖြစ်တတ်တဲ့သဘောဖြစ်။သာမှုကိုလုံးလုံးမဖြစ်ပဲနဲ့ငိမ့်အဲစိတ်ဆိုးစရာအာယုန်တွေဘလောက်မကောင်းတာတွေနဲ့တွေ့တွေ့စိတ်ဆိုးမှုစိတ်ညစ်မှုနှလုံးမသားမှုဒေါသတွေဘာမှမဖြစ်ဘူး။ ဂုဏ်စရာတွေဘယ်လောက်ပဲရှိနေနေအဲ့ဒါတည်းနဲ့စပြီးငါပဲဆိုပြီးဘုံယူပြီးမမာနာဖြစ်တာတွေမရှိဘူးအဲဒီကိလေသာတွေအကုန်လုံးကြီးပြီးတော့နေတော့ဒါလည်းကြီးညိုစရာပဲအဲ့ဒါလည်းပဲတရားထုတ်တဲ့ပုဂ္ဂိုလ်ကကိုယ်တိုင်တွေ့တာများတွေ့နိုင်တယ်တရားအာမထုတ်ခင်ကဖြစ်နေတာနဲ့အာထုတ်တဲ့အခါကလာစိတ်နေတာတော်တော်ခွာလာတယ်တော်လေးအာထုတ်မိရင်ကိုစိတ်တွေကတော်တော်ညင်တက်လာစိမ်မွေ့လာတရားထုတ်မရသေးဘူးထားအောင်တော့ပေါ့အဲဒီလောဘတွေဒေါသတွေဟာတော်တော်ကြမ်းကြမ်းနေသိမ့်မဖြစ်ဘူးနည်းသက်သာကုန်ကြတယ် ။ဒါရင်ကအားဖြင့်သက်သာခွင့်ရတယ်။တရားအထုကိုရသွားတဲ့ဆိုတဲ့ပုဂ္ဂိုလ်တွေကြတော့တော်တော်လေးသက်သာခွင့်ရပါတယ်။ထောက်ရတယ်လို့ရသွားပါတယ်။အဲဒီတော့ညသောမိမိတဏ္ဍာမှာတရားနှလုံးသွင်းအားထုတ်လို့ကိလေသာငြိမ်းနေတဲ့ငြိမ်းတာလေးကိုရတာနဲ့ဩမြတ်စွာဘုရားဒီတရားဟောခဲ့ကိလေသာငြိမ်းချောင်းဖြစ်တဲ့တရားတွေကိုယ်တိုင်ကျင့်ပြီးတော့တကယ်ငြိမ်းစေတတ်တဲ့စေကောင်းဝါကောင်းဤကောင်းတွေမြတ်စွာဘုရားဟောထားခဲ့တာပဲအမှန်ကောင်းတဲ့တရားနည်းလမ်းတွေကအားထုတ်နေရတာပဲ ။ဗာမယဝဆင်းရဲတွေမှာဗာမယဝဆင်းရဲတွေငြိမ့်စေနိုင်တဲ့ဤကောင်းလမ်းကောင်းတွေငါတရားကျင့်ကြံအားထုတ်နေရတာပဲလို့အာရုံပြုတဲ့အခါမှာဟောပိဋိပါမုဒ္ဒရာဖြစ်လာနိုင်ပါတယ်။ဒါကြောင့်ညတာလည်းနှလုံးသွင်းရမယ်။ဒီနေ့ကဆိုပြီးတာကတော့အရဟံလောဘဒေါသမောဟစသီသောကိလေသာ ပြေတို့မှကင်းဝေးသင်ကြတော်မူပေသောမြတ်စွာဘုရားအရဟံလောဘဒေါသမောဟစရှိတော်ကိလေသာအမြင့်ကြီးတို့မှကင်းဝေးသင်ကြတော်မူပေသောမြတ်စွာဘုရားအရဟံ ဒေါဘဒေါသမောဟစသီသောကိလေသာအမြင့်ကြီးတို့မှာသင်ဝေသင်ကြတော်မူဝေသောမြတ်စွာဘုရားအဲလောဘဒေါသမောဟစသီသောစိတ်ညစ်ကြီးတွေတဲ့ဒါတွေတရားထုတ်တဲ့ပုဂ္ဂိုလ်မှာအကုန်လုံးတော့မဟုတ်ဘူးငြိမ်းချမ်းကြတော့ငြိမ်းပါတယ်သုသာတန်နဲ့သက်တာအဲ့ဒါလေးတွေတွေ့ရတော့ မြတ်စွာဘုရားမှာဒီကိလေသာတွေလုံးဝကင်းငြိမ်းနေတယ်ဆိုတော့ညိုကြကောင်းပါလေကိုယ်မကင်းတာနဲ့ဘုရားငြိမ်းတယ်ဆိုတာကိုလည်းဒါကိုလည်းညိုကြကောင်းပါလေအဲဒီလိုကိလေသာငြိမ်းစေတတ်တဲ့အကျင့်လေးကျင့်ပြီးတော့ကိလေသာငြိမ်းစေတတ်တဲ့အကျင့်ဤတာနေမြတ်စွာဘုရားဟောခဲ့လို့တကယ်ကိလေသာငြိမ်းစေတတ်တဲ့ဤကောင်းလမ်းမှန်နေကအားထုတ်နေရတာပဲလို့လုံးဝတဲ့အခါမှာပိဋိပိဋိတရားတွေဖြစ်လာတတ်ပါလေဒါပိဋိတံမို့ဒီကြောင့်တရားပဲတဲ့ ယရနာ၃စုံသီလကုံစွန့်ပုံအောက်မိပါလို့ငါတို့ဆိုထားတယ်။အဲ့ဒီသားလေးဆိုပါအောင်နော်။ယရနာ၃စုံသီလကုံစွန့်ပုံအောက်မိပါ တရားကုံတွေကြောက်ဟောနေတော့မပြီးဘူးကဲတရားကုံသွားအောင်မှမှန်တော့ဟောကြတယ်အများကြီးရှိတယ်တရားကုံနေတဲ့ပွားခါတော့ဘဂဝတာဓမ္မောဘဂဝတာမြတ်စွာဘုရားသခင်သည်ဓမ္မောတရားတော်ကိုပွားခါတော့ကောင်းမွန်စွာဟောကြားတော်မူပါပေ၏မြတ်စွာဘုရားကောင်းမွန်မှုဟောတယ်ဘာသာတိုင်းဘာသာတိုင်းကကိုယ်ဘာသာဟောထားတဲ့ တရားတွေဟာဆိုဘုရားသခင်ဟောတယ်လို့ပဲဆိုတာပဲကောင်းကောင်းဟောတာတယ်လို့ပဲပြောကြမှာပါပဲအကုန်လုံးမကောင်းကြောင်ဟောတယ်လို့ဘယ်သူမှတော့ပြောမှာမဟုတ်ဘူးဘုရားဘာသာကလည်းမြတ်စွာဘုရားကောင်းကောင်းဟောတယ်ဒါဘာသာတွေကသူတို့တရားကောင်းကောင်းဟောတယ်အဲကောင်းကောင်းဟောတာဘသူကဟုတ်တယ်ဆိုဘယ်လိုလုပ်ဖြစ်မလဲဆိုရင်အဲ့ဒါအရေးကြီးတယ်ဆိုတာကောင်းဟောတာဟုတ်မဟုတ်သိဖို့ရတာအရေးကြီးတယ် အဲတော့လောဘဒေါသမောဟကိလေသာတွေငြိမ့်စေနိုင်တဲ့တရားဆိုရင်ကောင်းကောင်းဟောတာပဲလောဘငြိမ့်အောင်ဒေါသငြိမ့်အောင်မောဟငြိမ့်အောင်ဒီလိုဟောရင်ကောင်းကောင်းဟောတာမြတ်စွာဘုရားလက်ထက်တော်ခါကာလတုန်းကဒကာတူကရှင်အနန္ဒာကိုမေးတော့ရှင်အနန္ဒာတဲ့ကောင်းကောင်းဟောတယ်လို့ဆိုတယ်တဲ့တရားဟာရှင်များတို့တရားကောင်းကောင်းဟောတာအဲဘာကြောင့်ကောင်းကောင်းဟောတယ်လို့ဆိုရတယ်လဲဆိုတော့ ဒါကလည်းပဲဘုရားဘာသာမဟုတ်တဲ့ပုဂ္ဂိုလ်ကိုအလို့ဘာသာရပုဂ္ဂိုလ်ကမေးတာဒါတော့ဉာဏ်နာကဒါချင်းဒကာသဘောကျသလိုပြည်တာပေါ့တဲ့ပြန်မေးမေးခွန်းထုတ်ကြည့်ပါမယ်တဲ့မေးခွန်းထုတ်ပြီးရင်သူကသူပြေပေါ်လာပါတယ်လောဘဆိုတာဟာကောင်းသလားတကားတဲ့လောဘဟာလောဘဟာလောဘဟာလူကျင်တတ်မဲ့မှုကကောင်းသလားလောဘလူကျင်တတ်မဲ့အာကြီးလို့ရှိရင် ကိုယ်လိုပြီးအောင်လို့ဟာသူတစ်ပါးတွေဘာပဲဖြစ်ဖြစ်ပေါ်တယ်ဘယ်သူပဲဘာပဲဖြစ်ဖြစ်ကိုယ်လိုပြီးအောင်လုပ်ကြတာပဲလောဘအာကျင်ကြီးလောက်ပဲလောဘတဲ့အာမကျင်တော့တယ်မလုပ်ခဲ့ပါဘူးလောဘအာနဲ့အာနေနေဆိုရင်တော့လည်းသူသားတွေကိုတာချင်းပြချင်းခိုးချင်းလူချင်းဒီလိုဟာတွေမတော်ရတဲ့သိမ့်မလုပ်ပါဘူးသူကတော့အေးအာကြီးလာလို့ရှိရင်တော့လုပ်တယ်အာကြီးလာပြီဆိုရင်လောဘတွေများလာပြီဆိုရင်ဘာမှမသိဘူးဘယ်သူမှမငဲနိုင်တော့ဘူး အေးသူများမပြောနဲ့တော့သားသမီးနဲ့မိဘတောင်မှတည်ငဲကြတာမဟုတ်ဘူးတော့ကြလို့ရှိရင် သားသမီးတွေကမိဘတွေလည်းမငဲ့ဘူးအဲလောဘအာကြီးလာပြီဆိုမှတော့လှုပ်တော့တာပဲဒါကြောင့်မိဘတွေနဲ့သားသမီးတွေနဲ့အဆင်မပြေဖြစ်တာတွေအများကြီးရှိပါတယ်ခဏခဏသတင်းစာတွေပါနေအကျိုးမကြတာတွေမဒုက္ခရောက်ပါတယ်မိဘတွေသားသမီးတွေဆုံးမလို့မရဘဲနဲ့သူတို့လိုချင်တာတွေလုပ်အဲဒါတွေလည်းပဲအချက်တကွဲအကျိုးနဲ့တွေဖြစ်တာတွေလည်းအများကြီးပါပဲသူစားအဲဒီစည်းဥစ္စာတွေလည်းပဲသုံးပြီးဖြည့်ပြီးတော့ပြည့်သုံးမလို့မရဒုက္ခတွေအများကြီးရောက်ပါတယ်လို့อืม သောကအာကြီးလာလို့ရှိရင်ကိုလိုချင်တဲ့အကျိုးကိုကပြီးရဆိုပြီးဘယ်သူမှတည်ငဲတာမဟုတ်ဘူးအဲ့ဒါလုပ်တယ်အဲအခုသူများဥစ္စာတွေခိုးတိုက်နေတဲ့ပုဂ္ဂိုလ်တွေကလောဘပဲလက်သက်ချင်လောဘပဲဟိုဆရာကြီးကဆရာတော်ကြီးတစ်ပါးကပြောလူကတော့မဆိုးကြပါဘူးတဲ့လူကတော့ကောင်းကြပါတယ်သူခင်ဗျာဒါပေမဲ့လူသုတနာကလောဘကဆိုးနေကြလို့တဲ့လောဘဆိုးလို့လောဘခိုင်းတာတွေသူခင်ဗျာလုံနေတဲ့ဒေသနာစရာကောင်းလို့ ဟုတ်တယ်လို့သာအတ္တဝါတွေကလူဆိုးတယ်သူပြမိုက်တယ်ဆိုပြီးတော့အပြစ်တင်ကြတာကိုလူကသိဆိုတာမဟုတ်ဘူးကအနှုံးကလောဘတွေကခိုးတယ်လောဘတွေလောဘတွေကခိုးစုခိုးရတာကိုဆိုလူဟုတ်ဆိုလူအဲဒီလိုစကားတွေကိုလူတွေမကြားကောင်းမနာကောင်းတဲ့စကားတွေမပြောသင့်တဲ့စကားတွေလည်းသူကမမြင်သေးတဲ့စကားတွေလည်းပြောဆိုရင်ပြောရတာပဲမရှင်းမကြောက်တဲ့ခါလည်းပြောရတာလို့အဲလောဘတိုင်းလုံးကခိုင်းတာလုပ်နေရတယ် သို့သူပဲဒေါသတဲ့တွန်းရခိုင်းရလဲလုံနေရတာပဲမောဟကလည်းမသိတော့ဘူးသင်မိညာတွေကြောက်လို့အဲ့ဒါလည်းလုံတော့ဘူးတစ်သက်သားတွေအမှန်ဒုက္ခရောက်တယ်အဲလောကကြီးတစ်ခုလုံးအများဆုံးဒုက္ခရောက်နေတာသူတို့ပဲသူတို့ကြောင့်ဒုက္ခရောက်နေတာပဲအခုအကြီးအကျယ်တဏှင်္ဂါနဲ့တဏှင်္ဂါနဲ့စစ်စစ်ပွဲကြီးတွေဖြစ်ကြတယ်ဆိုတော့လည်းသူတို့ပဲလက်သက်ကြလို့ချင်းလောဘဒေါသမောဟတွေပဲသူတို့ကြောင့်ဖြစ်နေတာအဲဒါသေးချာချာညာနဲ့ညာမျက်စိကိုဖွင့်ပြီးအကျယ်ချက်ကြည့်လိုက်မယ်ဆိုရင်ဒီလောဘဒေါသမောဟတွေ သမဏဆိုးတဲ့တရားတွေအတ္တဝရိသဏ္ဍာန်ကဒီလောဘဒေါသမောဟတွေနှုတ်ပြလိုက်မယ်ဆိုရင်စိတ်တော့မရှိပဲနဲ့အမှန်ကိုကောင်းမှလူကောင်းသူကောင်းကြီးတယ်ပဲတခုတူပါမှအနောက်ချက်မရှိပဲနဲ့အမှန်ကိုကောင်းကြမှာလေအမှန်ဟန်ကြတယ်အဲ့ဒါတော့လောဘဒေါသမောဟမကောင်းတဲ့တရားသင်ကြားပါတယ်ဒါကြောင့်လောဘဟာကောင်းသလားမကောင်းသလားမေးတော့တကကလောဘဟာမကောင်းဘူးညာတဲ့လောဘအာကြည့်လို့ရှိရင်မြညာတွေဒုက္ခရောက်တာပဲကိုအကျိုးလည်းပဲဒုက္ခရောက်အောင်လုပ်တယ်တဲ့ ဟုတ်တယ်သူများအကျိုးဒုက္ခရောက်အောင်လုပ်ရင်ကိုယ်အကျိုးလည်းပဲဒုက္ခရောက်တာပဲကိုယ်အကျိုးလည်းပဲဒုက္ခရောက်တာပဲဒီနေ့ကြလို့ရှိရင်အခုလောကတွင်မဲ့မတော်မသင့်ရာဇဝမှုတွေပြုပြီးတော့လောကတွင်ချက်ချင်းဒုက္ခရောက်တာတွေရှိတယ်တချို့များတော့အံဝစရာကောင်းတယ်သူများအဲတဲ့တခါလေဒုက္ခရောက်ကိုရတယ်ဟိုမှာသူကသူစတော့လူကောင်းမယ်ဟိုမှာသွားပြီးသူများအိမ်သွားပြီးတော့ခိုးလိုက်မှချက်ချင်းဟိုမှာပလိမ့်နဲ့မိနေလို့အာမလည်းခိုးပြီးသုံးလည်းမသုံးရသေးဘူးကြာလည်းမရသေးဘူးဟိုမှာထောင်မှကြာနေဟိုမှာ ဒီလိုဟာတွေရှိတာကိုသူကကိုယ့်ကိုယ်ကိုဒုက္ခပေးတာဒီလိုဟာတွေအများကြီးရှိတယ်ဘုန်းကြီးတခါတည်းသတင်းစာတွေဆိုင်ရင်ဆိုင်နေဩတဲ့တဲ့စိတ်သက်တဲ့တရားပါလားတဲ့ဒုက္ခရောက်ပါလားလို့စဉ်းစားမိတယ်အဲဒီလိုကိုကြိုးပြီးအောင်လို့လုံရင်းလုံရင်းနဲ့ကိုဒုက္ခတဲ့လောလောဆယ်လည်းဒုက္ခရောက်တာရှိတယ်လောလောဆယ်ဒုက္ခမရောက်တော့တန်တရားမှလည်းဒုက္ခရောက်တယ်လောကမှာတော့ဘုံတော်လို့ရှိရင်တချို့လည်းပဲအားလို့ဆိုလွတ်နေတယ်ရှိပါတယ်တန်တရားကျတော့ဒုက္ခရောက်တယ်အဲဒါကြောင့် လောဘဟာမိမိအကျိုးလည်းပဲပြည့်စည်အောင်လုပ်တတ်ပါတယ်သူတစ်ပါးအကျိုးလည်းပြည့်စည်အောင်လုပ်တတ်ပါထို့အတူဒေါသဟာကောင်းသလားမကောင်းဘူးလားဆိုဒီတိုင်းပဲမောဟကောင်းသလားမကောင်းဘူးလားဒီတိုင်းပဲကိုကျိုးသူကျိုးပြည့်စည်တတ်တယ်တဲ့ဒါတော့လောဘညင်းအောင်ဒေါသညင်းအောင်မောဟညင်းအောင်ရှင်းတဲ့အကျင့်ကကောင်းသလားမကောင်းဘူးလားဆိုတော့အဲလောဘညင်းအောင်ဒေါသညင်းအောင်မောဟညင်းအောင်ဟောတဲ့တရားကကောင်းသလားမကောင်းဘူးလားဆိုတော့ဒါဟောကောင်းတယ်လို့ပြောမှာပဲအဲလောဘညင်းစီတတ်တဲ့တရားဒေသနာနိလန်းတွေကိုဟောပြောနေတယ်ဆိုတာကောင်းတယ်လို့ပြောရမှာ အဲဒီတော့မြတ်စွာဘုရားဟောတဲ့တရားတွေကလောဘဒေါသမောဟညင်ကိလေသာညင်ဟောနေတာပဲတချို့တချို့ဘာသာတရားတွေကလည်းလောဘဒေါသမောဟညင်ဟောတဲ့တရားတွေတော့ရှိတော့ရှိကြပါတယ်ဒါပေမဲ့လို့နိလန်းကတကယ်မြင်စီရတဲ့နိလန်းကမပြည့်စုံပဲဖြစ်နေတောင်းတန်ပီလာဘက်ကနေပြည့်စုံတာလေးတွေရှိပါတယ်ဒါလည်းပဲအချိုးကျပုံဘူးပေါ့လေပီလာကလည်းသူကမျိုးမျိုးတွေယူထားတာဥပမာဆိုရင်ဒီဟိုရင်ဘုရားလက်ထက်ကနိကာနန္ဒဗုဒ္ဓဝါဒကြီးဆိုပြီးပါတယ် မကောင်းမှုမပြီးပါဘူးတဲ့ဘုရားအသက်ကိုမသားရဘူးတဲ့လို့ပြောတယ်ဒါဘုရားအသက်မသားဘူးဆိုတာမှန်ပါတယ်သူကကောင်းတဲ့ဥစ္စာကဘုရားဘာသာနဲ့တူးတယ်ဒါပေမဲ့သူတို့ဘုရားအသက်ဆိုတာကသူကလွန်းနေတာကိုသူကသိကြရသူကအသက်တွေလောက်ထားတာကိုသိပင်တွေလည်းပဲအသက်တွေမျက်ပင်တွေလည်းအသက်တွေရေရေကစပြီးတကလားသူကအသက်တွေလောက်ထားတော့ခက်တာပေါ့သူကအဲ့ဒါကြည့်မှုရအဲခုံလည်းမဟုတ်တဲ့ဥစ္စာတွေကိုအင်ဒြေကအင်ဒြေတစ်ပါးရှိတဲ့အတ္တဝါအင်ဒြေနှစ်ပါးရှိတဲ့တတ္တဝါသူကပြညာထားတာကို အဲ့တော့ရေကစပြီးတော့သူကသတ္တဝါတွေလှုပ်ထားတော့ရေတောင်မှသူကမတော့ရဘူးရေမချိုးရဘူးရေမတော့ရဘူးရေနင်းမကျူရဘူးခဲ့တာပါသူကစားဖို့တော့ဖို့တော့မနာခဲ့သွားတယ်သူစားတော့အဲ့ဒီလိုတရားတွေလည်းကြီးပါတယ်အဲဒစိတဘင်းကကောင်းမှမလဲဒစိတဘင်းကသူ့ဟာကချိုးမကြပဲဖြစ်နောက်အဲဒီသီလဘက်ကလုပ်ငန်းကမှန်နေသလောက်မှန်နေတော့လည်းပဲသမာဓိလုပ်ငန်းကြရင်ချုံနေတာတွေရှိတယ်ကိုပင်မအောင်လို့ခါနှိမ့်ဆက်ပြန်တယ်လို့မှာ ကိုပင်မအောင်ဖြစ်နေတယ်အဲ့ဒါကလည်းပဲဉာဏ်မကြကြဘူးဒါကသူ့တမာရီကလည်းပဲမှန်တာလေးတွေရှိပါတယ်သာနာပါမယ်ဇံပင်ရနေတဲ့ပုဂ္ဂိုလ်တွေရှိပါတယ်အဲဒီတမာရီကမှားနေပေမဲ့လို့ပညာစကားကြတော့ဝိပဿနာပညာစကားကဘယ်တော့မှမရှိပဲဖြစ်နေရုံနာနေအဖြစ်ပြတဲ့နိစ္စဒုက္ခအနတ္တတွေအဲ့ဒါကြတော့မသိဘူးအဲ့ဒါကသာနာပါမှာမရှိဘူးဘုရားဘာကသက်စွာပြဟောတဲ့တရားထဲမှာလည်းရှိတယ်ဒါကြောင့်သာသနာ့ဘအခြားသောပုဂ္ဂိုလ်တွေဟောနေတာကတော့တချို့တချို့တော်တော်ကောင်းတာလည်းပါပါတယ်သူကလည်းမျိုးကိုမကောင်းတာပြောမှနေလည်းရှိတယ် အဲမြတ်စွာဘုရားဟောတဲ့တရားလို့လောဘဒေါသမောဟတကယ်ငြင်းစေတတ်တဲ့တရားမဟုတ်ဘူးမြတ်စွာဘုရားဟောတဲ့တရားကတော့သီလနဲ့ပရိယုထံကိလေသာလောဘဒေါသအကျမ်းသားတွေငြိမ်းတယ်သမာဓိအကျင့်ကျင့်လို့ရှိရင်အဲသီလနဲ့ဝိတိတ်ကမကိလေသာတွေအကျမ်းသားတွေငြိမ်းတယ်သမာဓိနဲ့ပရိယုထံလောဘဒေါသမောဟကိလေသာတွေငြိမ်းတယ်အဲပညာနဲ့အနုတ္တရခေါ်တယ်အနုစားဖြစ်တဲ့လောဘဒေါသမောဟတွေဒါတွေက ရှင်းမြစ်ကစပြီးတော့ငြိမ်းပါအဲ့လိုငြိမ်းအောင်လို့ကျင့်ရတာကိုဒီတရားတွေနဲ့ဆိုပြီးဟောထားတာလောဘကင်းအောင်ဒေါသကင်းအောင်မောဟကင်းအောင်ကောင်းစွာဟောထားတဲ့တရားပဲလို့ဆိုတော့ဒီမှာဘုရားသဘောကျသွားခြင်းမြတ်စွာဘုရားဟောတဲ့တရားတွေဟာလောဘဒေါသမောဟကင်းအောင်လို့ဟောထားတဲ့တရားတွေတကယ်ကင်းစေနိုင်တဲ့တရားနည်းလမ်းတွေဆိုတော့ကောင်းကောင်းဟောထားတဲ့တရားတွေပဲလို့ဆိုတာရှင်းပြီးတော့သွားပါတယ် သံဒိဋ္ဌိကောအကျင့်ပြန်အာထုကမုဋ္ဌကိုယ်တိုင်တွေ့မြင်နိုင်တော်တရားတော်မြတ်ပါပေ၏ဘဂဝတာမြတ်စွာဘုရား၏အခါတော်ဝါကာတော်ကောင်းစွာဟောကြားအပ်သောဓမ္မတရားတော်သည်သံဒိဋ္ဌိကောအကျင့်ပြန်အာထုကမုဋ္ဌကိုယ်တိုင်တွေ့မြင်နိုင်တော်တရားတော်မြတ်ပါပေ၏မြတ်စွာဘုရားဟောတဲ့တရားအကျင့်ကိုယ်တိုင်တွေ့ရတယ်ဘုရားပြီးတော့ဟောထားတာပဲဘုရားဟောလို့တို့ယုံရတာပဲလို့ဒီလိုဘုရားပုံပြီးတော့မျက်စိမိတ်ပြီးယုံရမယ်ဘယ်လိုမဟုတ်ပါဘူး ကိုယ်တိုင်ကျင့်ကြည့်ပါတဲ့ကိုယ်တိုင်ကျင့်ရင်ကိုယ်တိုင်တွေ့ရပါတယ်လောကမှာဘုန်းကြီးကလည်းပြောနေကြပါပဲပေါ်လွင်တဲ့ဥပမာသာငန်းနဲ့ဇာဘောနေကျင့်လူတိုင်းလူတိုင်းပြီးနေတရားဟာချိုးတဲ့ဇာဘောနေလူတိုင်းလူတိုင်းပြီးရုပ်ပုဂ္ဂိုလ်တွေကဘုဒ္ဓမရှိမရှိပေမဲ့လို့ဟောဆရာသမားပြောတယ်မြင့်ကံတရားထုတ်တော့သူကတရားအထက်တာ။အဲဒီသူကသံဃာဖြစ်။ဘုဒ္ဓမရှိတဲ့ပုဂ္ဂိုလ်တွေတရားအတက်နေ။ဒါကြမ်းကဘုဒ္ဓတွေရှိနေတဲ့ပုဂ္ဂိုလ်တရားမတက်ဘူးမဟုတ်ပါဘူးလို့ပြောတယ်။ ဘယ်မဟုတ်ပဲနေပါနဲ့သူကအာမမထုတ်မှမထုတ်ပဲသူကတရားကသူ့ကိုသိမှနေတာသိနေတယ်အေးညီမကောင်းနိုင်ကောင်းဖြစ်တဲ့ခါကလာဆရာကြီးကရှိသေးတယ်ဗမာဆရာကြီးလည်းပြီးတာပဲဟိုညာဝင်ကြီးကလည်းရှိသေးတယ်ဒီလိုမျိုးစားမှသုံးဆောင်မှာမစားရမသုံးဆောင်ပဲနဲ့လို့ရှိရင်ဒီရောကကြောက်နိုင်တယ်ဒီပြောတယ်လုံးပါပဲအဲ့ဒါလိုပဲဒီရကလည်း သူကျင့်ပါတဲ့သူကျင့်လို့ရှိရင်ကိုယ်တိုင်ကျင့်နိုင်တယ်တရားပါပဲတဲ့ဒီမျိုးပြောလို့ရတဲ့တရားမျိုးကိုယ်တိုင်ကျင့်ကိုယ်တိုင်တွေ့တဲ့တရားပဲဒီဝိပဿနာကသိချင်ကြတယ်ဒီညာတွေကတော့စိတ်မပြီးတာလေဝိပဿနာအမှန်ကိုသိကြတယ်ဝိပဿနာတရားအထုတ်လို့ရှိရင်ဒီကမသိရသေးတဲ့ယုတ်ရားနာတရားတွေကိုယ်တိုင်သိတာလားဒီတော့မှလည်းဒါရုပ်နဲ့မှမကြည့်ရှိလို့ကိုယ်တိုင်ကြည့်တယ်တဏှာမစက်ဖြစ်ပြနေတယ်မမြဲတဲ့တရားတွေကိုယ်တိုင်ကြည့်တယ် ကိုယ်လည်းမတွေ့သေးလို့ရှိရင်ကြည့်အောင်အားထုတ်လို့လို့အထုတ်လို့ရှိရင်ကိုယ်လည်းကြည့်ရတယ်ဒီကအဲဒါတန်ဋိဌိဆိုပြီးဉာဏ်အထုတ်ကမုဋ္ဌကိုယ်လည်းတွေ့မြင်နိုင်တော့ဒီကတော့မြတ်ပါပေသည်ငါတို့ကြည့်နေတယ်ဒီကကိုယ်တိုင်ကျင့်ကိုယ်တိုင်တွေ့တဲ့တရားပဲတခြားသောဘာသာတွေများလို့ဘုရားသခင်ပုံကြည့်ယုံရတာမဟုတ်ဘူးသူ့ဘာသာသိချောက်တာလေဘုရားသခင်ဟောတဲ့တရားယုံရမယ်မယုံလို့ရှိရင်ဒါကလည်းငရဲချမယ်လို့ကိုယ်စားချောက်တယ်တော့ စဉ်းစားမစဉ်းစားဘူးကမလုံမနဲ့စဉ်းစားလိုက်ရင်လည်းကြပါမှာကြောက်တယ်မစဉ်းစားဘူးကအဲဒီလိုဖြစ်နေစိတ်ချောက်တယ်အဲဘုရားဘာသာတရားကမဟုတ်ပါဘူးကိုယ်တိုင်ကြည့်မှာတဲ့ကိုယ်တိုင်ကြည့်ရင်ကိုယ်တိုင်တွေ့ပါလိမ့်မယ်ကိုယ်တိုင်ကြိုးရှိသလားမရှိသလားကောင်းသလားမကောင်းသလားဆိုကိုယ်တိုင်နဲ့သိပါလိမ့်မယ်ကိုယ်တိုင်သိနိုင်တဲ့တရားလို့ဆိုတယ်မနာကောင်းတဲ့တရားပါအာမတုကတရားဆိုတဲ့အတိုင်းကြီးတယ်တရားနဲ့မတရားမဟုတ်ဘူးတရားနဲ့လမ်းမှကြားညတာ အဲတော့သတိတရားဗာတရားတွေတော့ဆိုလို့ရှိရင်မေတ္တရားဖို့တရားနိဗ္ဗာန်တရားမေဖို့နိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့အကျင့်တရားဒီတရားတွေပါအဲ့ဒီတရားတွေကိုအောင်ပြီးပြီးတော့ဆိုရမလားတရားယာနာရိယပုဂ္ဂိုလ်တွေသဏ္ဍာန်မှာရှိတယ်မေတ္တရားဖို့တရားတွေတဲ့မေလျောဖို့လျောနိဗ္ဗာန်တရားတွေကျင့်ကြံနေတဲ့ပုဂ္ဂိုလ်ဤသဏ္ဍာန်မှာပရိပတ်ကျင့်တရားတွေရှိအဲဒီကျင့်တရားတွေမိမိတို့ကျင့်နေမိမိတို့သဏ္ဍာန်နဲ့တရားရှိနေတာပဲ။ အဲဒါတွေအာရုံပြုပြီးတော့တရားတရားဆိုတာဟိုဘီလိုတွေပါလဲမှလောင်ထားတာမဟုတ်ဘူးတရားရမှာစေတီကြီးတဲ့အောင်းတာလည်းမဟုတ်တရားဆိုကျင့်တဲ့ပုဂ္ဂိုလ်တွေသာနာမှာရှိတာမကျင့်ရင်မရှိဘူးอืมမကျင့်ရင်ဘုသူသာနာမှာမရှိဘူးဒီလိုကြီးတဲ့မှာစာအုပ်တွေကရှိနေတယ်စာအုပ်တွေကသူကဒေသနာတွေပဲဟောထားတယ်အဲ့ဒါတွေကအဲ့ဒါတွေကတော့တစ်မျိုးပဲအဲ့ဒါတွေကတော့ကျင့်မှုရနီလန်းညွှန်ပြရုံလောက်ပဲအဲတကယ်ကျင့်နေတဲ့ပုဂ္ဂိုလ်တွေသီလကျင့်ရင်သီလကျင့်တရားကိုယ်တဏ္ဍာပြီးတာသမာဓိကျင့်ရင်သမာဓိကျင့်တရားပြီးတာ ဝိပဿနာရှုနေဝိပဿနာရှင်တရားတွေပြီးနေတာအဲဒီကဝိပဿနာရှင်းအစဉ်တိုင်းတက်သွားလို့အရိယာမဲ့ရောက်ရင်ဟောမဲ့တရားမြည်တာနိုင်ဖြစ်လာအရိယာဖို့ရောက်ရင်ဖို့တရားဖြစ်လာအနိဗ္ဗာန်လည်းမျက်မှောက်ပြုလို့အဲဒီရောက်အောင်လည်းခုအားထုတ်နေရတာပေါ့ဒါတော့တရားရနာအရိယာပုဂ္ဂိုလ်တို့ဤသဏ္ဍာန်တရားကျင့်သုံးနေတဲ့ပုဂ္ဂိုလ်တွေသဏ္ဍာန်မှတည်ရှိတဲ့ပฏิပတ်ကျင့်တရားမဲ့တရားဖို့တရားတွေဟာကိုယ်တိုင်ကျင့်ကိုယ်တိုင်တွေ့နိုင်တဲ့တရားတွေပဲတဲ့ဒါတွေအာရုံပြုပြီးတော့နှလုံးသွင်းရမယ်သူက ပန္ဒိတိကောကျင့်ကြံအားထုတ်ကမုတ်ပြကိုယ်တိုင်တွေ့မြင်နိုင်သောတရားတော်မြတ်ပါပေတကားပန္ဒိတိကောကျင့်ကြံအားထုတ်က မုတ်ချကိုယ်တိုင်တွေ့မြင်နိုင်သောဘုရားတော်မြတ်ပါပေတကားသံဒိဋ္ဌိကောသင်္ကြန်အထုကမုတ်ချကိုယ်တိုင်တွေ့မြင်နိုင်သောဘုရားတော်မြတ်ပါပေတကား အဲမြတ်စွာဘုရားဟောရတဲ့တရားတော်တရားကိုယ်တိုင်ကျင့်ရင်ကိုယ်တိုင်တွေ့နိုင်တဲ့တရားအဲဒီကိုယ်တိုင်ကျင့်ရင်ကိုယ်တိုင်တွေ့တဲ့တရားတွေတို့အားထုတ်နေရတာပဲလို့နှလုံးသွင်းတဲ့အခါကလာမှာတရားထုတ်တဲ့ပုဂ္ဂိုလ်ကမလားကိုအားတက်စရာကောင်းပါလေအားတက်စရာကောင်းတယ်အားနဲ့နှလုံးသွင်းလိုက်တဲ့အခါပီတိတွေဖြစ်ပြီးကိုယ်ရင်ကိုယ်ရင်တွေ့မဲ့တရားတွေအကြောင်းညွှန်ရင်အခုတစ်ထိုင်တွင်းလိုက်တွေ့နိုင်တယ်အဲကနေ့နေ့အတွင်းမှာလည်းတွေ့နိုင်တယ်ညအတွင်းမှာလည်းတွေ့နိုင်တယ် ဒီရဲ့အတွင်းနဲ့တွေ့နိုင်တယ်၊နေ့ရဲ့အတွင်းနဲ့တွေ့နိုင်တယ်။မကြခင်သာတွေ့မှာပဲ။တွေ့ကူတာတရားတွေအဲအကြောင်းမညီဘူးလို့မတွေ့တာပဲ။ဒီနေ့ကျရင်တွေ့မှာပဲ။အဲကိုယ်တိုင်ကျင့်ကိုယ်တိုင်တွေ့နိုင်တဲ့တရားတွေငါကျင့်နေရတာပဲ။လူကျင့်ရတာဟာရှေးရှေးကပြုခဲ့တဲ့ပါရမီကုသိုလ်တွေနဲ့ပြည့်စုံလို့ငါဒီလိုကျင့်နေရတာပဲလို့ဟောတရားကုန်နေနှလုံးသွင်းလိုက်တဲ့အခါဒီတိတွေကဖြစ်တတ်ပါတယ်။ဖြစ်တယ်ဒီအားညော့နေတဲ့အခါအားပေးရတယ်။ဒီနေ့လည်းတရားကုန်နေရနှလုံးသွင်းကြတယ်အများကြီးရှိတယ် အခုသုံးခုလောက်တော့လုံးသွင်းလိုက်အောင်ပါပြင်ပါဘာလို့လဲတော့ဘင်္ဂါကုံတွေပါတယ်ညအများကြီးရှိတယ်ဒီတဲ့ဘုက္ခကိုတည်းမပြီးနေပါပဲပီလာကုံတွေသွန်ကျဲကုံတွေအောက်မိတယ်အများကြီးရှိတယ်ဒီကနေ့တော့ဒီတရားကုံတော့တဘုံတဘုံတော့နှလုံးသွင်းအောင်ပါအကာလီကောအသင်္ခါအဖက်မဆိုင်လည်းမဲ့အသင်လည်းငင်ချက်ချင်းကျူပြီးတာတော့တရားပဲတို့ကနောက်ဘဝကြမှာ ယုဘကတွေကဒီလိုရှိတာကိုနောက်ဘဝကြမှာပြီးပြီးတဲ့နောက်မှာဘုရားသခင်ကကဲမဲပါစသည်ဖြင့်ပြောပြောတယ်အဲဒါကမျက်မှောက်တော့မသိနိုင်ဘူးမတွေ့နိုင်ဘူးကဲမှမကဲမှလည်းမသိဘူးသူကနောက်သေးပြီးမှကဲမယ်ဆိုတော့အဲဒါကတော့တာဝန်တော့တော်တော်ပြတ်တာတာပါပဲဆိုရင်လိုပဲတချို့တချို့ပေးရင်ဆရာတွေဟောတယ်နောက်နှစ်ပေါင်းတသိန်းလောက်ကြာတဲ့အခါဘာဖြစ်နိုင်မယ်လို့ဟောတယ်အဲဒါသိနေကြတယ်လို့ဆိုတာမှားတယ်မှလည်းဘယ်သူမှမူဝမ်းနိုင်ဘူးပြီးရောပဲနှစ်တသိန်းဘယ်သူမှလည်းစောင့်ပြီးတော့မကြည့်နိုင်ဘူးလို့ဆိုတာ ကဘာကြီးကြက်လိုက်လို့ပေါ့ကြက်ကြီးရကြတယ်သူကမှားတယ်လည်းဘယ်သူမှပြောနိုင်ဘူးအဲ့ဒါလိုပဲသေပြီးတဲ့နောက်ကဆိုတော့သေပြီးတဲ့နောက်ကဆိုတော့ဟုတ်သလားမဟုတ်သလားကြက်တာပေါ့သူကဘယ်သူမှမှားတယ်မှလည်းပြောနိုင်မြတ်စွာဘုရားတရားသလုံးမဟုတ်အာကာလီရောအချိန်ခါကွင်းဆိုင်လင်မဲ့သင်လည်းငယ်ချက်ချင်းကျိုးပြီးတာဆိုတရားတော်မြတ်ပါပေကားတဲ့ချက်ချင်းကျိုးပြီးတာတဲ့ခုကျင့်ရင်ခုကျိုးရတယ်လားပဲအဲ့ဒါသင်္စေကျိုးရတာကတော့အရိယာမဲ့ပြီးရင်အရိယာဖို့ကျိုးချက်ချင်းရပါတယ်ဒါပေမဲ့လည်းသတိတရားတွေလည်းဒီလိုလိုပဲ အခုကျင့်ရင်အခုပဲကျိုးရတယ်ကြအခုသီလကျင့်ကျင့်ရင်သီလနဲ့စတဲ့အကျိုးတွေကအခုလောလောဆယ်ပဲရပါတယ်သီလနဲ့စတဲ့အကျိုးတွေကသီလကျင့်ခြင်းအကြောင်းပြုပြီးတော့စိတ်နှလုံးသန့်ရှင်းစင်ကြယ်ခြင်းဝမ်းမြောက်ဝမ်းသာရှိရခြင်းဟောသီလစင်ကြယ်တဲ့အခါမှာရှိရဒီအစပြီးကျိုးလေးတွေကမြတ်ခဲ့ရဲ့ဘယ်မရှိဘူးစိမုံဘယ်နဲ့ပြည့်စုံတဲ့ဒီကျိုးလေးတွေကသမာဓိကျင့်ကျင့်လို့ရှိရင်လည်းစိတ်တွေပြန့်လွယ်ပြီးတော့နေတဲ့ဥစ္စာတွေမပြန့်လွယ်မနဲ့စိတ်ကလေးကတခါတည်းငြိမ်ဒီသိမ့်မှုညီတက်မှုရတယ် သိချမ်းသာမှုကြသမာဓိချင်းညာညာချင်းလေးလေးဉာဏ်သက်သာပြရလိမ့်မယ်ဝိပဿနာဘာဝနာအကျင့်ကိုကျင့်ကြံလို့ရှိရင်လည်းယုတ်တရားနာတရားဖြစ်ဖြစ်တွေပြီးတယ်ဆိုအခုချက်ချင်းပြီးတာဒါတည်းတကယ်အားထုတ်လို့ရင်တကယ်သိတာအခုပဲသိတာပဲအနိစ္စဒုက္ခအနတ္တတွေအခုပဲသိသွားတယ်နောက်ယုံနာသင်္ခါရကြီးနဲ့နိဗ္ဗာန်တရားဆိုတာအခုပဲသိတာတကယ်အားထုတ်လို့ရှိရင်အခုပဲပြည့်စုံတဲ့ခါကလာသိသွားတယ်နောက်ဘဝတွေမဟုတ်ဘူးအားကြောင့် အဂါလီကောချင်းခါခွင့်မဆိုင်နိုင်မဲ့အသိလည်းငင်ချက်ချင်းယူပြီးတော့တရားတော်မြတ်ပါပြီတကားချင်းခါခွင့်မဆိုင်ဘူးတဲ့အကျွေးမဟုတ်ဘူးပေါ့လေလက်ငင်းမယ်လို့အကျွေးဘုရားလာမှာဈေးဝယ်တော့အကျွေးတွေရှိတာကိုအကျွေးရတော်တော်နဲ့အကျွေးကအကျွေးကမဆက်လို့ရှိရင်အဲ့ဒါကတော်တော်တောင်းလေးတယ်သူကကျွေးရှင်နေမှာတော်တောင်းလေးအဲအခုတရားကအကျွေးမဟုတ်ဘူးချက်ချင်းပဲတကားလက်ငင်းပဲအခုကျင့်အခုအကျိုးရတဲ့တရားပဲပြီးတော့ကျင့်ကြကောင်းတာပေါ့ ကျွေးစဉ်ယခုအခုကျင့်ထားပြီနောက်ဘယ်လောက်ကြာမှအကျိုးရမယ်ဆိုရင်တော့ဒါကတော့နည်းစီအယော့နေရတယ်ပြောတော့အခုတရားကျင့်သုံးရမယ်နောက်10နှစ်လောက်နေမှအကျိုးရမယ်ဆိုရင်ကိုသိပြည့်စရာတော့တော်တော်ကောင်းတယ်သိပြီးတဲ့နောက်ဘဝကြာမှရမယ်ဆိုရင်ဒါကတော့သာပြီးသိပြည့်စရာကောင်းတာပဲတရားယော့လည်းကောင်းတယ်အခုကျင့်ပါတဲ့အခုကျင့်လို့ရှိရင်ခုပဲအကျိုးရမယ်အားရစရာမကောင်းတယ်အဲကြောင့် အာဂါရီကိုရှင်ကာခွင့်မဆိုင်နိုင်ပဲသင်တဲ့ငယ်ချက်ချင်းယူပြတော့တရားတော်မြတ်ပါပေတကားလို့ငါတို့ကြည့်နေတဲ့တရားချက်ချင်းယူပြမယ်တရားချက်ချင်းယူရတဲ့တရားပဲယူရနာတရားနိစ္စဒုက္ခအနတ္တတွေကိုချက်ချင်းတွေ့ရသိရတဲ့တရားနိဗ္ဗာန်ကိုလည်းပဲချက်ချင်းတွေ့ရသိရမယ်မကုနိဗ္ဗာန်ရပါလို့ဤထူတောင်းပြီးတော့ဒီလိုနေကြတာပေါ့အဲ့ဒါတွေကနောက်တော်ကြမှာကြမယ့်ဥစ္စာလည်းရှိတယ်ဝေဝေမှာကြမယ့်ဥစ္စာရှိတယ်အခုတရားကဒီလိုမဟုတ်ဘူးနောက်မှမဟုတ်ဘူးအခုကိုရမှာ ဘုရားထုံးနေတယ်ပြင်းမဲ့မဖို့နိဗ္ဗာန်ရမယ်တရားအဲဒါကြောင့်ချက်ချင်းကျိုးမဲ့တရားမဲ့ဖို့နိဗ္ဗာန်ကိုချက်ချင်းရမယ်တရားငါအားထုတ်နေရတာပဲလို့လုံးသွင်းလိုက်လို့ရှိရင်လည်းသိရတက်လာပါတယ်နှကောင်းပါဟေဘာတိကောအေဟိလာလောပတ္တကြည့်ကျုလှဲ့လောဒီလိုခေါ်လိုက်တဲ့တရားလာသမ်းပါလာကြည့်သမ်းပါတင်မလာကြည့်သမ်းပါကောင်းလုံးလို့လာကြည့်သမ်းပါဒီလိုပြောလိုက်တဲ့တရားပဲတဲ့။ဘာများလို့လို့ဆိုရင် စားကောင်းသောဖွယ်ဒီအရသာကောင်းနေအရသာကောင်းနေစားကောင်းသောဖွယ်သတိပဲဖြစ်ဖြစ်မုံပဲဖြစ်ဖြစ်ပေါ့ရလာတဲ့အခါမှာမိတ်ဆွေကြီးခေါ်ကြည့်ရတယ်။ဒါကြောင့်စားစားမှာစားကြည့်စားမှာကောင်းလုံးပြောစားလေးစားကြည့်စားမှာမြည်ကြည့်စားမှာတိုက်တွန်းရတာပေါ့။ကောင်းတဲ့စားရတိုက်တွန်းလို့ရှိရင်ကျေးဇူးတင်တယ်စားရတဲ့ပုဂ္ဂိုလ်ဟောသူသူကကျွေးပြီလုံးကဒီကစားပြီ။မစားဘူးစားတယ်ခုမှစားပြီလို့ဆိုဝမ်းမြောက်ဝမ်းသာရှိရတယ်။မကောင်းတဲ့စားတော့သွားတိုက်တွန်းလို့မရှိဘူး။ မကောင်းတဲ့စာသွားတိုက်တုံးလို့ရှိရင်တော့မကောင်းတဲ့စာစားလို့ရှိရင်ဖြင့်အဲဒါမဆဲမခံရရင်ကံကောင်းတဲ့ဥစ္စာကတော့ဒီပါနေတက်လာစားတုန်းကပေါ့လေဘုညာစိတ်ကုညာမှာကြားရတယ်တဲ့တခုဈေးရဲရောက်ဈေးရဲရောက်လာတော့ဈေးတွေကသင်းသီးမြွက်တွေရောက်နေလာပေါ့သင်းသီးမြွက်တွေရောက်နေဂျပန်လေးကချက်ပြီးတော့ကျင်းကားပြီးနဲ့သွားတယ်ငင်းကားတယ် သင်္ကားတယ်ပြီးတော့သူကမေးတာကိုဒါဘာလို့ရတယ်လဲမေးတော့ရေးတယ်ကတော့ရိုးရိုးပေါ်လေသူကပြောတာသူကသူပဲစကားလည်းပဲအမှားစကားလည်းသူတို့ကလည်းသိတာမှမဟုတ်သူတို့စကားလည်းတရားပြောတာမှမဟုတ်လို့လည်းကူကူပဲပြီးတော့လည်းအရေးကြီးပြောမှလည်းမဟုတ်သင်တော့ရှင်းနေတာကိုစားရတယ်လို့ပြောတာစားရတယ်လို့ပြောတာဒီဘာကဒီလိုစားရတယ်မှန်တာကိုဒီတိုင်းကြိုက်စားရတယ်အောင်မြင်တာဒါကြတဲ့သူကကောက်ပြီးတော့ဒီမှာစားရတယ် အဲ့ဒါကျဲကားကြီးကကောင်းမှမကောင်းဘူးကျက်ပြုတ်သားမှသူသူ့တယ်လည်းမသူနိုင်တဲ့ဥစ္စာတွေတွဲသားမှတော်တော်ရှိတယ်သူကကျဲကားကြီးနှခါတဲ့ဥစ္စာကြီးအဲစိတ်နဲ့လည်းဝါပြီးတော့စားလိုက်တော့သူကစားတယ်မကောင်းတဲ့ရတာတွေ့တာဘူးပြီးတော့ဂျပန်ကတော့ပြီးပြီးကမှမရှိပဲသူမကောင်းတာကိုမစားကောင်းတဲ့ဥစ္စာစားကောင်းတယ်ပြောရမလားဆိုပြီးတော့ဒီခါလေးသိထိုးပြီးတော့ပါကြိုက်လိုက်တာဆိုသူကအဲဒါအဲ့ဒါကြားရတယ်သူကအဲ မကောင်းတဲ့အစာကိုကျွေးမိလို့ရှိရင်တော့စားရတဲ့ပုဂ္ဂိုလ်ကအဲဒီလိုပဲအပြစ်အပြစ်မြင်တတ်တယ်။ကောင်းတဲ့အစာကိုကျွေးလို့ရှိရင်ကောင်းတဲ့အစာကျွေးတဲ့ပုဂ္ဂိုလ်ကျေးဇူးတင်တယ်သူကျွေးလို့စားရတယ်ဆိုတာကျေးဇူးတင်အဲ့လိုပဲတရားကလည်းဒီလိုပါပဲ။တရားကလည်းပဲမကောင်းတဲ့တရားမဟုတ်တဲ့တရားတွေကိုဟောပြောလို့အဲ့ဒါတွေလိုက်နာမိလို့ရှိရင်ဒီနေ့ကျတော့အဲ့ဒီပုဂ္ဂိုလ်ကသူ့အကျိုးတွေ့ရမှာပဲ။အဲသူတရားလိုက်နာမိတဲ့အတွက်ကြောင့်နောက်ကျတော့ မကောင်းတဲ့အကျိုးတွေတွေ့ရလိမ့်မယ်တွေ့ရတဲ့အခါကျရင်တော်တော်ကိုစိတ်ဆုံးမှာပဲပြန်ပြီးတော့ပြန်ပြီးဘယ်မှပြုနိုင်မခြေပနိုင်လို့သာရှိရှိရမယ်တော်တော်ကိုမကျေနပ်မှသူဟာသူပြောတာတွေလုံးမိလို့ဒုက္ခရောက်ရတယ်ဆိုပြီးတော့တော်တော်ကိုစိတ်မချမ်းသာဖြစ်မှာပါအေးကောင်းတဲ့တရားနှလုံးသွင်းကောင်းတဲ့တရားတိုက်တွန်းတိုက်တွန်းပေးလို့ရှိရင်တော့အဲ့ဒီနှလုံးသွင်းအထုတ်တဲ့ပုဂ္ဂိုလ်ကတရားကောင်းတွေရတာကောင်းတွေသူတွေ့ရတာကိုတွေ့ရတော့ကျေးဇူးတင်တယ်ကျေးဇူးတင်ပါတယ်ဘုညာ ဒီကမ္မထာတရားတွေကြာနေမှာလာပြီးတရားထုတ်တဲ့ပုဂ္ဂိုလ်တွေကတော်တော်ပဲကျေးဇူးတင်ကြပါတယ်။ဟောပြောနေတဲ့ပုဂ္ဂိုလ်တွေလည်းကျေးဇူးတင်တယ်သူတို့တစ်ဆင့်တစ်ဆင့်တိုက်တွန်းတဲ့ပုဂ္ဂိုလ်တွေလည်းသိကျေးဇူးတင်တဲ့ကျုပ်ပုဂ္ဂိုလ်များပြောထုတ်ပြီးတော့ပြောတယ်ဩအစတုန်းကတဲ့သူကတရားနဲ့စိတ်ဝင်စားဘူးတဲ့ဘယ်သူကခေါ်လို့ဘယ်သူကတိုက်တွန်းလို့ဒီတရားအားထုတ်ရတယ်သူကတိုက်တွန်းပြီလို့တဲ့နောက်မှဒီတရားနဲ့ကွန်တွဲသွားမယ်တဲ့တကယ်တည်းမှလက်မတင်လေးနည်းနည်းမလွဲယုံလေးပဲอืมသိမိယုံလေးပဲရှိတယ်သူကတဲ့ကျေးဇူးတင်လို့ပြောချကြတယ်သူက တိုက်တွန်းနှုတ်ဆော်ပေးတဲ့ပုဂ္ဂိုလ်လေကျေးဇူးတင်တယ်နော်အေးပါပြီးတော့လာသမာကြည်သမာလာကြည်သမာကိုနှုတ်ဆော်တိုက်တွန်းတိုက်တော်တရားတော်မြတ်ပါပေတကားတဲ့လာကြည်သမာကျင့်ကြည်သမာကောင်းလုံးလို့ဒီတရားကျင့်တဲ့သမာလို့တရားတော်ကလည်းခေါ်လိုက်တယ်အဲတရားတော်သက်ဝင်နေတဲ့ပုဂ္ဂိုလ်တွေမိတ်ဆွေတွေကလည်းပဲခေါ်ပြီးတော့တိုက်တွန်းတိုက်တဲ့တရားပဲတဲ့ကောင်းလုံးလို့တိုက်တွန်းလိုက်တဲ့တရားပဲအဲ့ဒါကတော့ အထုတ်ကြည့်တဲ့အခါမှာတရားသိရတယ်တိုက်တွန်းလိုက်တဲ့တရားပဲသိကောင်းတဲ့တရားပဲဆိုတာသိရပါတယ်လားကဲကဲကဲအဲ့ဒီအဲ့ဒါလည်းပဲမြတ်စွာဘုရားဟောတဲ့ခုမဲ့တရားဖို့တရားနိဗ္ဗာန်တရားအကျင့်တရားတွေပါပဲဒီတရားတွေလေအဲ့ဒါလေးကိုသူအောင်လာတယ်မလို့မရအေဟိပတိကောလာကြည်သမ္မာဟုလာကြည်သမ္မာကျင့်ကြည်သမ္မာဟု နိုးစော်ပြညွန်းတိုက်တွန်းတိုက်တော်တရားတော်မြတ်ပါပြီတကားဒေဟိပတိကောလာကြည်သမ္မာကြည်ကြည်သမ္မာဟုနိုးစော်ပြညွန်းတိုက်တွန်းတိုက်တော်တရားတော်မြတ်ပါပြီတကား ဒေဟိပတိကောလာကြည်သမ္မာရှင်းကြည်သမ္မာဟုနှိုးစော်ပြညွှန်းတိုက်တွန်းတိုက်တော်တရားတော်မြတ်ပါပေတကားအေးလာကြည်လေသမ္မာရှင်းကြည်သမ္မာဒီတရားကောင်းလုံးလို့ဆိုပြီးမိတ်ဆွေတွေတိုက်တွန်းလိုက်ပါတယ်တဲ့တိုက်တွန်းလိုက်တယ်တိုက်တွန်းလို့ရှိရင်ဖြင့် အဲဒီပုဂ္ဂိုလ်လည်းသိတဲ့တိတ်တဲ့တရားတွေရပြီးနောက်ခါကလာကျေးဇူးတင်လည်းခံရပါတယ်ကျေးဇူးတင်တာမတင်တာဒါသူ့အကျိုးရသွားတာဟာတော့အနန္တကိုဝမ်းမြောက်စရာဝမ်းသာစရာပါပဲအနန္တကိုကောင်းပါတယ်သူဝိညာဉ်ဒီကမ္မထာတရားတွေဟောလို့ဒီမှာတရားတွေအားထုတ်ကြတရားတွေတွေ့တာမညာတွေ့သိတာမညာသိသွားအားထုတ်ရလေးတွေအားကိုးရလေးတွေရသွားကြတယ်အနန္တကိုဝမ်းသာစရာကောင်းတယ်လို့နောမောက ဝိညာဉ်ရတယ်ကြာကြာနာနာဟောမပေးလို့ရှိရင်ဒီပုဂ္ဂိုလ်တွေကတရားဝါဒနာပါဟိုရောက်ဒီရောက်သူလည်းပဲဘယ်ရောက်မှမပြီးဘူးဒီပါလေအများကြီးရှိပါတယ်အဲပါလေအခုတော့ဒီမှာဉာဏ်ဤလာမှလေးတွေအာထုလို့အကျိုးတွေရပြန်တယ်နှလုံးသားလည်းကောင်းတယ်အဲ့ဒါဟာတရားထုတ်တဲ့ပုဂ္ဂိုလ်ဟာနှလုံးသွင်းလိုက်လို့ရှိရင်ဒါအားတက်စရာမှန်ကောင်းတယ်အဲမြတ်စွာဘုရားတရားတော်ဟာလာကြည်စမ်းမှလည်းတိုက်တွန်းတဲ့တရားရှင်းကြည်စမ်းမှအာထုတ်ကြည်စမ်းမှလည်းတိုက်တွန်းတဲ့တရားပဲတိုက်တွန်းတိုက်တဲ့တရားမို့တိုက်တွန်းလို့အာထုတ်လို့ရှိရင်တော်ကြတစ်နေ့ကြာရင်မကြခင် ကျူတရားတွေရပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်ရမယ်တရားတွေပဲဒီတရားတွေငါအားထုတ်နေရတာပဲလို့လုံးသွင်းလိုက်လို့ရှိရင်တရားတက်စရာပါပီတိပမုဒ္ဒရီဖြစ်စေကောင်းတယ်ဩပဏိကောမိမိကိုမိမိကိုတွင်တော့ရောက်အောင်မိမိကိုယ်ရဲ့စိတ်ထဲတော့ရောက်အောင်ပြည့်ဆောင်လိုက်တဲ့တရားပဲယောဂဝေဒနာရှိတဲ့ပုဂ္ဂိုလ်ဟာဒီကောင်ဝါကောင်းတွေကိုမိမိကိုယ်ရဲ့ရောက်အောင်လို့စားရတယ် ကိုးရတယ်၊လိမ့်ရတယ်။မိမိကိုယ်လည်းကြောက်အောင်လို့စားလိုက်လို့ဝန်းနဲ့ရောက်သွားလို့ရှိရင်သူကယောဂပြောက်။ဝန်းနဲ့မရောက်လို့ရှိရင်မပြောက်။ကိုးလိုက်လို့ကိုယ်လည်းရောက်သွားလို့ရှိရင်ယောဂပြောက်။လိမ့်ရလို့ကိုယ်မှစိတ်ရင်ပြီးဝင်သွားလို့ရှိရင်ယောဂပြောက်။အဲတော့အဲဒီသေကောင်းဝါကောင်းတွေဟာယောဂရှိတဲ့ပုဂ္ဂိုလ်မှာကိုယ်လည်းရောက်အောင်လို့ထားတယ်။စားပြီးတော့သွင်းနေတယ်။ထိုးပြီးတော့သွင်းနေတယ်၊လိမ့်ပြီးတော့သွင်းနေတယ်၊ကိုယ်လည်းရောက်အောင်လို့သွင်းနေတယ်။ ဒီကောင်ဝါကောင်းနေတယ်အဲ့ဒါများလိုပဲမြတ်စွာဘုရားတရားတော်တွေဟာလည်းကိုယ်ထဲမှာသက်ဝင်အောင်လို့ကိုယ်ထဲစိတ်ထဲမှာသက်ဝင်ပြီးတည်သွားအောင်လို့အားထုတ်တဲ့တရားတွေပဲကိုယ်ထဲမှာများများသက်ဝင်လေလေများများအကျိုးရှိလေလေအဲနည်းနည်းသက်ဝင်လေလေကိလေသာတွေကလည်းကုန်းကုန်းကုန်းကုန်းသွားတာကိုဒီနေ့ကပြောခဲ့တဲ့ဥပမာလိုပဲပလင်းထဲမှာလေပြည့်နေတယ်အဲရေကလေးပုံတစ်ပုံလောက်ထည့်လိုက်လို့ရှိရင် လေကလည်းလေးပုံလုံးထွက်သွားသုံးပုံကျန်တယ်တဝက်လောက်ထည့်ရင်တဝက်လောက်လေးတွေထွက်သွားနှစ်ပုံကျန်တယ်သုံးပုံလောက်သွင်းလိုက်ရေထည့်လိုက်လို့ရှိရင်သုံးပုံလောက်ထွက်သွားတပုံကျန်တယ်ပလင်းနှခါကြောင့်အပြည့်ထည့်တယ်လို့ရှိရင်တော့လေတွေအကုန်လုံးထွက်သွားတယ်ပုံရောအဲ့လိုပဲကိုယ်ထဲမှာဒီဘာဝနာတရားတွေမိမိတဏ္ဍာပြည့်စုံသွားအောင်လို့ကျင့်လိုက်လို့ရှိရင်ဟောနည်းနည်းကျင့်ရင်နည်းနည်းပြည့်စုံလာလို့ရှိရင်ကိလေသာနည်းနည်းကျော့သွားတာနည်းနည်းကျင့်လိုက်လို့ရှိရင်နည်းနည်းကျော့သွား အကုန်လုံးပြည့်စုံခြင်းလိုက်တဲ့အခါကိလေသာတွေအကုန်လုံးကုန်ရောတခါတည်းသိနေကြတာသူစင်းအရင်ကိုဝါချလိုက်ဘုံများကျော်လိုက်ကြီးညော်တွေအကုန်လုံးထွက်သွားသလိုပဲဘာမှအညစ်အကြေးမရှိဘူးတခါတည်းစိတ်တွေဟာကလည်းစင်ကြဲလို့မြဲတာချမ်းသာပြီးတော့သွားအောင်ဒီဘဝကအဲဒီနောက်ဆုံးဘဝကပြိဋိဘာသံတဲ့အခါမှာလည်းဆင်းခါတင်ခါတွေငြိမ့်ပြီးတော့သွားတာကိုဒါကြောင့်ဟောပနေပြီးတော့ကိုယ်ရဲ့စိတ်แท้သို့ရောက်အောင်ကျင့်ဆောင်လိုက်တော့တရားတော်မြတ်ပါပြီ တရားသာမန်တရားမဟုတ်ဘူးကိုယ်ရဲ့စိတ်တွေတကယ်ရောက်အောင်လို့ကျင့်လိုက်တဲ့တရားပဲလုံးလုံးသွင်းရမှာအဲဆိုဩပနေယိကောကိုယ်ရဲ့စိတ်ထဲသို့ရောက်အောင်ကျင့်ဆောင်လိုက်တော့တရားတော်မြတ်ပါပေတကားဩပနေယိကောကိုယ်ရဲ့စိတ်ထဲသို့ရောက်အောင် ဆောင်တိုက်သောတရားတော်မြတ်ဗာဝေဒကာဟောပနေဤကောကိုယ်ရဲ့စိတ်ထဲသို့ရောက်အောင်ပြစ်ဆောင်တိုက်သောတရားတော်မြတ်ဗာဝေဒကာအဲဒီဘဂဝပနေဤကောပစ္စဒမုဒိတာဘဝဉ္ညူကြီးတဲ့တရားကုံတွေနှလုံးသွင်းပါတဲ့ဒီတရားတွေနှလုံးသွင်းရင် ကိုယ်ရဲ့စိတ်ထဲရောက်အောင်တကယ်ကျင့်လိုက်တဲ့ပြတကယ်ကျင့်လို့ကိုယ်ရဲ့စိတ်ထဲရောက်လာလို့ရှိရင်သူရောက်လာတော့ဟာသမ်းသာမှုတွေရတယ်ဆင်းရဲတွေကင်းကျင်းပြီးတော့သွားတယ်အဲဒီဆင်းရဲကင်းကျင်းကြောင့်သမ်းသာကြောင့်ဖြစ်တဲ့တရားတွေကိုငါအားထုတ်ကျင့်ကြံနေရပါပြီတယ်လို့နှလုံးသွင်းလိုက်လို့ရှိရင်ဘောမြတ်ဝန္တာတွေပြည်ပြည်ဖြစ်ပါတယ်။ဒါကြောင့်ယရနာသုံးဆုံးသီလာကုံသွန့်ဘုံအောင်မိပါတဲ့။အဲဒါလေးဆိုပြီးကြည့်သိညာဆိုရှင်နေကြားသွားပြီ။ ယရနာသုံးစုံသီလကုံသုံးဘုံအောင်မေပါနတ်ဖြစ်ဖွယ်စုငြိမ်းအေးမှုသွေးစုအောင်မေပါမွဲ၆သူခြင်းသို့ပြေခြင်းသို့တွင်စိတ်ညွတ်ရာ ညို့ဝယ်ညွန်ကြားသုတ္တများစဉ်းစားဆင်ခြင်ပါပိတိပွားယံသရတံသုတ်ပြန်သကတာအဲနောက်နောက်နောက်ခါကြတော့နောက်သတင်းကြမှာဆက်ပြီးတော့ဟောရမှာတော်တော်ဟောရတယ်မှလည်းနေတယ်ကောင်းလည်းကောင်းပါလေညူညူကြမှာသားကြတယ်ကောင်းတယ်ဆရာပင်ကြောင်လည်းကနေတော့ သီသီတံဘုဇင်တရားကိုယောဇနာကမှာသာဓမ္မသောနာကုသစေနာကိုင်းဆွမ်းအမှုပေါ်တို့ရဲ့ကုသနာပရိသတ်ကိုမတော်ကောင်းတို့သည်တရားကောင်းစသည်ကိုအာရုံပြုလျက်မိမိတို့သာနာ၌ပီတိဘုဇင်တရားကိုဆင်စင်ပွားများအားထုတ်နိုင်ကြ၏ဝိပဿနာဉာဏ်စေရိယမဉာဏ်ဆင်ခြင်းဆင်းရဲခါတဲ့ဉာဏ်ဇနိဗ္ဗာန်ချမ်းသာမျိုးဉာဏ်စွာဆက်ရောက်၍ဉာဏ်မောပြုနိုင်ကြပါစေကုန်သတည်း